ထုံးစံတိုင်းခန္ဓာ၅ပါးရှုမှတ်ပွားများတဲ့ဝိပဿနာလင်္ကာကြီးကိုဒီအနတ္တလက္ခဏာသုတ်တံရဲ့အနှစ်ချုပ်အဖြစ်အမြဲတမ်းပူဇော်နေကြတိုင်းရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်ယဟုတွင်မိခန္ဓာတိကအမြင့်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြဏတံနှိစေတံဖြင့် တရားမစဲလုံးစင်ရဲ့ဤခိုင်မြဲကြောမာနှင့်မပါဘူးပညာစေခုမျောထောက်ရှုသောဒုတဘာဝအနိစ္စနှင့်ဒုက္ခအနတ္တာမှန်လာစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတကူမြမဟုတ်ကြသည်ဓမ္မတည်တဲ့ဘာတက ဝေဒနာမိခန္ဓာတိလည်း မြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်၏ဖြစ်ပြည့်နှစ်တန်းနှိမ့်စေတန်းဖြင့်တရားမစဲလွန်စင်ရဲ့ဤထိုင်မြဲကြောမှာနှင့်မပါဘူးပညာစစ်ခုမျောထောက်ရှုသောသူတဘာဝဒုက္ခအနတ္တမှန်လှစွာဤငါငါဥစ္စာငါလိပ်ပြာတို့ ဘာရခုမြမဟုတ်ကြသည်ဓမ္မာတတ္တပါရကတင်ညာတွင်မြီခန္ဓာသည်လေမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြဏတံနှိစ္စတံဖြင့်တရားမစဲလွန်ဆင်းရဲ့ဤထိုင်မြေကျော်မှာနှစ်မပါပညာစစ်ခုမျောထောက်ရှုသော ဒုသဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လာစွာ၏ငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မာတတ္တပါရကသင်္ခါရမြီခန္ဓာတိလေမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်၏ဖြစ်ပြဏတံနေစေတံဖြင့် တရားမစဲလွန်ဆင်းရဲဤခိုင်မြဲကြောမှာနှစ်မပါဘူးပညာစေခုမျောထောက်ရှုသောဒုတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လာစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မသစ္စာပါရကဝိညာဉ်၆မြီခန္ဓာသည်လည်း မြေရှိကာလခဏဖြစ်လေခဏဖြစ်ဤဖြစ်ပြနတံနေစေတံဖြင့်တရားမစဲလွန်ဆင်းရဲဤခိုင်မြဲကြောမှာနှင့်မပါဘူးပညာစစ်ခုမျောထောက်ရှုသော သူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြာတို့ ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ပါရကသာဓုဒီနေ့သာသနာတော်တက်ကြတဲ့2558ခုနှစ်ကောဇာတက်ကြတဲ့1385ခုနှစ်တဘောရလာဇန်3ရက် ကရက်တဲ့ကရက်2014ခုနှစ်ဖေဖော်ဝါရီလ2ရက်တနင်္ဂနွေနေ့ဒေလီစီတီဓမ္မထေရဝါဒဓမ္မသင်တန်းမှာပို့ချနေဇဲဖြစ်တဲ့အနတ္တလက္ခဏာသုတ်တံကိုဆက်လက်ပြီးတော့ပို့ချပါမယ်ဒီနေ့စာမျက်နှာ30မှာအနတ္တလက္ခဏာအတိခက်တယ်ဆိုတဲ့အကြောင်းလေးကစရအောင်ဒါတော့အနတ္တသဘောဟာ အနိစ္စဒုက္ခအနတ္တလို့ရှိပေမဲ့တဲ့အနတ္တကပိုပြီးခက်တယ်အဲ့တော့အနိစ္စနဲ့ဒုက္ခကတော့နည်းနည်းလေးသိဖို့လွယ်ကူတယ်အနတ္တကပိုပြီးခက်တယ်ဘာဖြစ်လို့လဲဆိုရင်တခါတလေမှလူတွေဥပကံလေးခွဲရောက်ကလေးလွတ်ကျသွားလို့꿰သွားရင်တော့မှအဲအိဋ္ဌာအိဋ္ဌာဒီလောက်ကလေးတော့မမြဲဘူးဆိုတာလေးတော့သိကြတယ် အာဟိုကနာရာကျင်နာကြိုက်တာခဲ့တာနော်ညောင်းနေဆူးလို့အာသွေးတွေဘာတွေထွက်လို့သွေးတန်ရဲရဲဆိုရင်နာရာကျင်နာဖြစ်ပြီဆိုရင်ဒုက္ခဒုက္ခဒီလိုလေးတွေတော့စိတ်ထဲမှာဖြစ်ကြတယ်အဲ့တော့အနတ္တကြတော့အဲ့ဒီလိုမျိုးပေါ်ဖို့အကြောင်းကို မရှိဘူးအိစနဲ့ဒုက္ခကတော့နည်းနည်းလေးစိတ်ထဲမှာပေါ်လို့လွယ်တယ်အနတ္တကြတော့အမှောင်တွေကပစ္စည်းတစ်ခုကိုရှားသလိုပဲ ဘယ်နာမှာရှိမှန်းလဲမသိဘူးရှိခြင်းလည်းရှိမယ်မရှိခြင်းလည်းမရှိဘူးပေါ့ဒါတော့အနတ္တကိုထင်ဖို့မြင်ဖို့ဆိုတာအမတန်ခဲတယ်ဒါတော့အိဋ္ဆာနဲ့ဒုက္ခကတော့သာသနာတွင်မှာဖြစ်စေ သာသနာဘက်မှာဖြစ်စေပေါ့နော်ထင်ရှားတယ်တဲ့ဒါတော့အနတ္တကြတော့ဘုရားပွင့်မှာပဲသူကအနတ္တဆိုတာသိရတာဘုရားမပွင့်ရင်အနတ္တဆိုတာသိကိုမသိနိုင် ဒါတော့သာသနာ့ဘမှာလည်းပဲဇံရတဲ့ယသိကြီးတွေရှိတာပေါ့ဗျာဥမာတရာပင်ငါယသိတွေဘာလို့ဆိုတာမတန်းမှတမဘတ်ဒီပါရီရတဲ့တမဘတ်ရတဲ့ယသိကြီးတွေပဲအဲ့တော့အဲ့ဒီလိုယသိကြီးတွေတောင်မှပဲအနတ္တကြတော့မဟောနိုင်ဘူးအနိစ္စဒုက္ခသဘောတော့ပြောတယ်ပေါ့လေဒါမှတခုတော့ရှိတယ်သူတို့သာသနာ့ဘမှာ သုံးတဲ့အနိစ္စနဲ့ဒုက္ခကတော့အနိစ္စဒုက္ခအစစ်တော့မဟုတ်ဘူးနော်ပြဉ္ညာလို့ခေါ်တာဥပမာထားပါတော့ ဗကံခွက်ရောက်ကွဲသွားလို့အနေဆအနေဆဆိုတာကဒါကပြဉ္ညာသဘောတွေကိုပြောနေတာသို့တော်လည်းပဲအနတ္တနဲ့စာရင်တော့ तू ကအဲ့ဒီလိုလေးတော့သိခွင့်ရှိတယ်လို့ပြောတာပြဉ္ညာ level အဆင့်ထိသိခွင့်ရှိတယ်နော်နာရကျင်နာကြိုက်တာကြက်တာဖြစ်ရင်လည်းဒုက္ခဒုက္ခတာနာရကျင်နာမကောင်းတဲ့သဘောတော့သိကြတာပဲသို့တော်အဲ့ဒါကပြဉ္ညာအဆင့်ပြောတာအခုတကယ်ဥပဒနာတရားရှုတဲ့အခါမှာじゃအဲ့ပြဉ္ညာကိုပြောတာမဟုတ်တော့ဘူးပြဉ္ညာရဲ့ကြော်လွန်ပြီးတော့ပရမတ္ထအဆင့်ကို ပြောတဲ့အနိစ္စသဘောဒုက္ခသဘောဒါကြောင့်သာသနာ့ဘမှာနိစ္စနဲ့ဒုက္ခထင်ရှားတယ်ဆိုပေမဲ့လည်းဒါပရမတ္ထတော့မဟုတ်ဘူးเนาะပရမတ္ထတကယ်လို့ဒါလေးရင်ဟောနိုင်တယ်ဆိုရင် သာသနာ့ဘမှာရဟန္တာတွေရှိမှာပေါ့ဟုတ်တယ်မဟုတ်လားမရှိဘူးသူတို့ကသာသနာ့ဘမှာဆိုတာကဒီဇန်ရတဲ့ရသေးကြီးတွေပဲရှိတယ်တကူတော့ရှိတာပေါ့လေဘုရားမပွင့်တဲ့ချိန်ခါမှာပိစေကဗုဒ္ဓပွင့်တယ်ဆိုတာတော့ရှိတယ် သို့သောပိစိကဗုဒ္ဓဆိုတာလည်းတရားကိုအကျေအပြည့်မဟောနိုင်ဘူးတရားချင်းချင်းကြွကြွဟောတယ်ဆိုတော့အပြည့်စုံမောင်းနေတဲ့အတွက်ကြောင့်မလို့နော်ဒီတမတာဗုဒ္ဓဘုရားရှင်တို့လောက်တတ္တဝါတွေမကြည်ကျွတ်ကြဘူးအသိဉာဏ်မရကြဘူးလို့ဆိုလိုတယ်ဒါကြောင့်အနတ္တလက္ခဏာကိုအဲအနတ္တလက္ခဏာကြတော့သာသနာ့ဘာမှလည်းမပြောနိုင်ဘူးသာသနာသာသနာတစ်ပါးမှမပြောနိုင်သာသနာတွင်းရောက်မှသာပြောနိုင်တယ်သာသနာတွင်းမှာလည်းပဲဘုရားကပဲဖော်ထုတ်ရတာ ဘုရားကဖော်ထုတ်ပြီးမှကြံတဲ့ဟာတွေကိုကြံတဲ့တပည့်သားဝကတွေကဆက်လက်ပြီးတော့ဟောပြောကြရတာဖြစ်ပါတယ်။ဒါကြောင့်အနတ္တကိုဖော်ထုတ်တယ်ဆိုတာဘုရားရဲ့အရာသာဖြစ်ပါတယ်တဲ့။နော်။သာသနာတွင်းမှာတောင်းမှပဲဘုရားရဲ့အရာသာ ဖြစ်တယ်။ဘုရားကဖော်ထုတ်ပြီးမှကြံတဲ့တပည့်သားဝကတွေကနေပြီးတော့ဖော်ထုတ်ကြရတာ။ဒါကြောင့်ဒီအနတ္တလက္ခဏာဟာတိဘုအမတန်ခက်တယ်။ဒါကြောင့်ဒီ ပင်စဝိကေ၅ဦးတို့ကသူတို့သောတာပန်ဖြစ်ပြီပဲသူတို့အနိစ္စဒုက္ခအနတ္တလက္ခဏာ၃ခုတော့သိနေကြပြီဒါတော့ဒီနေရာမှာအနတ္တလက္ခဏာအနတ္တဘာကြောင့်မလို့ဟောရတယ်လဲဆိုတာနောက်ပိုင်းကျမှပြောမယ်ပေါ့လေဒါတော့ဒါပေါ့သို့တော့ဒီနေရာမှာအနတ္တကိုဟောဖို့အတွက်ကသူတို့မှာအတ္တမိမာနလို့ခေါ်တယ်မာနလေးတစ်ခုကကြံနေသေးတယ်နော်အတ္တလေးတစ်ခုရှိသေးတယ်အသေးလေးတွေပေါ့အဲ့ဒါမျိုးလေးတွေကအာလုံးကုံစင်သွားအောင်လို့ဟောရခြင်းဖြစ်တယ် ဒါတော့အရိယာတွေဖြစ်ပေမဲ့လည်းပဲသူတို့လည်းလိုအပ်တဲ့အပိုင်းတွေရှိသေးတယ်ဒါတော့ကောင်းပြီဒီအနတ္တကိုဟောတော့မယ်ဆိုလို့ရှိရင်မြတ်စွာဘုရားတောင်းမှပဲဒါကိုအနိစ္စနဲ့တွဲပြီးမှဖြစ်စေဒုက္ခနဲ့တွဲပြီးမှဖြစ်စေအနိဋ္ဌလက္ခဏာသုံးဖို့ဒုက္ခလက္ခဏာတစ်ခုခုနဲ့တွဲပြီးအနတ္တကိုပြောရတယ်ဆိုတော့အနတ္တကြီးပဲတက်ရပြောလို့မရဘူးလို့ဆိုလို့တယ်အနိစ္စနဲ့ဒုက္ခကိုပြောရင်သဘောပေါက်တယ်လွယ်တယ် ဒါတော့အနိစ္စဒုက္ခကိုသဘောပေါက်ခါကြမှာအဲ့ကြမှာသူအနတ္တကိုပြောအဲ့ဒီကြတော့အနတ္တသဘောပေါက်တယ်ဒါကြောင့်မြတ်စွာဘုရားတောင်းမှာပဲအနတ္တကိုပြောခြင်းရင် အနိစ္စနဲ့ဒုက္ခတစ်ခုခုနဲ့တွဲပြီးမှအနတ္တကိုပြောရတယ်တဲ့ဒါမှနားထောင်တဲ့ပုဂ္ဂိုလ်တွေသဘောပေါက်အောင်လို့ဒါကြောင့်ပထမဆုံးမှာအနိစ္စနဲ့အနတ္တကိုပြတော်မူဖို့ဆိုတဲ့နေရာလေးဦးဇုံတို့ဆဆက်ကသုတ်တံလေ့လာကြတော့မှာဦးဇုံတို့ဟိုဘက်ခန်းတော့မှာဆဆက်ကသုတ်တံလေ့လာခဲ့ပြီးပြီ အဲဆာစစ်ကတုတ်တန်ထဲမှာဦးဇင်းတို့ဒီပါဠိတွေဖတ်ခဲ့မှုတွေပေါ့လေဒါတော့ပါဠိလေးတွေနဲ့နည်းနည်းပါးပါးအကျွမ်းဝင်အောင်အဲ့ဒါလေးကိုစူးစမ်းပြီးတော့ဖတ်ကြရအောင်နော်မြတ်စွာဘုရားပါဠိတွေပူဇော်ရတာကုသိုလ်ဖြစ်ပါတယ်စေခုအတ္တာတိယောဝတိယဒဏ္ဏဥပပိစေတိသက္ခုတ္တဥပ္ပါဒောပိဝယောပိပညာယတိယတ္တခောပါဏဥပ္ပါဒောပိ ဝယောပိပညာယတိအတ္တမေဥပိစ္ဆေတိဝေတိသာတိဣစ္ဆတဧဝမာဂတံဟောတိတတမတန္နဥပပိစ္ဆေတိစေခုအတ္တာတိယောဝတိယဣတိစေခုအနတ္တာမြန်မာပြန်အကျဉ်သူသည် အဲ့ဒီနေရာလေးကဘာပြောချင်တာလဲဆိုရင်မျက်စိနာနာလျာကိုစိတ်ဒါတွေကိုတပါးချင်းတပါးချင်းဆွဲလန်းတာရှိတယ်ဆိုတော့ထားပါတော့ဒီနေရာမှာမျက်စိကိုအတ္တအဖြစ်နဲ့ဆွဲတယ်လို့ဆိုပါတော့မျက်စိကမြင်တယ်မြင်တဲ့ခါကျတော့မြင်သိစိတ်မဖြစ်ဘူးလားဖြစ်တယ်ဒါတော့ဒီမြင်သိစိတ်ကလေးကိုငါမြင်တယ်ဆိုလို့ရှိရင်ဒါမျက်စိကိုအတ္တလို့ဆွဲတာပဲအဲ့ဒီလိုဆွဲတယ်ဆိုရင်အတ္တဆိုတဲ့စကားလုံးလေးကိုအမြဲတမ်းမျက်ခြေမပြတ်စင်တယ် ဒီအတ္တဆိုတဲ့သဘောကပြစ်ချင်းသဘောမရှိဘူးဖြစ်ချင်းသဘောမရှိဘူးသူကအမြဲတမ်းတည်နေတာပြစ်တယ်ဆိုတာမရှိတော့ဘူးနော်လေကိုတူနဲ့ထုပြီးတော့တူအဲတခါတည်းတန်တန်ပေပေါ်မှာတင်ပြီးတူနဲ့ထုတော့လေကပြစ်သွားတယ်ဆိုတာမှမရှိတာဟုတ်တယ်မဟုတ်လားအာဃာတရမှာရှိနေတဲ့ဒီဟိုတဲ့ကအဲ့ဒီလိုပဲအတ္တကိုဘဂသူတွေကပဲနော်ခုတ်တီဖြစ်စေထိုးတီဖြစ်စေအာမီးရှို့တီဖြစ်စေအတ္တဟာတေယုထုံးတာမရှိဘူး ပြောချင်တာကအဖြစ်အပျက်မရှိဘူးလို့ပြောတာဒါတော့သူတို့ကအဲ့ဒီလိုအတ္တကိုယုံကြည်ထားတော့မျက်စိကိုအတ္တလို့စွဲခဲ့မယ်ဆိုရင်တဲ့မျက်စိကိုအတ္တကိုဆိုပါစို့တဲ့အတ္တလို့စွဲတဲ့ပုံကိုတယောက်ကိုပြောနေတာထိုသူဤစကားသည်မသိမျက်စိကိုအတ္တလို့ပြောမယ်ဆိုရင်အဲ့ဒီစကားမသိဘူးလို့ပြောတာအဘဲကြောင့်ဆိုတော့မျက်စိရုပ်ဤဖြစ်ချင်းရော ပြည့်ချင်းပါထင်ရှားသောကြောင့်ပဲဒီဒီစကုပ္ပတာရယုတ်ကလေးရဲ့ဖြစ်ချင်းပြည့်ချင်းနှစ်ခုလုံးဒီသဘောတရားမရှိဘူးလား ရှိတယ်။ဘာကြောင့်လဲဆိုလို့ရှိရင်မျက်စိကမြင်တယ်ဆိုလို့ရှိရင် မြင်ချင်းရုပ်ကအပြင်ဘက်ကရူပါယုံနဲ့သုခုပါဒရာအကြည်ဓာတ်နှစ်ခု တိုက်ဆိုင်ကကြမှာမြင်တဲ့ရုပ်ကလေးဖြစ်လာတာ။အဲ့ဒီရုပ်ကလေးကိုတခါတည်းတော့စကုဝိညာဉ်စိတ်ဖြစ်တယ်။ဖြစ်တဲ့အခါကျတော့ဒီရုပ်ကလေးမရှိတော့ဘူးဆိုလို့ရှိရင်အဲ့ဒီမြင်သိစိတ်ရှိပါအောင်လား။မရှိတော့ဆိုပြီးသွားပြီ။ချုပ်သွားပြီလို့ပြောတာ။နော်မြင်နေတဲ့အချိန်ခါမှာလည်းပဲအဲ့ဒီမြင်တဲ့အခါမှာကိုကြည့်တဲ့နေရာလေးတစ်ခုကိုပဲနော် စစ်ကရောက်ရောက်သွားလို့ရှိရင်အဲ့ဒါပထမစောစောတုန်းကပကြီးကားကြကြီးတစ်ခုလုံးတောင်မှကိုကြိုက်တဲ့နေရာလေးရွေးကြည့်ရင်အဲ့ဒီနေရာလေးနေကြည့်တဲ့စိတ်ပဲဖြစ်တာမျက်နာကိုကြည့်ရင်မျက်နာကြည့်တဲ့စိတ်မျက်နာမှာမျက်လုံးကိုကြည့်ရင်မျက်လုံးကြည့်တဲ့စိတ်ပဲဖြစ်တယ်အဲ့တော့စိတ်ကလေးတွေတနေရာတနေရာကိုရွေ့ရွေ့သွားတိုင်းရွေ့ရွေ့သွားတိုင်းစိတ်ကလေးတွေပြောင်းမသွားဘူးလားမြင်သိစိတ်ကလေးတွေပြောင်းပြောင်းသွားတာအဲ့ဒီလိုဖြစ်ချင်းဖြစ်ချင်းကဒီမြင်နေတဲ့အခိုက်အတန့်မှာကိုမှပါနေပြီလို့ပြောတာဒါတော့ဖြစ်ချင်းဖြစ်ချင်းတွေကပြောင်းလဲခြင်းတွေရှိနေတဲ့အခါကျတော့ အတ္တသဘောကပြောင်းလဲရဲ့လားမပြောင်းဘူးဒါပေမဲ့မြင်သိစိတ်ကြတော့ပြောင်းနေတယ်ဒါတော့မြင်သိစိတ်ကပြောင်းနေဆိုရင်အတ္တဟုတ်ပါတော့မလားမဟုတ်ဘူးအဲ့ဒီအချက်ကိုမှတ်တာနော်ဒါတော့တဘာဝတရားကပြောင်းလဲမှုရှိတယ်အဲ့ဒီပြောင်းလဲမှုနေပဲ तू ကသိနေတာအတ္တဆိုတာကပြောင်းလဲမှုမရှိဘူးဆိုတော့အတ္တလို့ပြောတဲ့ပုံကိုယ်တွေကအတ္တဒီအမြဲတမ်းအခိုင်အမာအဖြစ်ပြောင်းလဲခြင်းမရှိတဲ့သဘောကိုအတ္တပြောတယ်ဒါပေမဲ့မြင်သိစိတ်မှာကြတော့ အပြောင်းအလဲရှိတယ်အဲ့ဒီတော့အဲ့ဒီလိုအပြောင်းလဲရှိတဲ့အတွက်ကြောင့်မလို့အတ္တမျက်လုံးကိုအတ္တလို့ပြောမယ်ဆိုရင်အဲ့ဒီပြောတဲ့စကားမသိဘူးတဲ့မှားတယ်လို့ပြောတာဘာဖြစ်လို့လဲအတ္တမှာအဖြစ်လဲရှိတယ်အပြစ်လဲရှိတယ်နှစ်ခုလုံးရှိတယ်ဒါတော့ဒီသူပြောတဲ့စကားမှာမှားနေတာကိုထောက်ပြမယ်လို့ဆိုလို့ရှိရင်ပေါ့လေဟာသူကအပြစ်ကိုပြမယ်ဆိုရင်သူ့ရဲ့မှားနေတဲ့အကွက်ကိုပြောတာအတ္တဟုဆိုသောမျက်စိယုတ်ဒီသကုပ္ပတာရယုတ်ကိုပြောတာဖြစ်ချင်းရောပြစ်ချင်းမှာနှစ်မျိုးလုံးထင်ရှားတယ် ထိုမျက်စိယုတ်အားငါမျက်စိဟူသောအတ္တသည် ဖြစ်လဲဖြစ်၏ပြစ်လဲပြစ်၏ဒါတော့တကယ်လို့သာလည်းရဲ့မျက်လုံးဟာမျက်စိယုတ်စကုပ္ပဒါရယုတ်ဒီအတ္တလို့ဆိုခဲ့မှဆိုရင်စကုပ္ပဒါရယုတ်ဒီဖြစ်တာလည်းရှိတယ်ပြစ်တာလည်းရှိတယ်ဒါတော့သူ့ရဲ့အတ္တလို့ဆိုတဲ့မျက်လုံးကြီးကအဖြစ်အပျက်ရှိမနေဘူးလားဒါမဲ့အတ္တရဲ့သဘာဝမှာကအဖြစ်အပျက်မရှိဘူးတကယ်လို့မျက်လုံးကဒါအတ္တလို့ပြောခဲ့မှဆိုရင်သူတို့အတ္တကြီးကဘယ်မလဲတည်တာ သူတို့ပြောသလိုဘယ်မလဲထာဝရတည်တာမတည်ဘူးအဲ့ဒီမာကွက်ကိုပြောတာထို့ကြောင့်အကျဉ်သူသည်မျက်စိကိုအတ္တဟုဆိုညာအထိုသူ၏စကားသည်မသိထို့ကြောင့်မျက်လုံးရုပ်သည်အတ္တမဟုတ်အနတ္တသဘောတည်တည်ပေသည်ဆိုတော့ကောင်းပြီဒီနေရာမှာပြောချင်တာကအနတ္တကိုဘုရားထောက်ပြတယ်ဒါပေမဲ့အနတ္တကိုတတ်ရမပြောဘူးဘာနဲ့ပြောတယ်လဲဆိုတော့မျက်လုံးမှာဖြစ်ခြင်းလည်းရှိတယ်ပြစ်ခြင်းလည်းရှိတယ်အဖြစ်အပျက်ရှိတဲ့သဘောလက္ခဏာကိုဘာလက္ခဏာလဲ အနိစ္စကဲအဲ့ဒီအနိစ္စနဲ့တွဲပြီးမှဘသူ့ကိုပြောလဲအနတ္တကိုပြောတာဒါတော့ပြောချင်တာကအနတ္တပြောချင်တာအတ္တမဟုတ်ဘူးဆိုတာပြောချင်တာဒါပေမဲ့ဘာနဲ့တွဲရတယ်လဲဆိုတော့အနိစ္စနဲ့တွဲတာမင်းတို့ပြောသလိုမျက်စိတာအတ္တဆိုလို့ရှိရင်ဟောဒီမျိုးလုံးကြီးကဖြစ်လဲဖြစ်တယ်ပြက်လဲပြက်တယ်မြင်သိစိတ်တရားဖြစ်ပြီးဖြစ်ဖြစ်ဒီလိုသွားနေတာသွားနေတဲ့ခါကျတော့တဘာဝကဒီလိုဖြစ်လိုက်ပြက်လိုက်သွားနေပါတယ်ဆိုတာကြီးကိုမင်းတို့ပြောနေတဲ့အတ္တကမပြက်ရဘူးမဖြစ်ရဘူးအပြစ်အဖြစ်လွန်ရမယ် ဒါကိုပြောတာဖြစ်ချင်းဖြစ်ချင်းသဘောကိုလွန်ပြီးမှဒီရမယ်လို့ပြောတာဒါတော့မျက်စိမှာကဖြစ်တဲ့ပြည့်တဲ့သဘောရှိတယ်အတ္တမှာကအဖြစ်ပြည့်မရှိရဘူးတသမတ်တည်းတည်နေရမယ်ဆိုရင်မင်းတို့ပြောတဲ့အတ္တကြီးဟာအဖြစ်ပြည့်ရှိတဲ့အတ္တကြီးဖြစ်နေမှာပေါ့ဒါတော့အဖြစ်ပြည့်ရှိနေတယ်ဆိုရင်မင်းတို့ပြောတဲ့အတ္တမဟုတ်တော့ဘူးအတ္တမဟုတ်ရင်တော့အနတ္တအဲ့ဒါပြောတာဒါတော့ကြည်ပြောတာပြောမြတ်စွာဘုရားထောက်ပြခြင်းတာက မျက်စိသည်အတ္တမဟုတ်ဘူးအနတ္တလို့ပြောချင်တာဒါပေမဲ့အနတ္တကိုပေါ်အောင်ဘယ်သူနဲ့တရုပ်ဖော်ရလဲဆိုတော့အနေဆာဒီလိုနေရာမျိုးမှာကြတော့တဲ့အနတ္တသဘောကို ထင်ရှားအောင်အနေဆာနဲ့ဖော်သည်လို့မှတ်ထားပါဒါကြောင့်မလို့မြင်သိမှုဤတရားမျက်စိရုပ်မျက်စိအကြည်ရုပ်သည် မြင်တိုင်းမြင်တိုင်းဖြစ်ဖြစ်ပြီးပြည့်ပြည့်သွား၏ထို့ကြောင့်မမြဲမမြဲသည့်အတွက်အမြဲတည်နေရတည်နေသည်ဟုထင်ရသော အတ္တကောင်မဟုတ် ဒီမျက်စိကိုအတ္တဟုယူလျက်ငါ၏အတ္တသည်ခန္ဓာမဆက်ဖြစ် ဖြစ်နေ၏မမြဲဘူးဟုဆိုရရောက်ပေလိမ့်မည်ထို့ကြောင့်မမြဲတဲ့မျက်စိရုပ်သည်အတ္တကောင်မဟုတ်ဟုဆုံးဖြတ်ချက်ချတိမှတ်ရ၏ဟုလို့တဲ့ဒါကအတိဘယ်ကိုပြန်ပြောပြတာနော်ဒါတော့ဒီမျက်စိနာနာလျှာကိုစိတ်အကုန်လုံးပဲဖြန့်ပြီးတော့ကြည့်လိုက်မယ်ဆိုရင်တစ်ခုချင်းတစ်ခုချင်းမှာဒီသဘောရှိတယ်ဒါကြောင့်စသစ်ကသုတ်တန်လုံးကဥစ္စာနဲ့ဒါတွေကိုလစ်လာခဲ့ပြီးသားပါမျက်လုံးကိုလစ်လာလိုက်တယ်ဆိုရင်ကြံတဲ့ အဲကျန်တာတွေကလည်းအတူတူပဲမှတ်ရမှာပေါ့ဒါတော့ကောင်းပြီဒါကဒီစာဘက်ကဘာကိုပြောချင်တာလဲဆိုရင်အနေဆာအနတ္တလက္ခဏာကိုထင်ရှားအောင်အနေဆာနဲ့ကူပြီးတော့မှရှင်းပြရတာကိုပြောတာဒုတိယတစ်ခုဖတ်ကြစို့ဒုက္ခဖြစ်အနတ္တကိုပြတော်မူပုံဆိုတာအဲ့ဒါလေးကိုနော်嗯。 咳 <laughs> 咳 အဲဟုတ်ပြီဒီဒုက္ခသဘောနဲ့အနတ္တကိုထင်ရှားအောင်ပြတာကတော့ဒီအနတ္တလက္ခဏာတုတ်တာနဲ့မှာပဲပါတယ်တဲ့ဥစ္စံတို့ရူပံဘိက္ခွေအနတ္တဒုပိစာဟိတံဘိက္ခွေအတ္တဝေဒနိတာရူပအပါဒတံဝိတ္တယဆိုပြီးတော့ရှေ့တုန်းကစောစောလေးရှေ့ကလေ့လာခဲ့ပြီးပြီဒီနေရာမှာယုတ်တိအတွင်းသားအထေကို အတ္တကောင်မဟုတ် အတ္တကောင်ဟုတ်ခဲ့ပါမူဤယုတ်တိမိမိအားနှိပ်စစ်ဖို့ရမဖြစ်တန်လေရာ ထို့ပြင် ငါဤယုတ်သည်ဒီလိုအကောင်းကြီးဖြစ်ပါစေဒီလိုဆိုတော့မဖြစ်ပါစေနေကိုယုတ်၌စီမံခံခွဲ၍လည်းရလျာဤပြောချင်တာကဒီမှာပါလဲဆိုရင်ခန္ဓာကိုယ်ယုတ်ခန္ဓာကိုယ်ရှိလို့ရှိရင်ယုတ်ခန္ဓာကိုယ်ရှိတော့နာကျင်ကြက်ခဲမှုမရှိဘူးလားရှိတယ်အဲ့နာကျင်ကြက်ခဲမှုရှိတဲ့အခါကျတော့ဟောဒီနာကျင်ကြက်ခဲမှုရှိတဲ့ခန္ဓာကိုယ်ကြီးကိုဒီလိုဟာမျိုးနာတာကျင်တာကြိုက်တာခဲတာတွေမဖြစ်ပါစေနဲ့ ပေါ်ပေါ်ပါပါတွတ်တွတ်လဲလဲနာကျင်ကြက်ခဲမှုမရှိတဲ့ရုပ်ကလေးဖြစ်ပါစေလို့ကိုယ့်ဘာသာကိုအမိန်ပေးကြည့်ရရင်လားမရဘူးဒါတော့ရုပ်ဆိုတဲ့သဘောကြီးတည်နာတတ်တယ်ကျင်တတ်တယ်ကြိုက်တတ်တယ်ခဲတတ်တယ်အောင့်တတ်တယ်တောင့်တတ်တယ်မူးတတ်တယ်ဝေတတ်တဲ့သဘောတွေရှိနေတော့အဲ့ဒါတွေဖြစ်ပြီဆိုရင်မိမိတို့မှာဒုက္ခမရောက်ဘူးလားရောက်တယ်အဲ့ဒီရောက်တဲ့ဒုက္ခရောက်အောင်လုပ်တဲ့ဒီယုတ်ကြီးမဖြစ်ပါစေနဲ့ ကောင်းတာလေးတွေဖြစ်ပါစေရပါစေပေါ်ပေါ်ပါပါတွတ်တွတ်လက်လက်နော်အဲနာကျင်ကြက်ခမ်းမှုမရှိတဲ့ရုပ်ကလေးပဲဟောဒီခန္ဓာကိုဖြစ်ပါစေလို့ကိုယ်စိတ်ထဲကတောင်းတာလို့လည်းမရဘူးအမိတ်ပေးလို့လည်းမရဘူးဆိုတော့ဒီခန္ဓာကိုကြီးကအတ္တလားအနတ္တလားအနတ္တအမိတ်ပေးလို့မရဘူးဆိုတော့အမိတ်ပေးလို့တာရမယ်ဆိုရင်ဟောဒီနာကျင်ကြက်ခဲတာတွေရှိပါမလားမရှိဘူးမရှိတော့ဟောဒီနာရာကျင်တာမဖြစ်အောင်အမိတ်ပေးလို့လည်းမရဘူးဆူတောင်းလို့လည်းမရဘူး လောက်ကြီးပဲ wish တွေလုံးလုံးဒီဟာကရကိုမရအောင်မရတဲ့ခါကျတော့ဒီခန္ဓာကိုယ်ကကိုယ့်ရဲ့ဖြစ်ခြင်းတဲ့ဆန္ဒနဲ့သူဖြစ်နေတာနဲ့တခြားစီဖြစ်တဲ့အတွက်ကိုယ့်အလိုကိုလိုက်ရလားအစိုးကောရရလားမရဘူးဆိုရင်ဒီရုပ်ဒီအနတ္တအဲ့ဒီအနတ္တသဘောကိုဘယ်သူနဲ့ထင်ရှားအောင်ပြတယ်လဲဆိုရင်ဒုက္ခနဲ့ထင်ရှားအောင်ပြတာဘယ်သူနဲ့ပြလဲကိုယ်ခန္ဓာကိုနာပြီးခြင်းပြီးဆိုလို့ရှိရင်စိတ်ထက်ကအ ਨੇ ဆုံးတော့မြန်မြန်ပျောက်ခြင်းတဲ့စိတ်ကလေးတော့မရှိဘူးလား ရှိတယ်တခါတည်းမြန်မြန်ပြောက်ချင်တာဒါပေမဲ့မြန်မြန်ပြောက်ချင်ပေမဲ့ထားပါတော့မြန်မြန်ပြောက်ချင်တာကအကြိုက်ခဲဆုံးသောအချိန်အနာကျင်ဆုံးသောအချိန်ဒီအနာကျင်ဆုံးသောအချိန်အကြိုက်ခဲဆုံးသောအချိန်က1မိနစ်ကလေးလောက်1မိနစ်မပြောပါနဲ့လေထားပါတော့စက္ကန့်အဲဒီ10စက္ကန့်10စက္ကန့်ဖြတ်ကျော်ရတာကိုမှ10စက္ကန့်ကတနားရီလောက်ကြာတယ်ထင်တာနော်ဘာဖြစ်လို့လဲဆိုရင်တခါတည်းလေနာပြီဆိုလို့ရှိရင်ဟာအဲ့ဒီနာတာကိုဘာနဲ့တိုင်းပြမှမသိဘူးစကလုံးလည်းမရှိဘူးတိုင်းစရာလည်းမရှိဘူး နော်အဲ့တော့ပွဲတဲ့လူတယောက်ကပြောတယ်နာတာဘလောက်များလဲဆိုတော့ပါဇက်ကြီးအတကုံဖြဲပြီးတော့អော်ပြတာအဲ့တလောက်နာတယ်နော်ဒါတော့អော်ပြတာကတကယ်နာတာဟုတ်ရဲ့လားမဟုတ်ဘူး तू မခံနိုင်လွန်းအားကြီးတာကိုပြောပြတာနော်မခံနိုင်လွန်းအားကြီးတာကိုပြောပြတာဒါတော့ကောင်းပြီအဲ့ဒီဒီနာကျင်ကြိုက်ခဲမှုတွေရှိနေတာကိုထောက်ချင်းအားဖြင့်နာရာကျင်နာကြိုက်တာခဲတာတွေကမိမိကပျောက်ချင်တော်လဲမပျောက်ဘူးဆိုတော့ဒီခန္ဓာကိုယ်ကြီးဟာအနတ္တ အတ္တမဟုတ်အတ္တဒါဆိုလို့ရှိရင်ဒီခန္ဓာကိုရုပ်ခန္ဓာကိုကြည့်တာအတ္တဒါဆိုရင်ကိုအမိတ်ပေးသလိုရမှာပေါ့ဟုတ်တယ်မဟုတ်လားကိုဆူတောင်းသလိုရမှာပေါ့ဆိုတော့မရဘူးဆိုတော့ဟောဒီခန္ဓာကိုကြီးနဲ့ပတ်သက်လို့ကလူတွေကအများကြီးဒုက္ခရောက်ကြရတာနော်အေးကြမ်းကြမ်းမာမာပေါ့ပေါ့ပါပါရှိသည်ပဲထားပါအောင်တော့ကိုဘာသာကိုလှချင်းလုံးလို့ပြင်ရဆင်းရတာကိုမှတော်တော်ဒုက္ခရောက်နေပြီဟုတ်တယ်မဟုတ်လားကိုဘာသာကိုလှချင်းလုံးလို့တာအချိန်ကုန်လို့ကုန်မှလည်းမသိဘူးငွေကုန်လို့ကုန်မှလည်းမသိဘူးနော် အရှင်ကုန်ငွေကုန်ခံမိမဲ့ကိုယ်စိတ်ကြသဘောကျဖြစ်ပြီလားဆိုတော့လေမဖြစ်ဘူးမဖြစ်ဘူးဒါတော့ကိုယ့်ဘာသာကိုယ်ရာလေးရဲ့နော်အာတော်လောက်ပဲဒီလောက်နဲ့သွားလဲရပြီမဲ့စိတ်ထဲကတော့ဓာတ်တွေကိုပြင်ကျင်သေးတာလှကျင်သေးတာဆိုတော့အဲ့ဒီဖြစ်ချင်တဲ့စန္ဒာလေးတစ်ခုတည်းပဲပြည့်အောင်စဉ်းစားကြည့်တာဖြစ်စမ်းပါလို့စဉ်းစားကြည့်ဖြစ်ရလားမဖြစ်ဘူးเนาะအဲ့တော့ဒီနေရာမှာကပြောချင်တာကအနတ္တလက္ခဏာသုံးပါပါတာကတကယ်လို့သာယုတ်တိ အတ္တဖြစ်ခဲ့မယ်ဆိုရင်ငါတို့ကိုဘာလို့နှိပ်စက်ရမှာလဲတဲ့အဲ့ဒါတော့အတ္တဆိုတဲ့သဘောတည်ပိုင်ရှင်အတ္တကပိုင်ရှင်ခန္ဓာကိုယ်ပိုင်ရှင်တို့ဟာဟောဒီခန္ဓာကိုယ်ရဲ့အတွင်းအနှစ်သာရဒီပိုင်ရှင်ရှိတယ်တဲ့အဲ့ဒီရှိတဲ့ပိုင်ရှင်ဒီအတ္တအဲ့ဒီအတ္တဒီဟောဒီခန္ဓာကိုယ်ကြီးကိုပိုင်ရှင် ပိုင်ထားတယ်ပိုင်ရှင်ဆိုလို့ရှိရင်အခုကားတွေအိမ်တွေပိုင်တယ် ကိုပိုင်တဲ့အိမ်ကိုပိုင်တဲ့ကားကိုထုခွဲရိုက်ချဖြစ်ပြီးတော့တခါတည်းမကောင်းအောင်ဖြစ်စည်းနေတယ်လို့ရှိလားမရှိပါဘူးမမပြစ်အောင်ကိုတမန်တက်တက်ကိုတခါတည်း maintenance လုပ်နေကြတာဟုတ်တယ်မဟုတ်လားဆိုတော့ကိုပိုင်တဲ့သူဟာကိုပိုင်တဲ့ပစ္စည်းကိုဘယ်တော့မှမဖြစ်ဘူးအခုတော့အတ္တဟာယုတ်ဒီအတ္တတာဆိုခဲ့မယ်ဆိုလို့ရှိရင်သူပိုင်တဲ့ဟောဒီယုတ်ကြီးကိုဘာကြောင့်မလို့သူနာအောင်ကြည်အောင်ကဲ့အောင်ခဲအောင်အိုးအောင်လုပ်ပါလေနော် ဒါတော့ဒီအတ္တသည်အဲ့ဒီလိုမျိုးဖြစ်နေခြင်းအပြင်ခန္ဓာကိုယ်သည်ဤကဲ့သို့ဖြစ်နေတာထောက်ခြင်းအပြင်ဟောဒီယုတ်သည်အတ္တလားအနတ္တလားဆိုတော့အနတ္တနာရာကျင်နာကြိုက်တာခဲတာတွေရှိနေတဲ့အတွက်ကြောင့်ဒီခန္ဓာကိုယ်ကြီးဒီအနတ္တပါတဲ့ဒါကြောင့်ဒီထိုအထိုတို့ကြောက်เสียကောင်းသောကြောက်เสียကောင်းသောဆိုတာအဲ့ဒီလိုဒီနှိမ့်ဆက်ခါတာတွေကိုပြောတာရုပ်ရဲ့နာကျင်ကြဲခဲမှုဖြာနာမှုတွေဒီလိုဆင်းရဲဒုက္ခတွေဖြစ်တဲ့ဆင်းရဲဒုက္ခဖြစ်နေသောကြောင့် မိမိအတွင်းသားအတ္တကောင်မဟုတ်အနတ္တတရားတက်တက်တာဖြစ်၏ဟုပြဆိုနေ၏တဲ့ဒါဒါကဘာလဲပြတယ်လဲဆိုရင်အနတ္တမှန်ထင်ရှားအောင်လို့ဒုက္ခနဲ့တွဲပြီးတော့မှပြတာကောင်းပြီဒါတော့နောက်တစ်ခုကတော့အနိစ္စရောဒုက္ခရောနှစ်ပါးပေါင်းပြီးတော့အနတ္တရဲ့လက္ခဏာကိုပြတယ်အဲ့ဒါလေးကိုဆက်ဖတ်ကြည့်အောင်ရူပံဘေခဝေအနိစ္စံ ယထာနိစ္စံတန်ဒုက္ခံမမြဲကြောက်เสียဆင်းရဲဖြစ်ယံဒုက္ခံတဒနတ္တာဆင်းရဲသောတရားသည်အတွင်သာအနှက်အတ္တမဟုတ်ယဒနတ္တာတံနေတံမမနေသော အေကောင်းပြီဦးဇင်းတို့ဒီဟိုးကပါဠိမှာနောက်မှပြန်ကြည့်လို့ရှင်တော့ရှိတယ်ပါဠိအပြည့်စုံပေါ့လေဒါတော့ရူပံဘေကုအနိစ္စံယတနိစ္စံတံဒုက္ခံယံဒုက္ခံတရဏတ္တာနော်ယံဒတနတ္တာတံအေနေတံမမနေသောမသမိနမေသောအတ္တာဒီဧဝမေတံယထာဝုဒံတမ္မပညာဓတ္တပံဆိုပြီးတော့ပါဠိရှိတယ်အဲ့ဒီပါဠိကဘာကိုပြတယ်လဲဆို ရူပံဘေကဝေအနိစ္စံယဟန်တို့ယုတ်တိမမြဲဒါမှတစ်ခုဒါတော့ယုတ်တိမမြဲဆိုတော့ဘယ်လက္ခဏာကိုပြောနေတာလဲအနိစ္စကိုပြောနေတာယတနိစ္စံတန်တုကမမြဲသောတရားသည်ကြောက်ရာဆင်းရဲဖြစ်၏ဒီနေရာမှာကတော့ဒုက္ခဆိုတဲ့သဘောကို ပြောတာကဦးဇုံတို့နားလည်ထားတာနဲ့ကနည်းနည်းလေးပြောင်းပြီးတော့နားလည်လဲအောင်ဆိုဦးဇုံတို့ဆင်းရဲလို့ပြောပြီဆိုလို့ရှင်ဟာအော်ဟဲ့ပြီးတော့တခါတည်းဖြားနာကက်ခဲနေတာမှဆင်းရဲလို့ထင်တာ ဒီနေရာမှာပြောချင်တဲ့ဆင်းရဲကဘာလဲဆိုရင်တဘာဝတစ်ခုမှာလူတွေကတတ္တဝါတွေအားလုံးကလူမမဟုတ်ဘူးဘယ်တတ္တဝါမဆိုထာဝရမမြဲခြင်းဘူးလားမြဲခြင်းတယ်ဒါတော့မြဲခြင်းတယ်ဒါပေမဲ့ရှိနေတဲ့ကိုသုံးနေတဲ့ပစ္စည်းတွေရောတက်ရှိတွေရောတက်မဲ့တွေရောအကုန်လုံးကမမြဲဘူးမမြဲဘူးဆိုတော့လူတွေရဲ့ဖြစ်ခြင်းနဲ့တတ္တဝါတွေဖြစ်ခြင်းနဲ့ဆန္ဒနဲ့သွားဖြစ်ဖြစ်နေတဲ့သဘာဝကြီးနဲ့ကြိုက်ရလားမကြိုက်တော့ဘူးမကြိုက်တော့ကိုကိုယ်တိုင်ကလည်းပဲမမြဲဘူးကိုယ်ပိုင်တဲ့ပစ္စည်းတွေလည်း မမြဲဘူးကိုယ်ပံဝိညာဉ်မှာရှိတဲ့တဲ့မိဘဆရာသမားဆွေတွေမျိုးတွေဇနီးမယားသားသမီးတွေရောမြဲလားမမြဲဘူးဆိုတော့ကိုကမြဲခြင်းနဲ့ကိုပိုင်တဲ့ပစ္စည်းကိုဘဝတွေအကုန်လုံးကမမြဲဘူးမမြဲတဲ့သဘောဟာကိုယ်စိတ်ထဲမှာစဉ်းစားကြည့်ရင် ကောင်းတဲ့သဘောလားမကောင်းတဲ့သဘောလားအဲ့ဒီမကောင်းတဲ့သဘောဒုက္ခလို့ပြောတာဒါတော့ဒီနေရာမှာဒုက္ခသည်ဆင်းရဲဆိုတဲ့အ ਨੇ ကိုယူတာထက်မကောင်းဘူးဆိုတဲ့အ ਨੇ ကိုယူရင်ပိုးပြီးတော့ကောင်းတယ်ပိုးပြီးတော့ဖြောင့်တယ် ပြောချင်တာကဘာလဲဆိုရင်မမြဲတဲ့သဘာဝတရားဒီကောင်းသလားမကောင်းဘူးလားလို့မေးတာမကောင်းဘူးဘာဖြစ်လို့လဲကိုကကောင်းကျင်တယ်လေဟုတ်တယ်မဟုတ်လားဒါပေမဲ့သဘာဝမမြဲတော့မကောင်းဘူးလို့ပြောတာအဲ့တော့ကောင်းပြီမမြဲတဲ့တရားဒီကြောက်စရာဆင်းရဲပင်ဖြစ်ဤဆိုတာကဟောစိတ်ထဲမှာနာရာကျင်နာကြိုက်တာခဲတာကြီးတို့သွားမြင်နေမှာဆိုလို့ပြောချင်တာကမမြဲတဲ့တရားဒီ လူတွေရဲ့အကြိုက်နဲ့တတ္တဝါတွေရဲ့အကြိုက်နဲ့မကိုက်တဲ့အတွက်မကောင်းဘူးလို့ပြောတာနော်ယံဒုက္ခတတ္တနတ္တဆင်းရဲသောတရားကြီးအတွင်းသားအနဲ့အတ္တမဟုတ်ဆိုတော့ကောင်းပြီ၃ချောင်းရှိတယ်အဲ့ဒီမှာရုပ်သည်မမြဲဒါကအနိစ္စကိုပြောတာဒုတိယတစ်ချောင်းကဘာပြောလဲမမြဲသောတရားသည်ကြောက်เสียဆင်းရဲဖြစ်၏အဲ့ဒါဘာပြောလဲဒုက္ခကိုပြောတာကောင်းပြီဆင်းရဲသောတရားသည် အတွင်းသားအနဲ့အတ္တမဟုတ်တဲ့ ဒါတော့ဆင်းရဲပြီဆိုလို့ရှိရင်လူတွေကဆင်းရဲခြင်းတဲ့သူပါလားနော်ဆင်းရဲခြင်းတဲ့သူဒုက္ခရောက်ခြင်းတဲ့သူဘယ်သူမှမပါဘူးဒါပေမဲ့အဲ့ဒီဆင်းရဲတာနဲ့ဒုက္ခရောက်တာကိုတတ္တဝါတွေကဘယ်သူမှကြော်လွှားနိုင်လဲဘယ်သူမှ မကြော်လွှားနိုင်ဘူးမကြော်လွှားနိုင်ခြင်းအပြင်ဟောဒီရနေတဲ့ယုတ်တရားဟောဒီရနေတဲ့ဘဝသည် ပြောရမယ်ဆိုရင် ရှိသမျှခန္ဓာ၅ပါးသည်အတ္တလားအနတ္တလားဆိုတော့အနတ္တဟောဒီအနတ္တဆိုတဲ့သဘောပေါ်အောင်လို့ပထမဘာနဲ့ပြောသလဲဆိုတော့ ရုပ်သည်မမြဲတဲ့အနိစ္စတရားမမြဲတဲ့အနိစ္စတရားမှန်ရင်မကောင်းတဲ့ဒုက္ခတရားမမြဲတဲ့သဘောဆင်းရဲတဲ့သဘောတွေရှိနေပြီဆိုလို့ရှိရင် ဟောဒီရုပ်တရားကြီးဒီအတွင်းသားအတ္တကောင်မဟုတ်ဘူးဆိုတော့ဒါဘာဖြစ်သွားလဲအနတ္တတဲ့အဲ့ဒီတော့မြန်မာလိုပဲဖတ်ကြည့်လိုက်ထိုအနတ္တဖြစ်သောတရားကိုတဲ့ဤဟာဒီငါဥစ္စာမဟုတ်ဤဟာဒီငါဟာမဟုတ်ဤဟာဒီငါအတ္တမဟုတ်ဟု ဤသို့ယုတ်ကိုဟုတ်တိုင်းမှန်စွာဝိပဿနာပညာမဲ့ပညာဖြင့်ရှုရ၏ကောင်းပြီဒါဆိုလို့ရှိရင် တကယ်အမှန်အစစ်ကိုသိအောင်လို့ဘယ်လိုလုပ်ရှုမလဲဆိုတော့တကယ်သို့အနိစ္စဒုက္ခတွေဖြစ်နေတဲ့သဘောကိုအနတ္တလို့ခေါ်ရင်ဒီအနတ္တဖြစ်တဲ့တရားဟောဒီယုတ်ခန္ဓာကိုကြီးလို့ဆိုလိုတယ်ဟောဒီတရားကိုဤဟာသည်ငါဥစ္စာမဟုတ်ဆိုတာလောဘနဲ့မသိမ့်ပိုက်ပါနဲ့မစွဲနဲ့လို့ဆိုလိုတယ်ဤဟာသည်ငါမဟုတ်ဆိုတာဒီနေရာမှာမာနနဲ့မသိမ့်ပိုက်နဲ့လို့ပြောတာမာနအတ္တမရှိနဲ့ ဤဟာဒီငါအတ္တမဟုတ်ဒီနေရာကျတော့ဒိဋ္ဌိနော်အတ္တ၃မျိုးရှိတယ်မာနအတ္တတဏှာအတ္တမာနအတ္တဒိဋ္ဌိအတ္တအတ္တဘယ်နှမျိုးလဲ၃မျိုးရှိတယ်အတ္တနော်အတ္တတခုတည်းများမထင်နဲ့နော်မာနအတ္တတဏှာအတ္တဒိဋ္ဌိအတ္တအဲ့တော့ငါဥစ္စာမဟုတ်ဆိုတာတဏှာနဲ့လည်းမစွဲနဲ့ငါဤဟာဒီငါမဟုတ်ဆိုပြီးတော့နော်ဒီမာနနဲ့လည်းမစွဲနဲ့ဤဟာဒီငါအတ္တမဟုတ်ဟု ဒိဋ္ဌိနေလည်းမစွဲနဲ့အဲ့ဒီလိုယုတ်ကိုဟုတ်တိုင်းမှန်စွာဘာပညာလဲဝိပဿနာပညာမဲ့ပညာနဲ့ရှုရ၏ဒါတော့ဒီနေရာမှာကြတော့ပြောချင်တာအချုပ်ကဘာလဲဆိုရင်အနတ္တဆိုတဲ့သဘောတည်သိဖို့ခဲရင်နဲ့ခက်ခဲတယ်ခက်ခဲတဲ့အတွက်ကြောင့်မြတ်စွာဘုရားကအနတ္တကိုပြောတော့မယ်ဆိုရင်ဘေးနာကဘာလေးပါတယ်လဲဆိုအနေစာသို့မဟုတ်ဒုက္ခပါတယ်သို့မဟုတ်နှစ်ခုလုံးပါလိမ့်မယ်ဒါတော့ဒီနေရာမှာကြတော့ ဒီအနတ္တကိုထင်ရှားအောင်လို့ဖော်ထုတ်တဲ့နေရာမှာတဲ့အနိစ္စလည်းပါတယ်ဒုက္ခလည်းပါတယ်ပြီးမှအနတ္တသဘောကိုပြောလိုက်တာဒါတော့ကောင်းပြီစောစောလေးတုန်းကစကားပြင်ခံခဲ့တာကအနတ္တဆိုတဲ့သဘောဒီဒီလက္ခဏာအနတ္တလက္ခဏာကိုသိဖို့ခက်တဲ့အတွက်မြတ်စွာဘုရားတော်မှာတရားဟောလို့ရှိရင်အနိစ္စတော်၎င်းဒုက္ခတော်၎င်းသို့မဟုတ်ရင်လည်းအနိစ္စဒုက္ခနှစ်မျိုးလုံးတော်၎င်းဟောပြီးပြောပြီးခြံရံပြီးမှ အနတ္တကိုပြောတယ်ဆိုတဲ့ စကားလေးကိုပေါ်အောင်လို့ထိုထိုပါဠိမှာရှိနေတာလေးတွေကို ထုတ်ပြထုတ်ပြတာဖြစ်ပါတယ်။ကောင်းပြီဒါတော့လက္ခဏာတွေမှာ၃မျိုး၃မျိုးခွဲလို့ရတယ်အခုအနတ္တလို့ပြောတဲ့အခါမှာအနတ္တဆိုတာကိုလည်းသိရမယ်အနတ္တရဲ့လက္ခဏာဆိုတာဘာလဲသိရမယ်အနတ္တကိုရှုမှတ်တဲ့အနတ္တနုပတနာဉာဏ်ဆိုတာဘာလဲလို့အဲ့ဒါလေးလည်းသိရမယ်ကောင်းပြီဒါတော့၁နဲ့၃အဲ့ဒါလေးကိုဖတ်ကြည့်အောင် ဲ့တော့ကောင်းပြီအဲ့ဒီနေရာမှာအနတ္တဆိုလို့ရှိရင်အနတ္တကဘာကိုပြောတာလဲအဲ့ဒီအနတ္တဆိုတာကိုသိဖို့အတွက်သူ့ရဲ့သဘောလက္ခဏာလေးတွေ သူရဲ့ symptom လေးတွေပြောတာနော်အနတ္တကိုသိဖို့အတွက်အာလက္ခဏာဆိုင်ပဲဆိုကြပါစို့အဲ့ဒီလက္ခဏာဆိုင်ကဘလို့သင်္ကေတတွေရှိတယ်လဲနံပါတ်3အနတ္တလို့ရှုတဲ့အခါမှာဘလို့တွေတွေ့ရတယ်လဲဆိုတာလေးတွေကိုသိအောင်ပြောပြတာဒါကြောင့်ဒီနေရာမှာနံပါတ်1ခန္ဓာ၅ပါးသည်အတ္တမဟုတ်သောကြောင့်အနတ္တဆိုတဲ့အခါကျတော့ခန္ဓာ၅ပါးအနိစ္စဆိုရင်လည်းသူပဲဒုက္ခဆိုရင်လည်းသူပဲအနတ္တဆိုရင်လည်းသူပဲ ဒါတော့ဒီနေရာမှာတော့အနတ္တပြောတဲ့အတွက်ခန္ဓာ၅ပါးသည်ကိုအစိုးရတဲ့ပိုင်တဲ့သဘောမရှိဘူးအတ္တမဟုတ်တဲ့အတွက်ခန္ဓာ၅ပါးဟာဘာလဲဆိုရင်အနတ္တဒါတော့ခန္ဓာ၅ပါးပါလဲအနတ္တကောင်းပြီအနတ္တလို့သိဖို့လက္ခဏာမှတ်ဖို့ဘာလေးတွေနဲ့ကပ်ပြီးတော့မှတ်မလဲဆိုရင်မိမိအလိုအတိုင်းမဖြစ်သောအချင်းအရာကောင်းပြီဟောဒီမှာခန္ဓာ၅ပါးရထားပြီအဲ့ဒီခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့မှကိုယ်စိတ်ထက်ကဖြစ်ချင်တာလေးတွေကိုစိတ်ကူးကြည့်လိုက်စမ်းနော် လှကျင်တာပဲကြည်ကြည်ချမ်းသာကျင်တာပဲကြည်ကြည်ပညာတတ်ကျင်တာပဲကြည်ကြည်နော်လက်ရှိဘဝကိုငါတော့ဒီလောက်နဲ့တော်ပါပြီဆိုတော့မှပဲကျင်တတ်တဲ့လူပါလားဘသူမှမပါဘူးဟုတ်လားဘသူမှမပါဘူးဖြစ်ချင်တာကိုပြောမနေတဲ့တကားလဲစိတ်ရှိတိုင်းအချိန်ရှိတိုင်းစဉ်းစားပြီးဖြစ်ချင်တာလည်းကြီးပဲဒါပဲမဖြစ်လားကိုဖြစ်ချင်တာနဲ့လက်ရှိတကယ်ဖြစ်နေရတာနဲ့ကြိုက်ရလားမကြိုက်ဘူးဘယ်မှမကြိုက်ဘူးအဲ့တော့မကြိုက်ဘဲနဲ့ဖြစ်နေတော့ကိုယ်ဆန္ဒနဲ့ ဖြစ်နေရတဲ့သဘာဝနဲ့ကိုစဉ်းစားသလိုတနည်းကိုအမိန်ပေးသလိုကိုဆန္ဒရှိသလိုမဖြစ်ဘူးဆိုလို့ရှိရင်ကိုခကိုရဲ့ဆန္ဒတိုင်းလိုက်ပြီးတော့မဖြစ်တဲ့သဘောဟာအဲ့ဒါလက္ခဏာပဲကိုဖြစ်ချင်တဲ့ဘက်ကိုလိုက်ရလားအဲ့မလိုက်တာကိုလက္ခဏာလို့ခေါ်တယ်ဒါကြောင့်မလို့မိမိအလိုတိုင်းမဖြစ်သောအချင်းအရာသည်ဘာလဲအနတ္တလက္ခဏာလက္ခဏာဆိုတာမှတ်ဖို့သင်္ကေတကိုပြောတာ ဒါတော့ခန္ဓာ၅ပါးဟာအနတ္တလို့ဆိုရင်ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့မိမိခန္ဓာကိုယ်ထဲမှာဖြစ်ချင်တာတွေလိုချင်တာတွေရချင်တာတွေအဲ့ဒီဆန္ဒတွေကိုစဉ်းစားလိုက် တောင်းတလိုက်နော်တွေးလိုက်ကြံလိုက်အမိန်ပေးကြည့်လိုက်အဲ့ဒီတိုင်းဖြစ်ဟာဖြစ်ဟာဆိုပြီးလိုက်ဖြစ်တာရှိရလားမဖြစ်ဘူးဘာမှမရဘူးအဲ့ဒီမရတဲ့သဘောလက္ခဏာသဘောကိုပဲအဲ့ဒါသူ့ရဲ့လက္ခဏာလို့ပြောတာအေးအနတ္တဆိုတာအဲ့ဒါပြောတာတဲ့တခြားပြောတာမဟုတ်ဘူးတဲ့နော်ကောင်းပြီနံပါတ်3 ရှုမှတ်တိုင်းအလိုအတိုင်းမဖြစ်သည်ကိုတွေ့ရ၍အစိုးမရအတ္တကောင်မဟုတ်ဟုသိလိုက်ခြင်းသည်အနတ္တနုပတနာမိဒီနေရာမှာအနတ္တရဲ့နောက်ကအနုပတနာလို့စကားလုံးလေးရှိတယ်။အဲ့ဒီအနုပတနာဆိုတာအဖမ်းမအထက်ထက်ရှုတယ်လို့မှတ်တာနော်။အနုပတနာဆိုတဲ့စကားစကားလုံးကအဖမ်းမအထက်ထက်ရှုတယ်။ဒါတော့တရားထုတ်တဲ့ပုဂ္ဂိုလ်များ ဒါကတော့တရားနဲ့အထုတ်နဲ့မှုနဲ့ဆိုင်သွားပြီစဉ်းစားရုံနဲ့မလုံလောက်တော့ဘူးเนาะဘာဖြစ်လို့လဲဆိုတော့စဉ်းစားဆင်ခြင်လို့သိနိုင်တာကတော့အနတ္တရဲ့လက္ခဏာကိုသိနိုင်တယ်ဒါပေမဲ့ဒီနေရာမှာကအနတ္တနုပတနာလို့ဆိုတော့အဖန်ဖန်ထက်ထက်ရှုရမယ်မှတ်ရမယ်ပွားများရမယ်ဆိုတော့ထိုင်စဉ်းစားလို့ရရင်လားမရဘူးเนาะဆင်ခြင်ရုံနဲ့မရဘူးလို့ဆိုလိုတယ်ဒါတော့တရားကိုအားထုတ်မှတရားထုတ်တော့လည်းပဲတကယ်ကို နော်လေးလေးနဲ့နဲ့တီတီကြီးကြီးကိုအဲတမာရီရတဲ့အဆက်တမာရီရလို့ကိုမှ ဟောဒီရုပ်တွေဖြစ်တာ ပြက်တာ ပြောင်းတာလဲတာအကုန်လုံးကိုမိမိစိတ်ထဲမှာနော်အဲတောက်လျှောက်ကြည့်မွေးတောင်းမှတခါတည်းဟိုနာကွက်ခနဲ့ဒီနာကွက်ခနဲ့အဲ့လိုထင်လာတာထင်လာတဲ့အခါကျတော့ဒီသဘောသဘာဝတွေဟာဖြစ်တဲ့ပြည့်တဲ့သဘောသဘာဝတွေဩတော့ကြဖြစ်လိုက်တော့ကြပြက်လိုက်ဒါတော့ဖြစ်ချင်းပြစ်ချင်းရှိရင်စောစောကပြောခဲ့ပြီးပြီ ကောင်းတဲ့တရားလားမကောင်းတဲ့တရားလားမကောင်းတဲ့တရားဩနော်စိတ်တွေကိုရုပ်တွေအဲနံတရားတွေကြီးလိုက်တော့လဲဖြစ်တာပြစ်တာတွေပဲတွေ့ရတယ်ရုပ်တရားတွေကိုကြီးလိုက်တော့လဲဖြစ်တာပြစ်တာပဲတွေ့ရတယ်နော်တောင်းနာတင်းနာနာရာအောင်နာဟာတွန်းကန်နာလှုပ်ရှားတာဂျိန်းနာရိုင်းနာဒါတွေပဲမတွေ့ရဘူးလားတခုတခုဖြစ်ဖို့အတွက်အဟောင်းအဟောင်းတွေပျောက်ပျောက်ပြီးအသက်အသက်တွေပေါ့အဲ့ဒီအသက်တွေကတခါပြည့်နောက်ထပ်အသက်တွေပေါ့ဒီလိုမသွားဘူးလားသွားနေတာပဲ နန္တရားတွေကိုကြည့်လိုက်အောင်စိတ်တစ်ခုပြီးတစ်ခုစဉ်းစားလိုက်တော့ကြစဉ်းစားစိတ်ဆိုးလိုက်အာကျဉ်းလိုက်ပျော်လိုက်ပြင်းလိုက်ဒီလိုတွေမဖြစ်ဘူးလားနန္တရားကိုကြည့်ရင်လည်းအဖြစ်နဲ့အပြစ်တွေပဲတွေ့တယ်ရုပ်တရားကိုကြည့်တော့လည်းအဖြစ်ပြစ်ပဲတွေ့တယ်အဲ့ဒီတော့အဲ့ဒီအဖြစ်ပြစ်တွေကိုမိမိတကယ်တွေ့ပြီဟေးဆိုလို့ရှိရင်တော့တဲ့အာဒါကြီးကမဖြစ်အောင်ရက်သွားအောင် ကိုယ်စိတ်ကတောင်းတာလို့လည်းမရဘူးရအောင်အမိန်ပေးလို့လည်းမရဘူးဆိုတော့ မိမိတကယ်ရှုတဲ့မှတ်တဲ့ခါတွေမှာအဲ့ဒါလိုတွေးပြီးသိပြီးတေးသေးချာချာသိပြီးဆိုလို့ရှိရင်တော့ကိုယ်အလိုအတိုင်းပြောင်းလို့လဲလို့မရပဲသဘာဝအနတ္တစီချောင်းကြီးတိုင်းမှာပဲဖြစ်နေတဲ့အတိုင်းတွေးလိုက်တာကိုပြောတာအဲ့ဒီလိုမျိုးအနတ္တစီချောင်းထဲမှာတေးသေးချာချာတွေးပြီးမြင်ပြီဆိုလို့ရှိရင်အဲ့ဒီဉာဏ်ကိုဘာဉာဏ်ခေါ်မလဲအနတ္တနုပတနာလို့မှတ်တာအဲ့ဒါကတော့တရားအားထုတ်မှရတယ်တရားထုတ်တာလည်းပဲအမ်ဖင်လက်တပူနှစ်ပူလောက်နေတော့မရသေးဘူးเนาะတော်တော်လေးအားထုတ်လို့ တမာရိယလို့နော်ဒီရုပ်တည်နံတွေကိုတော်တော်လေးကိုစိတ်ကစူးစိုက်မိပြီဆိုတဲ့အခါကျတော့အဲ့ဒါကျတော့လည်းမြင်တယ်နော် တကယ်ရှုတော့လည်းမြင်တာပဲမြင်တဲ့အခါကျလို့ရှိရင်ရှုနေတဲ့မှတ်နေတဲ့အချိန်ကမှတွေ့တဲ့ဟာတွေကိုဒါလေးကိုပြန်ပြီးတော့ရှုမှတ်ပြီးလို့ဆိုရင်လို့ရှိရင်အော်ငါဒါတွေဒါတွေတွေ့ခဲ့တယ်ဒါတွေဒါတွေမြင်ခဲ့တယ်ဆိုပါတော့ဒါတွေကမဖြစ်ဘဲနဲ့တည်နေရင်ကောင်းပါပဲနော်မပြောက်သွားရင်ကောင်းပါပဲအထူးသဖြင့်တရားထုတ်တဲ့ပုံကိုယ်တွေဆိုလို့ရှိရင်တော့သူတို့ဟာ မကောင်းတာဆိုရင်မြန်မြန်ပျောက်စေခြင်းနဲ့ကောင်းတာလေးကြတော့ဟာပျောက်ကိုမပျောက်စေခြင်းဘူးကဲအဲ့တော့စောစောလေးကတော့မကောင်းပါဘူးဆိုတာကိုတခါတည်းဖြစ်ပြီးဆိုတဲ့ခါကျဟာအတင်းတွန်းတာတခါတော့ reject လုပ်တာဟာပြီးပါစေပျောက်ပါစေတချို့ကထင်တာကဟာဝေဒနာရှိဝေဒနာမှရတယ်ဆိုတော့ဝေဒနာကြီးကိုရှုနေလို့ရှိရင်အဲ့ဒါကြီးကတခါတည်းအလုံးအတွန်းလိုက်အတွန်းလိုက်တက်လိုက်တွန်းပြီးတော့ဖယ်ရှားလိုက်တယ်လို့မျိုးပျောက်တယ်ထင်တာဝေဒနာကိုရှုခိုင်းတာကပျောက်အောင်ရှုတာမဟုတ်ဘူး ဘာလို့ဖို့ရှုခိုင်းသိအောင်ရှုခိုင်းတာဝေဒနာဟာဒီလိုပဲပြောင်းတယ်ဒီပြစ်တယ်ဆိုတဲ့သဘောသိအောင်လို့နော်နာနေတဲ့သဘောဒီကိုကမရှုဘဲနဲ့ဒီနာတဲ့နေရာကြီးကို general အဖြစ်ကြည့်တဲ့အခါမှာတော့တခါတဲ့ဒါပါတော့မိအုံထားတဲ့တန်တုံးကြီးနဲ့လာကတ်ထားသလိုတောက်လျှောက်အပူကတ်ထားသလိုမျိုးဖြစ်တာစိတ်ထဲကထင်တာဒါပေမဲ့တကယ်သေးသေးချာချာရှုတဲ့အခါကျတော့အနာကိုကပ်ပြီးတော့ရှုတဲ့အခါကျတော့ နော်ဒီဘက်အပိုင်းလေးနဲ့ဒီဘက်ပိုင်းအလဲပိုင်းအလဲပိုင်းလေးနဲ့ဟိုဘက်အနာပိုင်းနော်အရေပြားရဲ့အပေါ်ပိုင်းနဲ့အရေပြားရဲ့အောက်ပိုင်းအရေပြားရဲ့အောက်ပိုင်းနဲ့ဟိုးအတွင်းပိုင်းနာတာကျင်တာကြိုက်တာခက်တာတူရဲ့လားမတူဘူးတခါတလေကြလို့ရှိရင်တခါတည်းမလျက်စီးလက်တလို့ဟိုးဘောထောင်တက်သွားလိုက်အောက်ကိုဆင်းလိုက်တော်တော်ကြာတော့ခါတဲ့ကျိုးလေးတစ်ခုဆွဲလိုက်သလိုနားလိုက်အမျိုးမျိုးပြောင်းပုံလဲပုံဒီခံစားမှုတွေကအမျိုးမျိုးပြောင်းနေတာနော်ဒါပေမဲ့ဒါကိုမရှူဘဲနဲ့အပေါ်ကနေဒီ general ကြီးတဲ့ခါကျတော့အခုနပြောပြီနော် တန်တုံးကြီးကိုအုံပြီးတော့လာကတ်ထားသလိုမျိုးပူပြီးတော့ကြိုက်ခဲနေတယ်ထင်တာသေသေးချာချာရှိတော့တကြံနဲ့တည်နေတာဟုတ်ရဲ့လားမဟုတ်ဘူးဒီလိုပြောင်းလဲတဲ့သဘောရှိတယ်ပြောတာဒီတိုင်းပဲနော်စောစောလေးတုန်းကအေးပြီးကြီးပြီးတော့တခါတည်းငိမ့်နေတဲ့ဟာလေးကြတော့လဲဟာခန္ဓာကိုယ်လေးလည်းပေါ်လို့ပါလို့ရှုလို့ကောင်းလိုက်တာအဲ့ဒီခါကျတော့အဲ့ဒါလေးကိုတခါတည်းနောက်တစ်ချိန်ကျတော့ပြန်လိုခြင်းရောပြန်လိုခြင်းပြီးတော့စိတ်ကလေးမှန်းပြီးတော့တခါတည်းစိတ်ကခေါ်ခေါ်ပြီးတော့သူကရှုနေတာပြန်လာအောင်မလားလာမလားလို့လာရဲ့လား ဘယ်လာမလဲလာလို့ရှိရင်အတ္တဖြစ်သွားမှာပေါ့ဟုတ်တယ်မဟုတ်လားလာရင်ဘာဖြစ်မလဲအတ္တဖြစ်မှာပေါ့ကဲဟိုဟာကြီးကြတော့လဲနာတာကြတော့လဲမြန်မြန်တွန်းထုတ်တာခါတယ်သွားလေယောဟပျောက်ယောဟဆိုရင်အတ္တလားအနတ္တလားအတ္တပေါ့အဲ့လိုမပျောက်တော့အနတ္တအဲ့ဒါပြောတာကိုယ်အကြိုက်နေသူဖြစ်တာနဲ့ကဲ့ရလားကိုလိုချင်တာနဲ့ကိုကလိုချင်တယ်ပြန်လာရလားမလာဘူးကဲမြန်မြန်ထွက်စေခြင်းနဲ့ပျောက်စေခြင်းနဲ့အနာကြတော့မပျောက်ဘူး ပြန်ကောင်းတာလေးကိုပြန်ပြီးလာစီခြင်းလို့တောင်းထားတဲ့ခါကျတော့မလာဘူးကြိုက်ရလားကိုယ်အကြိုက်နဲ့အေးအဲ့လိုမျိုးအကြိုက်နဲ့အကြိုက်နဲ့နော်မကြိုက်တာကိုစိတ်แท้လေးကသွားတွေ့တာတနည်းနော်တကယ်ကိုမှရှုနေတဲ့မှတ်နေတဲ့အချိန်ကမှနော်ပြောင်းတာလဲတာနော်ပျောက်တာပြစ်တာကြိုက်တာခဲတာဟာပြန်ပြီးတော့ပေါ်လာတာပြန်ပျောက်သွားတာအေးတာပူတာနှွေးတာတွန်းတာတိုးတာဒါလေးတွေကိုတစ်ခုပြီးတစ်ခုတွေ့တဲ့ခါကျတော့ဟာအကုန်လုံးကြည့်တဲ့ခါကျတော့ပြောရမယ်ဆိုလို့ရှိရင် ငါတို့ကအပြင်ဘက်ကကြည့်တော့ရှေ့ကြည့်ပေါ့နော်မြဲတယ်လို့ထင်ပေမဲ့တကယ်အတွင်းထဲမှာတိဆောက်ထားတဲ့နံတရားရောရုပ်တရားရောကဖြစ်လိုက်ပြစ်လိုက်ပြောင်းလိုက်လဲလိုက်ဒါတွေနေပဲသွားနေတာဒါတော့အတွင်းထဲမှာကြည့်တဲ့အခါကျတော့အာတခါတည်းစေယုံကြီးအတွင်းထဲကိုဝင်ကြည့်သလိုပဲတခါတည်းဟိုကနေဟိုစစ်ဟိုကနေဟိုပို့နဲ့တခါတည်းစေယုံကြီးတို့ကြည့်လိုက်တဲ့အခါကျအကုန်လုံးတစ်ခုနဲ့တစ်ခု past day တွေကလဲပတ်ပြီးတော့မှဒါကြီးသွားနေတာမဟုတ်လားဒါပေမဲ့တစ်ခုလုံးကြီးကလဲနေတာဟုတ်ရဲ့လား မဟုတ်ဘူးအစိပ်ပန်းတစ်ခုကနေနောက်ထပ်အစိပ်ပန်းတစ်ခုကိုပို့ပေးလိုက်တာပဲဒါတော့အစိပ်ပန်းလေးတွေစုထားတာအဲ့ဒီအပန်းလေးတစ်ခုလောက်ကမြန်ပြစ်ကြည့်ပါလားလို့ဘာဖြစ်သွားမလဲရက်ထွက်သွားတော့အစိပ်အောင်ကြီးနော်အဲ့ဒီတော့ဦးဇင်းတို့အခုအသက်ရှင်နေသေးတယ်တိနေသေးတယ်ဆိုတာပြက်ပြက်ပြက်ပြက်သွားတဲ့နေရာနောက်ထပ်အသက်အသက်တွေပေါ်လာလို့နန္တရားကလည်းဇက်တိုက်သွားနေတယ်ထင်ရတယ်ရုပ်တရားကြီးလည်းတကြံနဲ့တည်နေတယ်လို့ထင်တယ်ဒါပေမဲ့တကယ် တည်ငြိမ်တဲ့တမာတိစူးရှာတဲ့တမာတိနဲ့ကြည့်တဲ့အခါရုပ်လည်းမမြဲဘူးနာမ်လည်းအဲ့ဒီမမြဲဘူးဆိုတော့ကိုမြဲကျင်တာနဲ့ကိုကမြဲတာလေးကကောင်းတယ်လို့ယူဆထားတယ်တကယ်အတွင်းနဲ့ဝင်ပြီးတော့စိတ်ယုံကြည်တဲ့ကိုခန္ဓာစိတ်ယုံကြည်တဲ့ဝင်ကြည့်လိုက်တော့မမြဲဘူးဆိုတော့အဲ့ဒီမမြဲတဲ့သဘောတရားတွေတွေးပြီးအကြိုက်နဲ့မကြိုက်တဲ့ခါကျအဲ့ဒီလက္ခဏာလေးကိုကိုယ်တိုင်မတွေ့ရဘူးလားကိုယ်တိုင်ကမသိဘူးလားအဲ့ဒီဉာဏ်ပါဉာဏ်အနတ္တ နုပဒနာဉာဏ်အေးအဲ့ဒါပြောတာဒါတော့အနတ္တနုပဒနာဉာဏ်ကတော့နည်းနည်းလေးကြိုးစားမှရမယ်နည်းနည်းမဟုတ်တော်တော်ကြိုးစားမှရမယ်တော့ကြပုတ်လေးနေဟလားတော်တော်လေးကြိုးစားမှရမယ်ဒါတော့ကောင်းပြီဒါပေမဲ့မိမိတို့မှာဒီအနတ္တအခုလို့ဒီသဘောရှိတယ်လို့တိခွင့်ရလို့ရှင်လည်းပဲဒါညာတပညာဆင်ပဲတုတ္တမယဉာဏ်ပဲเนาะဒါကမိမိရဲ့လုပ်ငန်းကိုအများကြီးအထောက်အကူဖြစ်ပါတယ်နောက်တစ်ခုစက်တန် ဒီအနတ်အနတ္တရဲ့သဘောကိုထင်ရှားအောင်လို့ဦးဇင်းတို့အားလုံးသိကြပြီးသားပြောနေကြသစ္စကပြပိုက်အကြောင်းကတော့ထည့်ပြောမှရမယ်။ဘာဖြစ်လို့လဲဆိုရင်ဦးဇင်းတို့အပြင်အောင်ချင်း၈ပါးရှိတယ်သစ္စကပြပိုက်မပါဘူးလား။ပါတယ်သူကမြတ်စွာဘုရားနဲ့ဂလန့်လုပ်တဲ့နေရာမှာပြောရမယ်ဆိုရင်အတ္တဝါဒကိုဖြိုပြတဲ့နေရာမှာမြတ်စွာဘုရားသူ့ကိုအမ်ဒိဋ္ဌိတွေအများကြီးရှိတဲ့ထဲမှာဒိဋ္ဌိဆရာကြီး6ယောက်ကိုမထည့်ဘူး။ဘသူထည့်လဲဆိုတော့ဒီသစ္စကပြပိုက်ကိုထည့်တယ် သစ္စာကပရမတ်ကိုထည့်တာဘာကြောင့်လဲဆိုရင်သူကဒီဒိဋ္ဌိတွေရဲ့ဝါဒမှာအတ္တကတခါတလေကြလို့ရှိရင်မြတ်စွာဘုရားရဲ့ဒီဝါဒနဲ့တော်တော်လေးအလန်းကွာသေးတယ်သူကမဟုတ်ဘူးကပ်ဖြုတ်တာပြောရမယ်ဆိုရင်ပါလေကပ်ဖြုတ်ဖြုတ်တာအဲ့ဒီကြောင့်ဒီသစ္စာကပရမတ်ကြီးရဲ့ဝါဒကပြောရမယ်ဆိုရင်ပညာအမတန်တတ်တဲ့ပုဂ္ဂိုလ်တွေဟာပညာမတတ်တဲ့ပုဂ္ဂိုလ်ကိုနော်လှည့်ပြီးတော့အသားလေးလှည့်ယူသွားတာယူမှမသိဘူးလှည့်မှမသိဘူးဒါကိုပြောတာ ပညာသိမ့်မတတ်တဲ့ပုဂ္ဂိုလ်ကလူကိုလှဲ့တာတိတိတာတာကြီးဖြစ်နေတဲ့ခါကျတော့သူငါငါလိမ့်နေတာလှဲ့နေတာမဟုတ်တာတွေပြောတာဆိုတာသိတယ်ဒါပေမဲ့တက်တဲ့လူကနော်လူကိုလှဲ့တာလှဲ့မှမသိဘူးဥဒုကတခါဥဒုကစာအုပ်ထဲမှာရှိတယ်ဘယ်စာအုပ်လဲတော့မသိတော့ဘူးနော်အဲ့ဒီလူကအမတန်လိမ့်တာလိမ့်တဲ့အခါကျတော့နော်သူကဘလို့လိမ့်တယ်လဲဆိုလို့ရှိရင်ပတ်စံ10တန်ကိုဘေးနားလေးကနှခန့်ကိုတေးသေးလေးပေါ့နော် အဲ1စင်တီမီတာလောက်ပတ်ချလိုက်ဖြတ်လိုက်တယ်ပတ်ချလိုက်ဖြတ်နည်းနည်းလေးသူများထက်တိုသွားဖြတ်လိုက်တယ်ဖြတ်လိုက်ပြီးလို့ရှိရင်ဘာလုပ်တယ်လဲဆိုတော့ပတ်စံ10တန်ရှိတဲ့သူတွေကိုသွားပြီးတော့ဟဲ့ကောင်မင်းအတူကြီးဟာဘာဖြစ်လို့တူတာလဲဟာမင်းဟာအတူငါပြောရမင်းဘာအထောက်ထားနေပြောလို့ဆိုဟောဒီမှာကြည့်ငါမှပါတဲ့ပတ်စံ10တန်ကြည့်သူကသူ့ရှိတဲ့မြတ်ပတ်စံတွေအကုန်လုံး10စင်တီမီတာလောက်ဘေးကလှည့်ဖြတ်ထားတာအဆက်ကတွေ့တယ်မဟုတ်လားဒီမှာသူ့ရဲ့ dimension ကဒီလောက်ရှိတာမင်းဟာအတူဒါကြောင့်မလို့နှခမ်းနေထွက်နေတာဒါကြောင့်မင်းအတူ ဟောအတူအဆက်သမားအတူဖြစ်ရောမင်း3မိနစ်နဲ့လကား3လက်မြောက်ပေးငါငါငါဟိုတက်လောက်လိုက်မယ်သူကဖက်အပ်လိုက်မယ်ဘာညာစုယူသွားတာဟိုလူအဟုတ်မှလို့ပေးလိုက်တာဗောတော်ရလူကနော်ဒါတော့သူ့ပတ်ဆံလေးသူကနှခမ်းပတ်ချလဲပြီးတော့မှအဲ့လိုဖြတ်ပြီးတော့လူတွေချက်လှဲ့လိမ့်တာလေဆိုတော့နော်ပတ်ဆံကိုအဆက်ကိုတခါတည်းအတုဖြစ်အောင်လုပ်ပြောသွားတာနော်ပါတဲ့လူကအဲ့ဒီလိုမျိုးအဲ့တော့သစ္စကကအဲ့ဒီလိုမျိုးအမတန်ပညာတတ်တယ်ဒါတော့ ဒီသစ္စကသုတ်တံအဲသစ္စကကသုလသစ္စကသုတ်တံလို့ခေါ်တယ်ဒီတနေ့မှာသူကဝေသားလေးမှနေတယ်သူဇလန်ကရှေလုံးလို့ဖြတ်ပဲပြောလိုက်ကြဆိုနော်ဝေသားလေးမှနေတယ်ပဲစအောင်သို့မဟုတ်ဆိုရင်သူတို့ဆွေတွေမျိုးတွေကရှေ့ကလည်းအရှေကြီးနောက်ကလည်းအရှေကြီးပဲအလယ်ပိုင်းပဲပြောမှာကွာသူကမင်းဆရာလည်းဖြစ်နေတယ်အမေဘက်ကပညာဝါရာပေါင်း1000အဖေဘက်ကဝါရာပေါင်း1000 နော်အဲ့ဒီလိုမျိုးဝါရတထောင်အပြင်မှာသူကိုယ်တိုင်ကအပြင်ဘက်ကနေပြီးတော့ဘာသာရေးရာနဲ့ပတ်သက်တာတွေကိုလေ့လာထားတဲ့ပညာပေါင်းကလည်းနောက်ထပ်အဲနောက်ထပ်900လောက်ရှိမယ်ပေါ့လေအလုံးပေါင်းဆိုသူကပညာ1000ကျော်တတ်ထားတယ်ဆိုကြပါစို့ဝါရပေါင်းသူတို့ကဝါရတစ်ခုအဆိုတစ်ခုကို statement တစ်ခုကိုဝါရတစ်ခုလို့သူတို့ကယူဆထားပုံပေါက်ပါတယ်ဒါပြောကြပါစို့เนาะအဲ့ဒီခေတ်မှာပြောကြဆိုကြညဉ့်ညခုံရတဲ့စကား အရာတွေကို तू ကတစ်ခုစီဝါရတစ်ခုစီတစ်ခုစီပဲသတ်မှတ်လိုက်ကြပါစို့ဝါရာဘုံတစ်ထောင်ကျော် तू ကပညာတတ်ထားတာအဲ့ဒီတော့ပညာမတန်တတ်တဲ့ခါကျတော့ तू ကသူ့ရဲ့အမတွေကတော့ရတကရောတကလှဲပြီးတော့မှနော်အာဒီဘက်လုပ်တယ်ဆိုပါတော့ဒီဘက်လုပ်တော့အဲနောက်ဆုံးမှရှင်သာရိပုတ္တရာကြီးနဲ့တာဝတိမှာတွေ့ပြီးတော့ရှုံးတဲ့အတွက်သူတို့ကတပည့်ခံနောက်ဘိက္ခုနေဖြစ်ကုန်ရဟန္တာတွေဖြစ်ကုန်တာသူကတော့ဟောဒီကဝေသာလီမှာပဲနေတယ် ဝေသာလီမှာအခြေချဘဲဘဲမှမသွားဘဲနဲ့ तू ကအဲ့ဒီမှာပဲ तू ကမင်းဆရာလုပ်နေတယ်ပြောမယ်ဆိုလို့ရှင်ဒီဝက်စီမင်းသားတွေကသူတို့အုပ်ချုပ်မှုပိုင်းဆိုင်ရာပုံကိုယ်တွေပေါ့ဗျာဒီနေ့ခေတ်လို့စစ်တက်ကတော်လို့နေမှာပေါ့သို့မဟုတ်နိုင်ငံရေးတက်ကတော်လို့နေမှာပေါ့ဟုတ်တော့မလားနိုင်ငံရေးဘုံနိုင်ငံရေးတက်ကတော်ဆိုတာနိုင်ငံရေးမှာသူတို့အုပ်ချအုပ်ချုပ်ရေးပါလောက်ကြမဲ့ပုံကိုယ်တွေတွေ့သွားတက်ကြတာပဲဆိုတော့အဲ့ဒီလိုမျိုးလွှတ်တော်တွေမှာနော်တိုင်းရေးပြည်အုပ်ချုပ်မဲ့မင်းတွေကို စာသင်ပေးနေတဲ့ဆရာကြီးဆရာကြီးဆိုတော့သူကမင်းဆရာဖြစ်တဲ့အခါကျတော့လည်းပဲတခါတည်းအစားတောက်တွေလည်းကောင်းကောင်းစားတော့အတင်းဝလာမှာပေါ့မဲမဲပူပူကွာကွာကြီးတခါတည်းဝလာတဲ့အခါကျတော့ဗကြီးကရွှဲရင်ရွှဲရင်နဲ့တခါတည်းဟာငါအမေဖေပေးလိုက်တဲ့ပညာလည်းတထောင်ရှိတယ်ငါကိုယ်တိုင်လေ့လာထားတဲ့ဘေးကနေသူတေသနာလုပ်လေ့လာထားတဲ့ပညာတွေကလည်းပဲအများကြီးဆိုတော့ပညာတွေကတစ်စက်တစ်စက်ပွားပွားလာလို့တဲ့ဗကြီးကဘေးကားကားလာတာဆိုတော့ပေါက်မှာဆိုလို့တန်ပြားကြီးပတ်ထားတယ်ဆိုတာကြည့်မကောင်းရှုမကောင်းပေါ့ဟုတ်လားဒါတော့ ဒီနိုင်ငံနေမှာတခါတလေရှိတယ်မို့လားကိုယ့်ရဲ့အောက်ကနေပြီးတော့မှလား west ကောက်လားဟာလားအဲ့ဒါခံပြီးတော့ဝက်ထားတယ်လို့စိတ်ထဲမြင်အောင်မိပါတယ် तू ဟာဒါကြီးကိုသူ့ဘက်ကြီးဘဲမထွက်အောင်ပေါ့အဲ့ဒါ तू ကလည်းကျမ်းမာရေးလက်ကျင်ကလောက်တာလားမသိဘူးမိနစ်တာဇောစီးစီး तू ကလမ်းလျှောက်ထွက်တာအဲ့ဒီမှာအခုပင်စားဝကေ၅ဦးတည်းအရှင်မအသစီနဲ့သွားတွေ့တယ်အရှင်မအသစီကဝေသာလီမြို့ထဲမှာဆွန့်ခံတော့သူကလည်းမနေ့ပိုင်းလမ်းလျှောက်တော့နော်အဲဗမာပြည်မှာဆိုဝန်နာမရလူတွေလို့နံပြားအောက်ထုတ်ကလေးဆောင်းဒုတ်ကလေးဒုတ်ကောက်ကလေးနဲ့လမ်းလျှောက်နေတာရှိမှာပေါ့သူလည်း မြို့မြို့လယ်ကောင်မှာအဲ့ဒီလိုလမ်းလျှောက်နေတော့တွေ့တော့ဟာဒါတော့ဂေါရမရဲ့တပည့်ပဲနော်ဒါတော့မေးအောင်မှာပဲဆိုပြီးတော့အာလဘတန်လာပါဠိပြောပြောပြီးတော့နေသမအောင်ရှင်ဘုရားအရှင်ဘုရားတို့ဆရာရန်ဂေါရမကအရှင်ဘုရားတို့ရန်တယ်ကိုဘယ်လိုတွေများဆုံးပါတယ်လဲဆိုတော့ခန္ဓာ၅ပါးဒီအနိစ္စခန္ဓာ၅ပါးဒီအနတ္တနော်ဒုက္ခမပါဘူးနော် အလုံးစုံသောသင်္ခါရတရားတို့သည်အနိစ္စအလုံးစုံသောသင်္ခါရတရားတို့သည်အနတ္တဒုက္ခကိုကြော်ပြောတာဘာဖြစ်လို့လဲဒုက္ခကြော်ပြောတယ်လဲဆိုရင်ဒီတကယ်လို့သာဒုက္ခကိုပြောခဲ့မယ်ဆိုလို့ရှိရင် तू ကထောက်ကွက်ရသွားမှာဆိုလို့နော်ဘာဖြစ်လို့ဆိုတော့ message ဖိုးစိတ်တွေကလည်းပဲဖြစ်တဲ့ပြစ်တဲ့သင်္ခါရသဘောမရှိဘူးလားအဲဖြစ်ပြီးရင်ပြက်သွားတာပဲဖြစ်ပြီးရင်ပြက်တယ်ဆိုတဲ့အခါကျတော့ ဖြစ်ပြီးရင်ပြည့်လို့ရှိရင်သူလည်းပဲပါလဲဆိုရင်သင်္ခါရဒုက္ခထဲမှာဆိုတော့မက်စစ်ဖို့စိတ်ကိုမြတ်စွာဘုရားပြောတာအကောင်ဟုတ်တော့မဟုတ်လားနောက်ဆုံးကြလို့ရှိရင်ပြောမယ်ဆိုလို့ရှိရင်အဲ့ဒီမက်စစ်ဖို့စိတ်နေလေးပေါ့ကအာယုံပြုပြီးတော့နေဘုံကိုရောက်ကြတာတကယ်လို့သာလျင်နော်တပ်ပြသင်္ခါရဒုက္ခလို့ပြောကြမယ်ဆိုလို့ရှိရင်အရှင်ဘုရားတို့နော်ဘာလို့ယဟန်ဝတ်တာလဲမေဖို့ရဖို့နိဗ္ဗာန်ရဖို့အာထုတ်တာဟာဒါဆိုအရှင်ဘုရားတို့အာထုတ်နေတဲ့လူကျင်နေတဲ့အကြီးကအဖြစ်အပျက်ဒုက္ခတွေနေဆိုတော့ ဘာမှမကောင်းတဲ့ဟာကြီးကိုအရှင်ဘုရားတို့ကကြုံကြခဲအထုတ်နေတာပဲမကောင်းတဲ့ငရဲဥဒနာငရဲကြီးကိုရအောင်လုပ်နေတာနေမတူဘူးလားလို့ထောက်သွားမှာ तू ကဒီစကားလုံးကိုကြည့်ပြီးတော့ तू ကပညာတတ်တယ်လေဒါတော့သူ့အတွက်ထောက်ွက်မရအောင်လို့ကြော်လိုက်တယ်ခန္ဓာ၅ပါးဒီအနိစ္စခန္ဓာ၅ပါးဒီအနတ္တအလုံးစုံသောသင်္ခါရဒီအနိစ္စအလုံးစုံသောသင်္ခါရဒီအနတ္တဒုက္ခကိုကြော်သွားအဲ့ဒါလို့ပြောတော့ဟာစောစောစီစီจิตတွေမရှိလိုက်တာမကြောက်ဝမနာတာ ဘယ်နဲ့ခန္ဓာ၅ပါးကိုအမိပြုပြီးတော့မှဒလောက်အတ္တကိုအမိပြုပြီးတော့မှအမ်ကောင်းစားနေတဲ့ဟာပေါ့ပြောရမယ်ဆိုရင်ဘဝမှာဒီအတ္တရှိလို့ကောင်းစားနေတဲ့ဟာကိုအရှင်ဘုရားတို့ဆရာကဒီလိုအနိစ္စအနတ္တဆိုပြီးတော့ပြောတော့ဘယ်နဲ့မဟုတ်သေးပါဘူးဒီယူကြီးကအမတန်မှဟောဘယ်လိုခေါ်မလဲအမတန်မှကိုမှဒီမှားရွနေတယ်ပေါ့ ဒါကြောင့်မလို့จิตတည်မရှိမင်္ဂလာမရှိတဲ့အယူကြီးအရှင်ဘုရားတို့ဆရာနဲ့တပည့်တော်တနေ့နေ့တော့တွေ့ပါလေအောင်မယ်အဲ့ဒီကြတော့အရှင်ဘုရားတို့ဆရာကြီးမှားရွင့်နေတဲ့အနိစ္စအနတ္တဝါဒတွေကနဲ့တပည့်တော်ဆွဲထုတ်နိုင်ကောင်းတန်ရဲ့ဘုရားဆိုပြီးတော့မှအဲ့ဒါနဲ့နှုတ်ဆက်ပြီးသူတို့သွားကြတယ်ပေါ့လေဒါတော့ तू ကအဲ့လိုနဲ့အကျွေးမထားဘူးအဲ့ဒီတော့ဘာလို့လဲဆိုလို့ချင်းသူ့အိမ်ပြန်ပြီးတော့တခါတည်းမင်းနန်းမင်းရဲ့ဒီလွတ်တော်ရုံးတဲ့ကိုသွား လွတ်တော်ရုံနဲ့သွားပြီးတော့လွတ်တော်ထဲမှာကသူ့ရဲ့တပည့်တွေကြီးပဲဒီထဲမှာရှိနေတဲ့လွတ်တော်မှတ်တရားအဲ့ဒီတော့အုပ်ချုပ်ရေးအဖွဲ့မှာရောဥရိပြူရေးအဖွဲ့မှာရောတရားစီရင်ရေးအဖွဲ့မှာရောဟာလာရှိသမျှလူသူလူကြီးပဲအဲ့ဒီခါကျတော့လွတ်တော်တဲ့ကိုသွားပြီးတော့မှသူကစပီကာထိုင်တဲ့ကလထိုင်ထိုင်မှာပေါ့ဒီနေရာလိုဟုတ်လားဟုတ်လားလွတ်တော်တဲ့စပီကာထိုင်တဲ့ကလထိုင်သွားမင်းအောင်ဆင့်ဆိုပြီးသူကထိုင်မှာပေါ့သူကသူ့လွတ်တော်ဆရာလွတ်တော်တဲ့ဆရာပဲဆိုတဲ့ခါကျတော့ဘာပြောတယ်လဲဆိုရင်ဟေးတဲ့ မင်းသားတွေနော်သူတပည့်တွေဆိုတော့တပည့်တို့ပေါ့ငကိုတော့ကတော့ငါဂေါရမအကြောင်းကိုကြားတော့ကြားဘူးတယ်တည်တည်ချာချာဂါဂနနာမသိဘူးတဲ့ဒါတော့ငါဒီနေ့သူတပည့်တပားနဲ့တွေ့ခဲ့တယ်သူတပည့်တပားပြောတဲ့အဆိုအရဆိုလို့ရှင်တော့ဟာသူ့ရဲ့ဂေါရမရဲ့ဝါဒကတော်တော်ကြီးကုန်မှအမှားယွင်းဖြစ်နေတာပဲဒါကြောင့်မလို့ငါတို့ဟောဒီရန်ဂေါရမနဲ့သွားပြီးတော့သူ့ရဲ့အယူဝါဒကိုသွားပြီးတော့ခြေချွတ်မယ်ဒါကြောင့်မင်းတို့ငါနဲ့လက်ခဲ့ဆိုတော့လွတ်တော်တဲ့ဇီးဝေးနေတာကြီးကိုဒီမီတင်ကြီးအကုန်လုံးရပ်ပစ်ခဲ့ရတယ်သူတို့ရပ်ပြီးတော့မှ အဲ့ဒီသူတပည့်တွေအကုန်ခေါ်သွားတာစဉ်းစားနော်ဒီအကွက်ကိုလှုပ်ထားအောင်စကားပြောရင်ဒီတိုင်းလေးမိန်နာမထောင်နဲ့ဘသူတွေပါသွားလဲလွတ်တော်ထဲမှာရှိသမျှလွတ်တော်အမတ်တွေအုပ်ချုပ်ရေးအဖွဲ့တရားစီရင်အဖွဲ့အကုန်ရှိတယ်ဒီထဲမှာဒါပါတယ်ဆိုကြဲကတည်းလို့သူသွားတာဟာသူ့နောက်ကဘသူတွေပါတယ်လဲအာနာပိုင်အဖွဲ့စည်းပါတယ်ဘသူပါလဲဟွန်းတွေ့လား ဝါရတစ်ခုကိုဖြစ်ခြင်းလို့ရှိရင်တတ်တယ်လူပါတဲ့လူကဘသူအရင်ပြစ်ကတ်လဲခမများတို့ပြောတော့ကျုံပြောအာနာပဲဖွဲ့စည်းပြစ်ကတ်တာနော်ဒါဒီနေ့ခက်သွားနေတဲ့လမ်းစဉ်နဲ့ခမတို့နှိုင်းပြီးတော့ကြည့်အောင်လို့နှိုင်းဆတဲ့အောင်လို့ပြောတာသူများတစ်ခုဝါရတစ်ခုကိုအနိုင်ယူခြင်းတဲ့ပုံကိုယ်မှန်သမျှသည်အမြဲတမ်းတစ်ဖက်သားကိုအနိုင်ယူခြင်းရင်ကိုယ်ကြီးပဲမနိုင်တဲ့ခါကျရင်အာနာပဲဖွဲ့စည်းကိုတစ်ဖက်ကကတ်ထားတာ ဒါတော့အခုကြည့်သူတကယ်လို့သားလေမြတ်စွာဘုရားကိုဝါရရေးရရညင်းညင်းတယ်ဆိုရင်ညင်းလေဒီဒီဒီမှာပြောတဲ့စကားနဲ့ပြောမှဆိုရင်မန်တူမန်ပေါ့ဟုတ်လားမန်တူမန်ပေါ့ဝမ်ပိုင်ဝမ်ပေါ့ဟုတ်လားတယောက်ချင်းပေါ့ဝမ်တူဝမ်ညင်းပေါ့ဒါတော့အဲ့လိုတယောက်ချင်းညင်းနေချင်းဆိုင်မညင်းမဲ့နဲ့လွတ်တော်တဲ့ကဒီမင်းသားတွေသွားခေါ်တယ်သူတို့ကအာနာပိုင်ဖွဲ့စည်းတယ်ဆိုတော့ဒါနည်းနည်းတော့တော့အကြံမဟုတ်ဘူးဒါကိုပြောတာနော်ကောင်းပြီ ဒါတော့သူမင်းသားတွေကိုပြောတဲ့ခါမှာသူမင်းသားတွေထဲမှာလည်းပဲနော်ဘုရားကြောင့်သိနေရတဲ့အများကြီးပဲပါတယ်ဒါတော့ဟာတချို့ကဘာထင်လဲဆိုတော့နည်းနည်းလေးဟောအသိဉာဏ်တုံးတဲ့မင်းသားတွေကြတော့လွတ်တော်မှတ်တွေကြတော့ခတ်တုံးလုံးနဲ့လည်းပါသေးတယ်ဟာလားလွတ်တော်မှတ်ဖြစ်တယ်လည်းအကုန်လုံးချွန်တယ်လို့မထင်နဲ့ခတ်တုံးလုံးအမတ်တွေကဘာပြောလဲဆိုရင်ဟာတို့ဆရာကြီးကတော့ဒီတကားတော့ရန်ကောတော့မှဘလို့ချမလဲမသိဘူးဒီနေ့တော့ပွဲရတော့ကောင်းပြီအဲသူတို့ကတချို့ကလည်းဒီလိုထင်သေးတယ်ခတ်တုံးတုံးနေတာဒါပေမဲ့ဘုရားကို ဘုရားကြောင့်သိတဲ့ပုဂ္ဂိုလ်တွေကတော့အေးငါတို့ဆရာကြီးကတော့ငကောကဒီလိုစာသင်ခန်းတုန်းကနော်ထားပါတော့သူစာပြနေတဲ့အချိန်တုန်းကလည်းတစ်ချိန်လုံးကသူတော်ကြောင့်တက်ကြောင့်ကြွားနေတာဒီတနေ့တော့သူအရှက်အကွဲကြီးကွဲတော့မယ်နော်သူဒီဒီပွဲတော့သူတလက်ခံရတော့မယ်စာသင်တာငကောတော့ကတယ်လို့သူကသူ့ကိုကြိုက်လို့သင်တာမဟုတ်ဘူးဒီပညာသူ့ရှိမှသင်မှတတ်မှမကြောင့်သင်ရတာဒါကြောင့်မလို့သူ့ကိုကြိုက်လို့သင်တာမဟုတ်ဘူးသူ့ရဲ့ကြွားပုံနော်ဝါပုံမာနာကြီးပုံကိုမကြိုက်ဘူး အဲ့ဒါနဲ့ပဲထားကြပါဆိုအဲ့ဒီလိုနဲ့ပါသွားကြတာအဲ့ဒါပြီးတော့မြို့တဲကလူတွေကလည်းအကုန်လုံးဒီအုပ်ကြီးနေသွားတဲ့ခါကျတော့ရှိသမျှလူတွေတခါတည်းအကုန်လုံးဆိုင်နေပိတ်ဈေးတွေကလူတွေဈေးတွေလည်းဆိုင်နေပိတ်အိမ်တွေပိတ်ပြီးတော့တခါတည်းအဲ့ဒီမြတ်စွာဘုရားရှိတဲ့ကျောင်းကိုလိုက်သွားကြတာမြတ်စွာဘုရားရှိတဲ့ပြတ်တတ်ကျောင်းကုတာကရကျောင်းပဲတော့မြတ်စွာဘုရားကလည်းသုံးကံပြန်ကြရကတည်းသိတယ်ဒီနေ့ဟာတစ္ဆကပြပတ်ငါတို့ရှိလာလိမ့်မယ်ငါရှိလာပြီစကားစစ်ထိုးလိမ့်မယ်ဒါတော့ဒီနေရာမှာသူနဲ့ငါနဲ့စကားစစ်ထိုးမှုဖြစ်ပြီးတော့ သူ့ဝါဒရှုံးပြီးတော့ဒီနေရာမှာသူ့ရဲ့ဝါဒဒီနေ့ဘုံဘုံလက်မဲ့နေဒါတော့ဒီဟာသူ့ရဲ့တပည့်မင်းသားတွေလည်းအကုန်ခေါ်လာပြီးတော့မြို့ထဲရှိသမျှရှိသမျှမြို့လူသူကြီးလည်းအကုန်လုံးထွက်လာမှာဖြစ်တဲ့အတွက်ဒီเจ้าနဲ့မဆန့်ဘူးမဆန့်တဲ့အတွက်ငါတော်ရဲသွားမယ်ဆိုပြီးတော့မှတော်ရဲကိုသွားပြီးတော့တက်ပဲအရေးကောင်းကောင်းညောင်ပင်ကြီးတွေလိုပါမျိုးအဲ့ဒီအောက်ကနေမြတ်စွာဘုရားနေခင်းနေလဲစောင့်နေတာဒါတော့ကြောင်းလိုက်တော့ကြောင်းမှမရှိဘူးကြောင်းမှကနေခင်းနေလဲဆွန်းစားပြီးလို့နော်အဲ့ချိန်မှာဆိုလို့အပြင်းပြထွက်လမ်းလျှောက်နေတဲ့ကိုတော်တွေနဲ့တွေ့တာ စောစောလေးကလည်းသူတို့မြတ်စွာဘုရားရှင်တော့ဝေကြီးဝငယ်လှုပ်ပြီးတော့ပြန်လာတာပြန်လာတော့မြတ်စွာဘုရားရှိတဲ့ဘက်ကိုလက်ဥကလေးချီးပြီးတော့အော်မြတ်စွာဘုရားเจ้าမှာမရှိဘူးအခုတော်ထဲမှာတရင်တုံနေတယ်အဲ့ဒီကိုသွားပါဆိုတော့အဲ့နဲ့တော်ထဲလိုက်သွားနော်နဲတဲ့လူတူကြီးမဟုတ်ဘူးအုံအုံနဲ့လိုက်သွားတာတမျိုးလုံးတစ်ခါတည်းအဲ့တော့လိုက်သွားတော့မြတ်စွာဘုရားရောက်တဲ့ခါကျတော့မြတ်စွာဘုရားနဲ့အာလာဘတန်လာဘပြောဆိုနော် तू ကအာလာဘတန်လာဘပြောဆိုပြီးတော့ तू ကနော်ပညာတတ်တဲ့ခါကျတော့ပညာမတတ်တဲ့သူလို့ စကားကို तू ကကြမ်းကြမ်းမပြောဘူးလောကဝဲအရာလူကြီးလူကောင်းဆိုတဲ့တယောက်နဲ့တယောက်နေကောင်းရင်လားကြမ်းပါလားဟာအရှင်ဘုရားအစဉ်ပြေလားဘာညာမမေ့ရဘူးလားအဲအဲ့ဒီလိုမျိုးအာလာပတန်လာပါလေးပြောပြောပြီးတော့မှမှတ်သားဖို့ရလေးလူပညာရှိတို့ပေါ့နော်ပြောတင်ပြောတတ်တဲ့စကားလေးတွေပြောပြီးတဲ့ခါကျရင် तू အခွင့်တောင်းတယ်နော်အရှင်ဘုရားခွင့်ပြုမယ်ဆိုရင်ဒီပြီးတော့မေးခွန်းလက်တစ်ခုမေးပါရစေဟောဒီလိုလာတာနော်အရာမမေ့ဘူး အရှင်ဘုရားခွင့်ပြုမယ်ဆိုရင်တပည့်တော်မေခွန်းလေးမေးပြစီမေးပါဘာမေးမလဲဆိုတော့အရှင်ဘုရားလည်းပဲเนาะတပည့်သာဝကတွေနေဆိုတော့တပည့်သာဝကမြောက်များစွာ ရှိနေတော့ရှင်ဘုရားလည်းခိုင်းเสียပဲဒါကြောင့်အရှင်ဘုရားရဲ့တပည့်တွေကိုဘယ်လိုများ မကြာခဏဩဝါဒအနုတန်တိပေးပါသလဲဩဝါဒစကားပေးပါသလဲဆိုတော့ဟေးငါကတော့ခန္ဓာ၅ပါးဒီအနိစ္စခန္ဓာ၅ပါးဒီအနတ္တเนาะခုနက အရှင်မအသိစီမထေပြောသလိုပဲသူကဒီတိုင်းမပြောတယ်စကားရှင်းနေနောက်နေညီအောင်လို့အလုံးစုံသောသင်္ခါရတရားသည်ဒုက္ခအနိစ္စအလုံးစုံသောသင်္ခါရတရားသည်အနတ္တအဲ့ဒီလိုပဲငါတော့မကြခဏဩဝါဒပေးတယ်ဆိုတော့ဟာတဲ့ရှင်ဘုရားတဲ့ဒါဆိုလို့ရှိရင်ရှင်ဘုရားကိုဒီလိုမေးစမ်းပါရစေရှင်ဘုရားဒါဆိုလို့ရှိရင်ခန္ဓာ၅ပါးကအနိစ္စခန္ဓာ၅ပါးအနတ္တလို့ဆိုလိုတာလားဟုတ်တယ်ငါတော့ဒီလိုပဲဆိုလိုတယ်ဒါဆိုရင်ရှင်ဘုရားဒီလိုတော့တခုမေးပါရစေ တပည့်တော်ဥပမာလေးတစ်ခု သတိရတယ်ဗျာခေါင်းထဲပေါ်လာတယ်အေးမဲ့ခေါင်းထဲမှာ ပေါ်လာတဲ့ဥပမာပြောစမ်းမအောင်ပေါ့ဆိုတဲ့အခါကျတော့လောကမှာရှိသမျှမျိုးစီတွေတက်ပင်တွေဟာမြေကြီးပေါ်မှာအမိပြုပြီးမှကြီးပွားကြရတယ်ပေါက်ရောက်ကြရတယ်တီးကြပွင့်ကြရတယ်အေးကာယအညာဏအနဲ့နော်အလုတ်လုတ်စားကြတဲ့ပုံကိုယ်တွေကလည်းဟောဒီမြေကြီးပေါ်မှာအမိပြုသူတို့ရဲ့ ကာယအားတွေညာနာအားတွေနဲ့ပစ္စည်းဥစ္စာရှာဖွေပြီးတော့မှသူတို့သားသမီးစီနေများတွေကိုထောက်ပံ့ကြရတယ်စားကြတောက်ကြရတယ်ဒါကြောင့်မလို့အဲ့ဒီမြေကြီးဟာတတ္တဝါတွေရဲ့မိယာတီယာထောက်ထားရနော်တစ်ပင်မျိုးစီအပေါင်းတို့ရဲ့မိယာထောက်ရတီယာထောက်ထားရတကယ်လို့ဟောဒီမြေကြီးများသာမရှိရင်တစ်ပင်မျိုးစီတွေလည်းကြီးပွားနိုင်မှာမလားမကြီးပွားနိုင်ဘူးနော်ပြီးတော့တတ္တဝါတွေလည်းတည်နိုင်မှာမလား မတည်နိုင်ဘူးလေဩဃာတလောကဆိုတဲ့တရားဌာနကြီးမှမရှိရင်တတ္တလောကကြီးကိုလောလောတည်မလဲဒါတော့သူ့ရဲ့ဥပမာကအမတန်မှပညာသားပါပြီးတော့အမတန်လင်းတဲ့တရားဒါတော့အရှင်ဘုရား ပြောသလိုဆိုလို့ရှိရင်နော်ခန္ဓာ၅ပါးကအနိစ္စခန္ဓာ၅ပါးကအနတ္တဆိုခဲ့ပါဆိုလို့ရှိရင်တပည့်တော်တို့ကုသိုလ်အကုသိုလ်တွေကိုလှုပ်တဲ့အခါမှာဟောဒီခန္ဓာ၅ပါးကအနတ္တအတ္တမဟုတ်ဘူးအစိုးမရဘူးမပိုင်ဘူးဆိုလို့ရှိရင် မခိုင်မြဲတဲ့ဒီအနတ္တသဘောဓာတ်ဆိုခဲ့လို့ရှိရင်ဟောဒီကုသိုလ်အကုသိုလ်တွေကိုဘာနဲ့လုံမှာတော့ကုသိုလ်အကုသိုလ်တွေလုံပြီးလို့ရတဲ့အကျိုးအပြစ်ကိုကောခန္ဓာ၅ပါးမရှိရင်ဘာနဲ့ခံစားမှာတော့ဆိုတဲ့အခါကျတော့ तू ပြောတာမှန်တယ် तू ပြောတာမမှားဘူးနော်တာမန်လူတယောက်ကိုလဲထွက်သွားအောင်ပြောပလိုက်တာဟုတ်တယ်လေခန္ဓာ၅ပါးမရှိရင်ဘာနဲ့ကုသိုလ်အကုသိုလ်လုံမလဲ နော်ကုသိုလ်အကုသိုလ်ကနေပေးမဲ့အကျိုးကိုလည်းခန္ဓာ၅ပါးမရှိဘဲနဲ့ဘာနဲ့ခံစားမလဲဒါတော့အရှင်ဘုရားပြောသလိုဒါခန္ဓာ၅ပါးအနတ္တဆိုရင်ဒီအကျိုးတွေပဲကုသိုလ်အကုသိုလ်ကံကိုဘာနဲ့လုပ်မလဲရတဲ့အကျိုးကိုရောဘာနဲ့ခံစားမှာလဲဆိုတော့တာမန်လူဆိုရင် तू ကဒါဖြေလို့မရတော့ပြီးပြီ तू ကခြိတဲ့နဲ့အပိုင်အုပ်တာဒါကြောင့်မလို့ဒီဒီလိုမေခွန်းမျိုးဟာခက်လုံးလို့မြတ်စွာဘုရားသာလင်ဟောရလို့ သူ့ကိုဗုဒ္ဓဝိနည်းလို့ခေါ်တယ်ဘာဝိနည်းဝိနည်းနှစ်မျိုးရှိတယ်နော်နော်ဗုဒ္ဓဝိနည်းတဲ့ဘုရားကခြေချွတ်ဟောမှကျွတ်တဲ့ဟာမျိုးအခုသစ္စကပြောတာတာဝကဝိနည်းဘုရားပဲဟောဟောဘုရားရဲ့တပည့်သားကပဲဟောဟောနှစ်မျိုးလုံးကြိုက်တဲ့သူဟောသူကျွတ်တယ်နော်ဒါတော့သစ္စကပရဘက်ဟာဗုဒ္ဓဝိနည်းဖြစ်နေတဲ့အတွက်ရှင်သာရိပုတ္တရာသွားဟောရင်တော့သူမကျွတ်ဘူးလို့ပြောတာသူ့အယူမကျွတ်နိုင်ဘူးတနည်း သူ့အယူကျွတ်သွားအောင်ရှင်သာရိပုတ္တရာမဟောနိုင်ဘူး။ဘာဖြစ်လို့လဲဆိုရင်သူ့ရဲ့သူကိုယ်၌ကဘာဖြစ်နေလို့လဲ။ဗုဒ္ဓဝေနေယဖြစ်နေလို့။တာဝကဝေနေယဆိုတာကဖရာရဲ့တပိသားတွေချစ်ချွတ်ရင်ကျွတ်တယ်လို့ပြောတာ။တော့ဖရာပဲချွတ်ချွတ်ဖရာရဲ့တပိသားပဲချွတ်ချွတ်ကြိုက်တဲ့သူချွတ်သူကကျွတ်နိုင်တယ်။သူကအဲ့ဒါကအခွင့်အလမ်းပိုသားတယ်။ဒါကြောင့်သစ္စကပြပိုက်ကဗုဒ္ဓဝေနေယဖြစ်တဲ့အတွက်တဲ့သူပြောတဲ့မေကွန်သူရဲ့ထောက်ွက်သည်ရှင်သာရိပုတ္တရာ ဟောရင်တောင်မှ तू မကြွနိုင်ဘူးမပြေနိုင်ဘူးလို့ပြောတာအဲ့ဒါကြောင့်မြတ်စွာဘုရားက तू ကလည်းဒီတလုံးနဲ့နဲ့ဘုရားကိုတခါတည်းတာမန်လူပြောကြမယ်ဆိုရင်လက်စည်းညစ်ပလိုက်တာပဲပြီးရောလှုပ်လို့ကိုမရအောင်ဟုတ်တယ်မလားမွေးကိုပါဇက်အောင်နာလေဘင်းကနေကင်ပြီးတော့ဆုတ်လိုက်တဲ့အခါကျတော့ကြိုက်လို့မရတော့သူလိုပေါ့နော်အဲ့ဒီလိုမျိုးဆုတ်ပလိုက်တာဒါတော့မြတ်စွာဘုရားလည်းသူ့ကိုပြန်မေးတယ် gain ငါလည်းမင်းကိုမေးစမ်းမရစေမေးပါရှင်ဘုရားဒါတော့ ကောသလတိုင်းကကောသလဘယင်ကြီးတို့မကရာတိုင်းကအဇရတဘယင်ကြီးတို့အဲ့ဒီဧကရဘယင်ကြီးတွေဟာသူတို့တိုင်းပြည်ထဲမှာရှိတဲ့တိုင်းသူပြည်သားတွေပေါ့နော် အပြစ်ရှိလို့ရှိရင်တတ်တဲ့နဲ့ပုပ်ကိုကို ပြစ်မှုကျွလွန်တဲ့အလျောက်ပေါ့တတ်တဲ့နဲ့ပုပ်ကိုကိုတတ်ချင်းငွေဒဏ်သို့မဟုတ်ကြိမ်ဒဏ်ပေးတဲ့နဲ့ပုပ်ကိုငွေဒဏ်ကြိမ်ဒဏ်ပေးခြင်းအာတိုင်းပြည်မှာနှစ်ထုတ်တဲ့နဲ့ပုပ်ကိုကိုတိုင်းပြည်မှာနှစ်ထုတ်ခြင်းဆိုတဲ့အာနာမျိုးသူတို့မှာလုတ်ပိုင်ခွင့်ရှိပါသလားဆိုတော့ ဟာရှင်ဘုရားဘာလို့မရှိရမှာလဲတဲ့သူတို့ကဧကရဘုရင်ကြီးတွေပဲတဲ့ပြောချင်တာကသူတို့ကဒီကောသလဘုရင်တို့အဇာတတဘုရင်တို့ဆိုတာကဒီ monarchical system နဲ့သူတို့အုပ်ချုပ်တာတော့ဧကရဘုရင်အနေနဲ့အုပ်ချုပ်တာဒါတော့ तू ကဘာထထောက်တယ်လဲဆိုတော့ဒီဝိဇီတိုင်းကနော်ဝိဇီမင်းအဲဒီဝေသာလီပြဝိဇီမင်းသားတွေဝိဇီတိုင်းသူတို့ကအုပ်စုနဲ့ democratic system နဲ့အုပ်ချုပ်တာအုပ်စုလဲအုပ်စုလဲဒီနေ့ခေတ်ဆိုပါတီပြောတာ သူတို့ကမင်းသား9900နဲ့9ယောက်ရှိတယ်အဲ့ဒီကမှာအုပ်စုအုပ်စုအုပ်စုတွေဖွဲ့ပြီးတော့တိုင်းရေးပြည်စေးရေးစီးပွားရေးသူအလှက်သူအုပ်ချုပ်နော်အဲ့လိုအုပ်ချုပ်တာအဲ့တော့ဝိစီတိုင်းကဝိစီမင်းသားတွေမန္လာတိုင်းကမန္လာမင်းသားတွေဟိုတက်ကတိုင်းကတက်ကြမင်းသားတွေသူတို့ကအလှက်ကြအုပ်ချုပ်တာသူတို့ကဒါတော့သူတို့လို democratic system ခေါ်မှာပေါ့အလှက်ကြအုပ်ချုပ်တဲ့အများသဘောနဲ့အုပ်ချုပ်မှုလုပ်နေတဲ့ဒီမင်းသားတွေတောင်လုပ်ခွင့်ရှိသေးတာကောသလတို့အဇာတတတို့ဆိုတာကဧကရဘယင်နေတဲ့ ဘာလို့လှုပ်ခွင့်မရှိမှလဲဖေရတဲ့ဒီဘက်ကဝိဇိမင်းသားတွေတောင်လှုပ်ခွင့်ရှိသေးတာပဲတဲ့သူ့ကိုအပြုတ်ဖြုတ်မဲ့ဟာကို तू ကမသိဘူးနော်သူ့ကိုတတ်မဲ့ဓာတ်ကို तू ကသွားသွေးပေးလိုက်သေးတယ်ဖေရကိုထောက်ခံတာနော်ဧကရဘယံမပြောနဲ့နော်အုပ်စုလိုက်ကဏအုပ်ချုပ်ရေးစနစ်အနေနဲ့ဒီနေ့ခေတ်ဆိုလို့ရှိရင်ဒီမိုကရက်တစ်စနစ်နဲ့အုပ်ချုပ်တဲ့ဝေစီမင်းသားတွေမန္လမင်းသားတွေတက်ကမင်းသားတွေတောင်မှဒီလိုအာဏာမျိုးတော့ရှိတာပဲတဲ့ရှင်ဘာလို့မရှိရမှာလဲတဲ့အေးဒါဆိုလို့ရှိရင် သူတို့တိုင်းပြည်ထဲမှာသူတို့နော်အပြစ်ရှိတဲ့သူတွေကိုတတ်တဲ့သူကိုတတ်ဖို့နော်တိုင်းပြည်ကနှင်တဲ့သူကိုနှင်ဖို့ဒဏ်ပေးတဲ့ပုဂ္ဂိုလ်ဒဏ်ပေးဖို့အခွင့်အာဏာရှိတယ်ဆိုရင်ငါမင်းကိုမေးမယ်မင်းကဟောဒီယုတ်ဒီအတ္တဝေဒနာဒီအတ္တသင်ညာဒီအတ္တသင်္ခါရဒီအတ္တဝိညာဉ်ဒီအတ္တလို့မင်းဆိုတယ်အတ္တဆိုတာပိုင်ဆိုင်တယ်အစိုးရတယ်စီမံလို့ရတယ်နော်တောင်းတလို့ရတယ်အမိန်ပေးလို့ရတယ်ဒါဆိုလို့ရှိရင် မင်းရဲ့အခုခန္ဓာကိုယ်ကြီးကိုမင်းပိုင်သလားဒါကိုထမေးတာမင်းခန္ဓာကိုယ်ကိုမင်းပိုင်သလားမင်းအစိုးရသလားဆိုတော့အဲ့ကြမှာဟာသွားပြီသူစကားကျွံသွားတယ်သူစကားကျွံသွားပြီတကယ်လို့အစိုးရပါတယ်လို့ပြောရင်နော်ဟာရတယ်ဗျာတပိတော့ ဒေဗိတော်ရဲ့ရုပ်ခန္ဓာကိုဒေဗိတော်ပိုင်ဆိုင်မှုအတ္တအစိုးရတယ်တာမီအတ္တရှိတယ်ပိုင်ဆိုင်မှုရှိတယ်နော်ဣဒရာလို့ခေါ်တဲ့နော်ပိုင်အစိုးရမှုလည်းရှိတယ်တာမီလို့ခေါ်တဲ့ပိုင်ဆိုင်မှုလည်းရှိတယ်နော်တဏ္ဍဝတိလို့ခေါ်တဲ့ကိုယ်အလိုတန်းဖြစ်မှုလည်းရှိတယ်ဆိုလို့ရှိရင်အဲ့ဒီလိုပြောခဲ့မယ်ဆိုရင်ဝန်ခံခဲ့မယ်ဆိုရင်သူကအယုတ်ဆိုးတယ်နော်မဲမဲပူပူကွာကွာဗိုက်ရွှဲရွှဲကြီးနော်တင်မုတ်တို့ကြီးကိုမိလောင်ထားတယ်လို့လို့ဆိုတာပဲဒါတော့ ဒီဝိဇီမင်းသားတွေကြတော့လှလုံးလို့နတ်ပြည်ကနတ်သားတွေလားလို့ထင်ရလောက်အောင်သူတို့ကတင်စားပြီးပြောကြတာအမတန်ရုပ်ချောတယ်အဲဒါကြောင့်မလို့အမတန်ရုပ်ချောတဲ့မင်းသားတွေကြားထဲမှာသူ့ရဲ့နော်ခန္ဓာကိုယ်ကြီးကရှေ့မှာမဲမဲတုံတုံကြီးနေရှေ့မှာထိုင်နေတာသူတို့နှစ်ခုကရုပ်ကအမတန်ကွာခြားတာဒါတော့တကယ်လို့ပိုင်ငယ်ဗျာဒီပြီးတော့အစိုးရတယ်ဆိုပြောကြမယ်ဆိုရင်နောင်နာမှာဘာသူတွေရှိလဲမင်းသားတွေရှိတယ် မင်းသားတွေရှိတဲ့ခါကျတော့ဟာဆရာကြီးဆရာကြီးပိုင်တယ်ဆိုင်တယ်ဆိုလို့ရှိရင်ကိုကြိုက်တယ်လို့လုပ်လို့ရတယ်ဆိုလို့ရှိရင်ဆရာကြီးရဲ့မဲမဲပြက်ပြက်ပူပူကောက်ကောက်ပဲရှော့ရှော့ယူကျွန်တော်တို့လိုဖြစ်အောင်လုပ်ပါလားလို့သူကထောက်မယ်အဲ့ဒါလိုထောက်မှာဆိုတော့ပိုင်တယ်လို့လည်းပြောလို့ဖြစ်ရလားမဖြစ်ဘူးအစွန်းတစ်ဘက်ထွက်သွားပြီအစွန်းတစ်ဘက်ကထောက်ထားပြီဟုတ်တော့မလားနော်မီလင်ဒါပညာထဲမှာတွေ့တယ်မဟုတ်လားအစွန်းတစ်ဘက် ထောက်ထားတယ်ဆိုတာဘယ်ဘက်ကပဲရိမ့်ရိမ့်ရိမ့်တဲ့ဘက်ကမလုပ်မလဲစူးမှာနော်စူးကြဟိုဘက်စူးဒီဘက်စူး ဘယ်ဘက်ကိုယိမ့်ရင်ယိမ့်တဲ့ဘက်ကိုဇူးမှာအဲအဲ့ဒီလိုမျိုးအခုကဒီမှာထောက်ထားပြီးတစ်ချက်နောက်တစ်ချက်ကအစိုးမရဘူးဖေယားဟောဒီယုတ်ကြီးကိုအစိုးမရဘူးလို့ပြောခဲ့မယ်ဆိုရင်ဘာဖြစ်ပြန်မလဲအနတ္တဖြစ်သွားပြီဒါဆိုရင်သူ့ဝါဒမှားသလားမှန်သလားဟောဟောဘက်ကထောက်ထားပြန်တချို့သူတို့သူဘာပြောလို့ရသေးလဲမရဘူးသူကနှစ်ချောင်းဟောလို့ထောက်ထားပြီပိုင်းနေအစိုးရတယ်လို့ပြောရင်နောက်ကမင်းသားတွေကအခုနစကလုံးနဲ့လာမယ် ရတယ်ဆိုရင်ဆရာကြီးရဲ့ခန္ဓာကိုယ်ကိုကျွန်တော်တို့လိုလှလှပပဖြစ်အောင်လုပ်ပါလားလုပ်ပြစမ်းပါဆိုရင် तू မလုပ်နိုင်ဘူးဟာမရပါဘူးမပိုင်ဆိုင်ပါဘူးကိုယ်စိတ်ကြံကိုယ်စိတ်ဖြစ်ခြင်းတလုံးမဖြစ်ပါဘူးလို့ပြောခဲ့ရင်လည်းဘာဖြစ်မလဲအေးရုပ်ဒီအတ္တမဟုတ်ဘူးအနတ္တဆိုတော့ तू ရဲ့ဟောတော့မှကျုံွားခဲ့တာနဲ့ကြိုက်ပါမလားအေး तू ကဘလောက်ကျုံွားခဲ့တယ်လဲဆိုရင် तू ကလူစုစုရှိလို့ तू ကဒီလိုကျုံွားတာတခြားမဟုတ်ဘူးမင်းဆရာဖြစ်တဲ့အတွက် तू က ရှိသမျှအုပ်ချုပ်ရေးနယ်ပယ်မှာရောတတိတိရွယ်ကုန်တယ်ပွဲစားနယ်ပယ်မှာအကုန်လုံးကသူ့ကပါလေဆရာကြီးဆရာကြီးဆိုတာအခမ်းအနားရှိတိုင်းပါတီရှိတိုင်းသူ့ကိုဖိတ်ရတယ်ပါတီရှိတိုင်းဖိတ်တော့ပါတီဆိုတာကတကယ်ကိုမှသူ့နယ်ပယ်နဲ့သူထိတ်ကလူကြီးပဲလာတာပညာရေးလောကဆိုရင်လည်းဒိတ်တွေကြီးပဲနော်စီးပွားရေးလောကလူဆိုဒိတ်ဆိုလူတွေကြီးပဲအုပ်ချုပ်ရေးနယ်ပယ်ကဆိုရင်လည်းတကယ်ဒိတ်ကလူတွေကြီးပဲလာတော့အဲ့ဒီဒိတ်ကမှသူကထိတ်ကထိုင်သေးတယ်ဒိတ်ကိုမှထိတ်ကထိုင်သေးတယ်ဆိုတော့ဘာပြောတယ်လဲဆိုရင် လူစုစုရှိပြီဆိုရင် तू ဟာဒီထက်မှာဝါရာကြီးရနဲ့ပတ်သက်လို့ဒီဘက်လုံးမလူပါသလား तू ဟာဒီလိုကြီးညာလိုက်တာဟာမပါပါဘူးဆရာကြီးပါရင်ထုတ်ခက်ပေါ့လေဟာမပါပါဘူးဆရာကြီးအေးกว่าတယ်ငါနဲ့လာပြီးတော့ဝါရာရေးရဘာသာရေးရချင်းညှင်းခုန်ကြမယ်ဆိုလို့ရှိရင်တဲ့သူတို့ကိုကိုသူတို့ငါနဲ့မတွေ့တော့ငင်ကတော့ငါသမနာကြီးပဲငါပြမနာကြီးပဲဟာငါကဖះပဲပိစိကဗုဒ္ဓပဲဘလို့အတတ်ပညာရှင်ဘလို့အသိကြီးပဲဆိုပြီးတော့သူတို့ကိုသူတို့အဲ့လိုအဲ့လိုလိုကြုံဝလာနေကြတာတဲ့ ငါနေလဲတွေ့ရောတဲ့တခါတည်းသူတို့ဝါဒကိုဟောဘာခေါ်မလဲငါကနေပြီးတော့ချုပ်ကန်လိုက်တာနော်အကျင့်အကျင့်ကြက်တဲ့အောင်ချုပ်ကန်လိုက်တာဘာမှကိုမပြောနိုင်တဲ့အခါကျတော့ရှိသမျှအင်ကြီးတွေပစိုးတွေဘောင်းမင်းတွေဝက်ထားတဲ့တောင်ရှည်တွေနေမှာပေါ့လေအကုန်လုံးချွေးထီးထီးကြခေါင်းငိုက်ဆက်ကြပြီးတော့မှကိုခေါင်းကုန်မဖော်နိုင်အောင်ငိုက်ဆက်ကြပြီးတော့မှပြန်သွားကြတာဘယ်သူမှချွေးမထွက်ဖက်နဲ့ပြန်တယ်ဆိုတာမရှိဘူးလေဆိုလိုတာနော် သူတို့ရှုံးလို့ရှုံးတာမှရိုးရိုးမဟုတ်ဘူးတခါတည်းရှိန်ဖိန်ပြီးတော့တက်ခါတွေကြလူကြားထဲမှာအဲ့လိုဆရာဆိုတဲ့ဂုံတက်ခါပြစ်ပြီးတော့မှကိုမှရှုံးတဲ့အတွက်ကြောင့်သူတို့ကတခါတည်းဘာဒီနာတွေထူပူးချွေးတွေတန်တွေကြပြီးတော့မှရင်ညစ်လို့ရလာအောင်ကိုချွေးတွေထွေးပြီးတော့ပြန်ရတာကြီးပဲတဲ့ဒါကြောင့် तू ကလည်းပဲရိုးရိုးလူအသက်ရှိတဲ့သူမပြောနဲ့တဲ့သူများပြောပြီဆိုသူရဲ့စကားအပြောရလဲဘယ်လောက်ကောင်းသလဲဆိုရင်တင့်ငုတ်တောင်ခေါင်းညှဲ့ရတယ်တဲ့သူအဲ့လိုတင့်ငုတ်တောင်မဟုတ်ပါတယ်လို့ခေါင်းခါပြရတယ်ပေါ့ ဒါကြောင့်တင့်ကိုကောင်းခါလောက်ပြောတယ်ဆိုတာသူပြောတာနော်အဲ့ဒီလိုကျုံဝါထားတာကျုံဝါထားတဲ့အခါကျတော့နော်အခုကြည့် तू तू စကားနဲ့ तू စူးနှချောင်းထောက်ပြီးမိတဲ့အခါကျတော့နော်ဟောတော့ကအမြဲတမ်းမျက်နာမော့နေတဲ့တစ်ဆက်ကကအသူချက်ချင်းဘာဖြစ်သွားလဲငုံသွားပြီဖြေလို့မဖြစ်တော့ဖယားပဲလဲလှက်လို့မဖြစ်အနောက်ဖက်လဲလှက်လို့မဖြစ်တော့ဘူးဒါတော့လှက်လို့မဖြစ်တော့ဘာလုပ်လဲဆိုတော့မှောက်ထားမျက်နှာကြီးအောက်ချတာ အဲ့ဒီမှာမောက်ပြီးတော့ဟဲ့တစ္ဆက်ကမင်းကပြောတယ်ယုတ်ဟာအတ္တဝေဒနာအတ္တတင်ညာအတ္တသင်္ခါရအတ္တဝိညာဉ်အတ္တဆိုလို့ရှိရင်နော်မင်းဘယ်မလဲခုအတ္တအဲ့ဒါဆိုလို့ရှိရင်ကြိုက်ဖြေဆိုတော့မဖြေတော့ဘူးနော်မဖြေတော့တဲ့ခါကျတော့နှစ်ကြိမ်ရှိပြီမေးတယ်မြတ်စွာဘုရားတခါထပ်ပြောတယ်ဟဲ့တစ္ဆက်ကငါဘုရားက၃ကြိမ်ဒီတခါတော့မြတ်စွာဘုရား၃ကဆက်မမေးဘူးကြားထဲမှာစကားတစ်ခုဖြတ်လိုက်တယ် ။ဘာဖြစ်လဲလဲဆိုတော့မြတ်စွာဘုရားတို့မြည်စီမှာသုံးချိန်ဇက်တိုက်မေးခဲ့လို့မဖြေခဲ့ရင်ဘုရားကိုညှင်းဆဲမှုနဲ့နော်ဘုရားကိုညှင်းဆဲတဲ့ညှင်းဆဲတဲ့အပြစ်ဖြစ်သွားတယ်။အဲ့ဒီအပြစ်ကဘာဖြစ်တယ်လဲဆိုရင်ဘုရားကိုညှင်းဆဲတယ်လို့ဖြစ်တဲ့အတွက်မဖြေသောပုဂ္ဂိုလ်သည်အုတ်ခေါင်းခုနှစ်စိတ်ကွဲပြီးသေရတဲ့တဲ့။ဒါကြောင့်မလို့တက်ဆက်ကကြီးအဲ့ဒီလိုမျိုးဖြစ်သွားမှဆိုလို့နှစ်ခါမေးပြီးတဲ့အချိန်ကမှဒီအမေးကိုထပ်တူ၃ချိန်ဆက်ပြီးမမေးဘူး။ကြားမှာ တခုခံလိုက်တယ်စကားတခုတက်စကားငါသတိပေးမယ်ငါဖះမေးလို့သုံးချိန်တိုင်တိုင်မေးလို့မဖြစ်ဘူးဆိုလို့ရှိရင်အဲ့ဒီမဖြစ်တဲ့ပုံကိုယ်ဒီအုတ်ခေါင်း၈စိတ်ခုနှစ်စိတ်တိတိကွဲတတ်တယ်ဒါကြောင့်မလို့ငါတင့်ကိုသတိပေးပါတယ်ဒီတစ်ခါမေးလို့ရှိရင်ဖြေပါဆိုတော့အဲ့ဒီခါမှာ तू ကမြတ်စွာဘုရားလည်းသတိပေးလိုက်တဲ့အချိန်ခါမှာတရားမင်းကလည်းဘလူရောင်ဆောင်ပြီးတော့တခါတည်းဝရဇိန်လက်နေကြီးကိုကိုင်ပြီးတော့သူ့ကိုတခါတည်းအဲ့မှာပေါ်တဲ့တဲ့ကျမိုးနေပြီ မိုးနေတော့အဲ့ဒါကြီးကို तू ကမြင်လိုက်ပြီမြင်လိုက်တဲ့အခါကျတော့ဒီဘလူးကလည်းဘလောက်ထိဖြဲပြလဲမှမသိဘူးတခါတည်းကြောက်လိုက်တာကိုတခါတည်းတုံပြီးတော့ကိုဖြစ်သွားတာချွေတွေထွက်စောစောကခေါင်းကြီးမဖော်နေလို့ချွေထွက်တာကတကြောင်အခုဘလူးကလည်းအပေါ်ကဝရဇင်လက်နဲ့ကိုကိုင်တယ်ဝရဇင်လက်နဲ့ကဘလို့လဲဆိုတာတော့ကြုံလက်မမြင်ဘူးအဲ့ဒါတော့မမင်းနဲ့ဟလားသူဝရဇင်လက်နဲ့ပဲမှတ်လိုက်အမတန်ပါဝါပြင်းတယ်လို့ပဲမှတ်ထားလိုက်တော့ နော်အဲ့ဒီဝရဇင်လက်နေကြီးကိုကန်ပြီးတော့တခါတည်းဘလူးကလည်းခုတ်ပါမယ်ဆိုတဲ့ပုံစံကြီးလှုပ်တဲ့အခါကျတော့ तू ကကြောက်ပြီးတော့ဖိမ့်မိန်တုံဖြစ်နေတာအဲ့ဒီကြက်သီးမွင်းကြီးနေထားဖြစ်နေတဲ့ဟာကသူ့နောက်ကတပည့်တွေကြည့်လိုက်တော့ဘယ်သူမှမမြင်ဘူးအကုန်လုံးကပုံမှန်မအေးစေးစေးပဲသူတို့ကစိတ်ဝင်စားနဲ့ဘာဖြစ်မှလဲဘာပြောမှလဲဆိုတော့စိတ်ဝင်စားလို့ကြည့်နေတဲ့မျက်နှာပဲရှိတယ်ကြောက်တဲ့ဟာမပါဘူးဒါတော့ဒီပြဿနာက तू နဲ့ဘုရားပဲတည်တယ်နော်ဒါတော့အာဟုစရာက အခုချိန်မှာဟာဘလူးကြီးတရေကြီးလို့ထားអော်လိုက်ပြီဆိုလို့ရှိရင်ဘာပြောမလဲဟာဆရာကြီးနော်ပု္ပ္ပာတွေမေးတာကိုမြတ်စွာဘုရားမေးတဲ့ပု္ပ္ပာကိုမဖြေနိုင်လို့အခုကျမှယူကျင်အောင်မူးကျင်အောင်ဆောင်းနေတာလားဆိုပြီးတော့သူ့ကိုဟာလာဟန်ဆောင်မှုနဲ့ပြောမှာမဟုတ်လားဟမ်ဟန်ဆောင်မှုနဲ့ပြောမှာဒါကလောက်ကြံတဲ့ဇာလန်းဖြစ်နေပြီပေါ့ဒါတော့ငါကဟာဘလူးကြီးဘလူးကြီးပြောရင်လည်းမဖြစ်သေးဘူးငါသိခါကြမယ်ဒါတော့နော် ဒီနေရာမှာအားကိုးစရာတော့ငါဖရာပဲရှိတော့တယ်ဂေါရမပဲရှိတော့တယ်ဆိုပြီးနောက်ဆုံးညမှာဖရာခြေစလုံးပြေးဖြစ်ပြီးတော့မမဖရာရှင်ဖရာတပည့်တော်ဒီတခါတော့ဖြေပါတော့မှမေးပါဆိုပါကြံဖရာအဲ့ဒီမှာ၃ချိန်မြောက်မေးတာနော်ကံကောင်းပြီးသိစက်ကရုပ်ဟာနော်ဒီအတ္တလားအနတ္တလားဆိုကြပါစို့အဲ့ဒီကြမှာသူကနော်တပါးချင်းမိတယ်ရုပ်သည်အတ္တလားအနတ္တလားဆိုတော့အဲ့မှာမြဲသလားမမြဲဘူးလားပေါ့လေမမြဲပါဘူးဖေဟာအတ္တလားအနတ္တလားဆိုရင်အနတ္တပါပဲ ဟဲ့နေအောင်တက်ဆက်ကမင်းကလူကြီးလူကောင်းမင်းကိုးကွယ်တဲ့မင်းဆရာလူကြီးလူကောင်းဆိုတာဟာစကားကိုရှင်းအောင်မလွဲအောင်ပြောရတယ်ဘုရားလည်းမချပြီနော်မင်းကလူကြီးလူကောင်းမြို့မြင့်တဲ့ဖုံးဟောဒီဝေသာလီတဝိုက်ကနိုင်ငံနေမှန်သမျှကလာတဲ့သူတွေကလည်းမင်းကိုအလေးမြတ်ပြုနေကြတာမင်းကမင်းကိုဝယ်တဲ့မင်းဆရာတတိတိကျော်ကုံတဲ့ပွဲစားတွေကိုမျက်နှာကြီးတွေကိုဝယ်တဲ့မင်းဆရာဒါတော့မင်းဆရာတို့မြည်ဒီမှာတီတီတန့်တန့်ရှင်းနေတော့ညီအောင်ပြောရတယ် ဇောဇောတို့ကမင်းကခန္ဓာ၅ပါးဒီအတ္တနော်နေဆာအတ္တပြောတယ်အခုကြတော့အနေဆာအနတ္တပြောတယ်ဆိုတော့မင်းစကားရှင်းနေတော့မညီဘူးဟာကြည့်လဲလောက်ပါအောင်ဆိုတော့ဘုရားတမန်သစ်ကိုဂလိတာနော်တမန်သစ်ကိုဂလိတာအဲ့လိုနဲ့ခန္ဓာ၅ပါးပြောလို့ဟာတခါတခါမေးလဲတခါချလဲတခါမေးလဲတခါချလဲဆိုတော့တခါမေးပြီးတိုင်းပြီးတိုင်းသူ့စကားသူ့ပြန်ပြန်ထုခံနေရတာအဲ့ဒီမှာတခါဘုရားပြန်မေးသေးတယ် နော်နောက်ထပ်ရှိသမျှတွေအကုန်မေးတော့တာပဲကဲကောင်းပြီအနေစာအနတ္တဖြစ်နေတဲ့ဟာကြီးကဒါကိုကောင်းတယ်လို့ပြောမလားမကောင်းလို့ပြောမလားဟာမကောင်းပါဘူးဘုရားဆိုတော့ဟာအကုန်လုံးကတခါတခါငါးပါအနေစာဒုက္ခအနတ္တဖြစ်တော့ तू ငကိုတော့ကနေစာဒုက္ခအတ္တလို့ပြောတာတွေကို तू ပါဇက်ကနေကို၌ကအနေစာဒုက္ခအနတ္တလို့ဝန်ခံရတယ်အဲ့တော့ဥပမာပါပေးတယ်လဲဆိုရင်အမတန်ကျွမ်းကျင်တဲ့အလံပဲမွေးအလံပဲဆရာကတဲ့မွေးကိုက်မှုတစ်ခုဖြစ်တယ်ဆိုပါတော့ အဲ့ဒီတော့အဲ့ဒီမွေးကိုသူရအောင်ရှာပြန်ခေါ်တယ်အလံပဲဆိုတာမွေးကိုခေါ်လို့ရအဲ့ဒီမွေးကိုခေါ်ခေါ်ပြီးတဲ့ခါကျတော့အဲ့ဒီသူကြိုက်ထားပြီးတော့အစိတ်ချန်ခဲ့တဲ့လူရဲ့အစိတ်ကိုသူ့ပါးစပ်နဲ့ပြန်ဆုပ်ခိုင်းတာနော်အဲ့ဒီတော့အဲ့ဒီမွေးကမွေးလံပဲဆရာခိုင်းတဲ့ခါကျတော့ကြောက်လို့သူပြန်ဆုပ်ပြီးတော့မှယူသွားတယ်အဲ့ဒါပြီးတော့တော်ရပြန်သွားတာဆိုတော့အဲ့ဒီစောစောကလူကပြန်အသက်ရှင်ခွင့်ရတယ်အဲ့ဒီလိုပဲသစ္စာကဘရဘက်ကလည်းသူကိုယ်တိုင်ပြောခဲ့တဲ့နေဆဒုက္ခအတ္တဆိုတဲ့ဝါဒကို မြတ်စွာဘုရားကသူကိုယ်တိုင်ပြန်ပြီးတော့ဝန်ခံစေရအောင်လို့တခါတဲ့ level ကိုတက်နေတဲ့ပုံစံမျိုးနော်ဟဲ့မင်းစောစောတော့ကပြောတော့နေဆဆိုအခုတော့မင်းဘာဖြစ်သွားပြန်ပြီလဲအနေဆပါဘုရားဟောဖြစ်သွားတော့သူကိုယ်တိုင်ပြန်ပြီးတော့မပြင်ရဘူးလားသူကိုယ်တိုင်ပြန်ပြီးတော့ဝန်ခံရတယ်သူပြောတဲ့စကားသူပြန်ရုပ်သိမ်းပါတယ်လို့ပြောတာအဲ့တော့အဲ့ဒီလိုပြောတာဟာအဲ့ဒီမှာခန္ဓာ၅ပါးကအနေဆခန္ဓာ၅ပါးကဒုက္ခခန္ဓာ၅ပါးအနတ္တနော်အနေဆဒုက္ခအနတ္တအနေဆဒုက္ခသဘောရှိတဲ့တရားသည် ဒီလောဘနဲ့တိမ့်ပိတ်ဖို့ကတက်မှာမလားဟာမတက်ပါဘူးဖေယမာနနေကိုကြီးနေဖို့ကမာနကြီးဖို့ကတက်မှာမတက်ပါဖေယဒိဋ္ဌိနေဆွဲဖို့ကတက်မှာမလားမတက်ပါဖေယဆိုတော့သူ့ဝါဒတွေကသူပြောတာနဲ့ဝန်ခံတာနဲ့ကပြောင်းပြန်နေကြီးပဲဖြစ်နေတော့အဲ့ဒီမှာသူကအမေဘက်ကပညာဘယ်လောက်လဲ900အဖေဘက်ကသူကိုယ်တိုင်လေ့လာတာလဲနောက်ထပ်900လောက်ရှိတော့ပဲပညာပေါင်း1500ဝါရာပေါင်း1500လောက်နဲ့သူ့ရဲ့အတ္တဝါရာကြီးကိုနော် အခြေခံကောင်းကောင်း ဖောင်ဒေးရှင်းကောင်းကောင်းနဲ့အတ္တဝါဒကြီးကိုတီးထောင်ထားတာနော်ဒီလိုတီးထောင်ပြီးတော့အတ္တဝါဒကြီးကိုသူတီးထောင်ထားတာအဲ့ဒီအတ္တဝါဒကြီးနဲ့ဖရာရဲ့အနတ္တဝါဒကို အပိုင်ရိုက်ချိုးဖို့အတွက်ဟောဒီနေရာမှာပဲမြတ်စွာဘုရားဘက်ကအနတ္တဝါဒလဲပြီးတော့သူရဲ့အတ္တဝါဒကြောက်တိုင်စိုက်ထူနော်အာနာပဲအဖွဲ့စည်းရှိမှသူကိုယ်တိုင်ကျင်ညာပြီးတော့အနတ္တဝါဒဖြုတ်ဖို့လာတာလာရင်ကတော့ပါလား နော်တခါတည်းလူရှိမှ အတီးပြုတ်မလို့နောက်ကပြိတ္တကလည်းအသက်မဲ့ဆရာကြီးကဆရာကြီးဝါရမှန်တဲ့အကြောင်းအဲ့ဒီလိုမျိုးတခါတည်းမြို့သူမြို့သားတွေရောအာနာပိုင်အဖွဲ့အစည်းတွေရောသူ့ရဲ့အတ္တဝါဒကြီးကိုတခါတည်းဒီနေ့မှာကြောက်တန်ဆိုင်ပြီးတော့ထူမယ်ဆိုပြီးလာခဲ့တာကအခုကြတော့နေစားမအောင်နဲ့မင်းဝါဒကိုမင်းကအခြေခံကောင်းကောင်းနဲ့တခါတည်းအတ္တဝါဒအနေနဲ့ကြီးညာထားတာအခုတော့တောထဲမှာသွားပြီးအိမ်တိုင်းလိုချင်လို့ ငါပြောပဲမမြင်ဘူးတဲ့သူကငါပြောပဲညို့ကိုအရင်ကဖြတ်အဖျားဖြတ်ပြီးတော့နော်အထက်အနှစ်ရှာတဲ့အခါကျတော့အပတ်တစ်ခါခွာလိုက်နော်နှစ်တွေ့ရလားနောက်ထပ်တစ်ခါခွာလိုက်တွေ့ရလားနောက်ဆုံးဦးတိုင်းပဲတွေ့တယ်အနှစ်အနှစ်မပြောနဲ့အကာတောင်မတွေ့ဘူးအခုလည်းမင်းလည်းဒီလိုပဲတဲ့မင်းဝါဒကိုမင်းကတော့တကယ်ကိုမှဝါဒကြီးရနဲ့ပတ်သက်လို့ဂရုတ်ချင်းနေရောခံတတ်တွေရောနော်ဟာသူ defense လုပ်ဖို့အတွက်အများကြီးလှုပ်ထားတာဒီဝါဒပေါင်းမြောင်များစွာ ဒါပေမဲ့ငါကမင်းဝါဒကိုမင်းပြောသလိုအနှစ်များရှိမလားလို့တခုချင်းတခုချင်းတခုချင်းပြီးတော့ဘယ်မလဲအနှစ်နော်မင်းပြောတဲ့အနေဆာအဲအနေဆာလည်းမရှိဘူးမင်းပြောတဲ့ဒုက္ခဆိုတာလည်းရှာမရဘူးမင်းပြောတဲ့အတ္တဆိုတဲ့အမိန်ပေးဝါဒနော်ကိုဖြစ်ခြင်းတယ်လို့ဖြစ်လို့ရတဲ့အတ္တဝါဒလည်းမတွေ့ဘာမှလည်းမတွေ့ပါလားဆိုတဲ့အခါကျတော့ဟာမင်းရဲ့ဝါဒကဘာမှနော်အကာမပြောနဲ့အနှစ်မပြောနဲ့အကာတောင် မရှိတဲ့ဝါဒပဲဆိုတော့မြတ်စွာဘုရားအဲ့ဒီမှာပြောတော့ဟာ နောက်ပြီးတော့တဲ့သူကမြတ်စွာဘုရားဆက်သေးတယ်မင်းတို့ကတော့ငါလူရှုရှိလူရှုပ်ရှုပ်ရှိပြီဆိုရင်လူများများရှိပြီဆိုရင်ထိတ်ကနေတက်တက်ပြီးတော့ငါနဲ့ဝါရရဲ့ညင်းတဲ့သူမှန်သမျှချွေးဒီဒီပြိုက်ပြိုက်မကြဘဲနဲ့ပြန်တဲ့သူဆိုတာဘသူမှမရှိဘူးလို့ဘယ်တော့မှမရှိခဲ့ဘူးလို့မင်းပြောတယ်တဲ့ငါကတော့အခုတည်းကချွေးမထွက်ဘူးနော်တဲ့မင်းမယုံကြည်တယ်လေဘင်းကိုဟောလို့လုပ်ပြတာဘုရားသူ့အဲ့လိုလုပ်ပြတယ်ဆိုတော့ ဒီတိုင်းဘုရားငုံနေမယ်ဟုတ်လို့ဒီလိုသင်္ကန်းလေဘင်းကိုပတ်ပြီးတော့ငုံနေမယ်ဆိုတော့ပရိသတ်ကတန်တရားဖြစ်စရာမရှိဘူးလားဘုရားကွာသူကြတဲ့သင်္ကန်းကြီးခြုံထားပြီးချွေးထွက်တာငါတို့ဘလို့လို့မြင်မလို့တန်တရားဖြစ်စရာမရှိဘူးလားအေးအဲ့ဒါကြတော့ဘုရားဟုတ်လို့လုပ်ပြတာလေဘင်းကိုကဲငါတော့မထွက်ဘူးတဲ့မဲ့မယုံကြည်တယ်ဆိုတော့ဟိုကပိုးပြီးတော့အခါမခက်ဘူးလားအဲ့ဒါကြတော့ပိုးဆိုးတဲ့အဲ့ဒါမြေကြီးနဲ့မျက်နှာနဲ့အတော်မတက်တခါတဲ့နဖူးကချွေးရသူပြောတော့ငါတော့ငါနဲ့ဝါရညင်းတဲ့သူတွေနဖူးကချွေးချင်းမတိကြပြီးတော့မှချွေးပြက်ပြက်ကြပြန်ရတယ်တဲ့ ငါတို့ချွေးမထုတ်ဘူးမင်းတော့ဘာဖြစ်နေပြီလဲဆိုတော့သူချွေးရအကျင့်မှာမြေကြီးပြင်မှာဘောက်ခနဲ့ဘောက်ခနဲ့ကြအကွက်ကြီးတွေဖြစ်နေပြီဆိုတော့အဲ့ဒါကြသူပိုးနေရခက်တာပေါ့အဲ့တော့တခါတည်းမျက်နာကိုမှအပေါ်လည်းမလက်နဲ့နောက်လည်းမလက်နဲ့ရှေ့လည်းမလက်နဲ့ဖြစ်တဲ့ချိန်ကမှာစောစောတုန်းကသူသူเจ้าမှာတက်ခရတုန်းကသူ့ရဲ့ကြွားတာဝါတာမာနကြီးတဲ့ကောင်မကြိုက်တဲ့တိဘက်တွေအများကြီးရှိတယ်အဲ့ဒီမှာမခံအဆိုးဆုံးကဒုံမူခါတယ်မူခါဆိုတာသိလားအဲပါစက် ဒီကကြီးမဆိုးနဲ့တဲ့ဒုံမုခဆိုဗဇက်ကျန်းတဲ့သူပြောတာအဲ့ဗဇက်ကျန်းတဲ့သူတို့ပဲတပါဒုံမုခတဲ့သူနာမည်လားဗဇက်ကျန်းလိုပဲမောင်မောင်မောင်ဗဇက်ကျန်းခေါ်တာလားတော့မသိဘူးဒုံမုခအဲ့ဒီဝါရကသူကအဲ့ဒီတပည့်ထပြောတာရှင်ဘုရားကတပည့်တော်ဥပမာလေးတစ်ခုပေါ်လာတာဗျာပြောပြရစီဆိုတော့အဲ့ဒီမှာသူကတခါတည်းဇက်တဲ့ပြောတော့တာတပည့်တော်တို့ငကိုတော့ကရွာနားမှာရေကန်ကြီးတကန်ရှိတယ်ဗျာအဲ့ဒီရေကန်ကြီးထဲမှာကနန်းကောင်အကြီးကြီးရှိတယ်တဲ့အဲ့ဒီကနန်းကောင်ကြီးရတဲ့ခါတည်းသူကနန်းလောက်ကမှလည်းသူကဘိုး နော်အဲ့ဒီတော့ရှိတဲ့ဖားလေးတွေငါးလေးတွေကလည်း तू ကညက်ညက်ပြီးတော့စားတာဖားလေးတွေငါးလေးတွေမှလည်း तू ကဘိုးဒါတော့ဘိုးတကဘိုးဘိုးချုပ်မှုကြီး तू ကလုံနေတာဘိုးချုပ်မှုကြီးလုံပြီးတော့နေတဲ့အခါကျတော့အဲ့ဒီကန်ထဲမှာ तू ကအကြီးဆုံးအကောင်ကြီးနော် तू ဘယ်သူမှတော့မလုံဘူး तू အကောင်လုံးလက်မကြီးကာကာကာနဲ့လိုက် तू အကောင်လုံးပြေးရတာ तू ညက်ညက်စားတာဟုတ်အဲ့ဒီတော့ကလေးတွေကရွာတွေကကလေးတွေရေကန်ကြီးတွေလာပြီးတော့တခါတည်းရေချိုးဖို့အကောင်လုံးပြုံးကနေပြုံးနေပြုံးနေခုံဆင်းတဲ့အခါကျတော့ငါပိုင်နဲ့ငါ ငါဘရင်ကနန်းတင်းပိုင်တဲ့ဒီရေကန်တွင်းကိုဘုသူမြတ်တင့်ဆင်းလေတယ်လဲဆိုပြီးတော့ तू ကမန်ထောင်ပြီးတက်မကြီးနှစ်ကောင်တက်မကြီးနှစ်ခုကားကားကားကားနဲ့ညှက်မယ်လို့လဲလာရောကလေးတွေကဟာကနန်းကြီးกว่าကနန်းကောင်ကြီးกว่าဆိုပြီးတော့ तू ကတက်မကြီးကားကားကားကားနဲ့လို့အဲ့ကောင်ကြီးတို့ကလည်းအပေါ်ကုတ်တယ်ကုတ်တယ်ပြီးတော့အပေါ်ရောက်တော့လဲ तू ကကြိုက်မယ်ညှက်မယ်ပေါ့အောင်မငါတို့ညှက်ညှက်မယ်လို့သိတယ်ဆိုကလေးတွေတုံးနေရိုက်ပြီးတော့ချိုးလိုက်တော့တက်မနှစ်ချောင်းရှိသေးလား မရှိဘူးအဲ့ကြတော့သူပြေးမယ်လို့တော့ဟိုကာကာကာကာဒီကာကာလို့တော့ဒီကောင်းကြီးဆို6တွေပါရိုက်ချိုးဆိုတော့ခြေတော်လည်းမရှိဘူးတက်မှလည်းမရှိဘူးလှုပ်လို့ရတယ်ဆိုလို့သူမှမျိုးလုံးလည်းနှလုံးမှချန်တော့တယ်မျိုးလုံးလည်းနှလုံးကလည်းမလှုပ်ရတော့ဘူးဒါလည်းငြိမ်းနေရပြီဆိုတော့ तू ကမျိုးလုံးလေးလည်းပဲမလှုပ်ရတော့ဘူးအဲ့ဒီတော့အခုဒီပြတော်တို့ဆရာဆရာကြီးတက်ဆက်ကလည်းအဲ့ဒါလိုဖြစ်နေပြီဗျာတဲ့ဇောဇောတော့ကတော့ तू ကတခါလူရှုပ်ရှုပ်ရှိပြီဆိုရင်တက်မကြီးကာကာကာကာနဲ့ तू ဟာတော့တက်ကြောင်ကြွားကြွားဝါဝါနဲ့ဖြစ်နေတာ အခုမြတ်စွာဘုရားနဲ့လည်းတွေ့ရသူ့ရဲ့ဝါဒရေးရာတွေကလည်းတက်မာတွေလည်းမရှိတော့ဘူးခြေထောက်တွေလည်းမရှိတော့ဘူးကနန်းလေးလိုပဲလှုပ်စီလှုပ်စီပဲသူကမျိုးလုံးလေးပဲပေကလပ်ပေကလပ်ပဲနေတော့တယ်ဆိုတော့ဟာတခါတည်းအဲ့ဒီမှာနောက်ကသူလိုပြောချင်တဲ့တပည့်တွေကတန်းစီပြီးတော့ပါဇက်ကလှုပ်နေတော့သူသိနေပြီဒီကောင်လိုဒုံမုခလိုကောင်တွေကအများကြီးရှိတယ်ငါ့ကိုအတန်းထဲမှာငါ့ကိုမကြိုက်တဲ့ကောင်တွေရှိတယ်ဆိုတော့သူကဘာလဲဆိုတော့ဘာဒီကောင်ပြောခွင့်ပေးရင်နောက်ကကောင်တွေဆက်လက်ငါပြီးငါဝိုင်းထောင်းအောင်ပါဟုတ်တော့မလား တရွာလုံးရှိသမျှအိမ်တွေကဟိုအိမ်ကလုံးကြီးဒီအိမ်ကပစိုးဟိုအိမ်ကတော့ပစိုးတယ်ဟိုအိမ်ကတော့ကက်ဆက်တယ်ဟိုအိမ်ကတော့အိုးတယ်ပကန်းနဲ့ခွက်တယ်နဲ့တအိမ်ကိုတစ်မျိုးတရှိသမျှတရွာလုံးအခိုးခံရတဲ့ရွာကတနေ့ကျတော့ညာကြီးသခိုးမိတယ်လို့ဆိုကြပါစို့ဟာဝိုင်းဖမ်းကြတော့မိပြီဆိုတော့ဟာသခိုးကွာသခိုးကွာငါတို့ရွာခိုးတဲ့သခိုးကွာဆိုရင်တက်ရွာတဲ့လူတွေအကုန်ဝိုင်းပြီးတော့ရောက်လာရောက်လာပြီလို့ရှင်မလုပ်ကြမှာလဲအဲ့လိုပဲနော်သစ္စာကအခုထောင်းဖို့ကတရောင်ပြင်းနေရတဲ့ခါကျတော့ ဒီတိုင်းဆိုငါတော့မလွယ်တော့ဘူးဆိုပြီးတော့ဟဲ့ကောင်တုံမှုကလည်းမင်းနဲ့စကားပြောဖို့လာတာမဟုတ်တာငါရန်ကောရမနဲ့ပြောမလို့လာတာဆိုသူပိတ်ချတာတပည့်ဆိုတော့လည်းကြောက်ရသေးတာဟိုအဲ့ဒါနဲ့ပဲရက်သွားတယ်ဟုတ်တယ်တဲ့နော်အဲ့တော့ပြောချင်တာကသူ့ရဲ့ဝါဒသည်အတ္တကြောက်တိုင်ဆိုင်ဒဂုံထူမလို့လာတာဟာအတ္တသမကဘာဖြစ်သွားလဲဆိုအနတ္တဖြစ်သွားတယ်ဒါတော့အဲ့ဒီသစ္စကပရပတ်ရဲ့ဝါဒဟာအခြားခြားသောဒိဋ္ဌိတွေရဲ့ဝါဒထက်ပိုပြီးတော့သူကပညာသားပါတဲ့သူမြတ်စွာဘုရားက ကိုယ်တိုင်ချုပ်ယူရတာဂျန်တဲ့ဒိဋ္ဌိတွေလို့တောင်းမှရှင်သာရိပုတ္တရာတို့လိုတပည့်ကချွတ်လို့မရဘူးเนาะဒါတော့သူကတော့ဗာလဲဆိုရင်ခန္ဓာ၅ပါးလုံးကိုတပါးစီတပါးစီတပါးစီမှာဒီအတ္တရှိတယ်ဆိုပြီးတော့ဆွဲလန်းထားတာဖြစ်တဲ့အတွက်ခန္ဓာ၅ပါးလုံးကိုသူအတ္တဖြစ်ဖြစ်ဆွဲတယ်เนาะအဲ့တော့ဒီတုတ်ရဲ့သစ္စကရဲ့ဝါရမှာအတ္တဝါရသည်ခန္ဓာ၅ပါးလုံးကိုအတ္တဖြစ်ဖြစ်ဆွဲတာเนาะဒါပေမဲ့ဦးဇင်းတို့စောစောလေးတုန်းက တာတိယဟန်အကြောင်းကိုဦးဇင်းတို့စောစောပြောခဲ့ပြီးပြီတာတိယဟန်ကတော့ဘာကိုပဲဆွဲလဲဝိညာဉ်ကိုပဲဆွဲတာနော်ဒီဝိညာဉ်ဒီစိတ်ကလေးကတဘွားပြီးတဘွားတဘွားပြီးတဘွားခုံသွားတာကျန်တဲ့ရုပ်ခန္ဓာကိုယ်တွေကျန်တဲ့ခန္ဓာတွေကတော့ပြက်ပြီးအဲ့ဒီဘေးမှာပဲချုပ်ပြက်ပျောက်ပြီးတော့ကျန်ခဲ့ပြီဒါပေမဲ့ဘာလေးကျန်ခဲ့လဲဝိညာဉ်လေးကမသေးဘူးလိုက်လာတယ်ဒါတော့ဝေဒန္တရာမင်းဘွားနေပြီးတော့ဖျားဖြစ်တည်တောင်ပါလာတာဒါပဲဆိုပြီးတော့ဆွဲတာမဟုတ်လားဆိုတော့သူကြတာဘာပဲဆွဲတယ်ဝိညာဉ်ကိုပဲဆွဲတာ အခုသစ္စကကြတော့ဘယ်နှပါဆွဲငါးပါလုံးဆွဲတာအေးအဲ့ဒါလို့မတူဘူးတယောက်နဲ့တယောက်ဒါကြောင့်မလို့ဒီနေရာမှာဒီခန္ဓာငါးပါးတက်ကတပါးကိုဆွဲတာရှိတယ်နှစ်ပါးသုံးပါးလေးပါးငါးပါးလုံးဆွဲတာရှိတယ်အခုငါးပါးလုံးဆွဲတာဘာလို့လဲတစ္ဆကတပါးတည်းဆွဲတာကတာတိအေးအဲ့ဒါလိုမျိုးကျန်တဲ့ဟာတွေလည်းရှိပါတယ်ဒါကြောင့်စောစောရင်းကဥစဉ်ဒီအနတ္တလက္ခဏာသူစပြီးတော့သင်ညာတော့ကစကြတော့ကဥစဉ်တို့ဒီအနန္တာ ကေကုမာရစွာမီဆိုတဲ့နော်တိရိလင်္ကာကအဲတိရိလင်္ကာကသူကနောက်ပိုင်းကျတော့အင်္ဂလန်ကိုရောက်ပြီးတော့အင်္ဂလန်မှာပွဲရပါတယ်ပြီးတော့မှ IB ဟိုနာဒါအင်္ဂလန်ကသူတို့ရေးတဲ့ဒီစာအုပ်ထဲမှာဘာလဲဆိုရင် The Living Thoughts of God Dharma the Buddha ဆိုတဲ့စာအုပ်ထဲမှာရေးထားတာဘာလဲဆိုရင်သူတို့ကဗုဒ္ဓဘာသာကိုလေ့လာနေတော့မြတ်စွာဘုရားကတော့တဲ့ခန္ဓာ၅ပါးကိုအနတ္တလို့ပြောပါတယ် နော်ခန္ဓာ၅ပါးပါလေအတ္တလို့မပြောဘူးဒါပေမဲ့သူတို့ကခန္ဓာ၅ပါးမှတပါးအတ္တဆိုတာတော့ရှိသေးတယ်သူကဒီလိုခန္ဓာ၅ပါးမှတပါးခန္ဓာ၅ပါးကိုတော့အတ္တလို့မဆိုလိုဘူးအနတ္တဒါပေမဲ့အဲ့အတ္တဆိုတာလေးကခန္ဓာ၅ပါးနဲ့မဆက်သွယ်ပဲနဲ့အတ္တဆိုတာလေးကရှိသေးတယ်ဆိုပြီးတော့သူတို့ကဒီလိုယုံကြည်ထားတာနော် there is something apart from the five aggregates of a khanda ဆိုပြီးတော့နော် အဲ့ဒါလေးကဘာလဲဆိုရင်သူတို့ယူဆထားတဲ့အတ္တ which is which is soul သူတို့ရဲ့အပြောဒါလေးကတော့တေးမသွားဘူးပျောက်မသွားဘူးပစ္စည်းမသွားဘူးခန္ဓာငါးပါးနဲ့တက်ရိုက်ဆက်သွယ်သလားဆိုတော့လည်းမဆက်သွယ်ဘူးဆိုတော့အဲ့တော့သူတို့ကြတော့ခန္ဓာငါးပါးကသူတို့ကဘုဒ္ဓဘာသာလေ့လာနေတဲ့လူတွေဆိုတော့ခန္ဓာငါးပါးကမြတ်စွာဘုရားဒီအနတ္တလို့ပြောထားတာဖြစ်တဲ့အတွက်အတ္တမဟုတ်ဘူးခန္ဓာငါးပါးတော့အနတ္တဒါပေမဲ့အဲ့ဒီခန္ဓာငါးပါးနဲ့မဆက်ဖက်နဲ့ တခုခုလေးကရှိနေတယ်တခုရှိနေတယ်အဲ့ဒီရှိနေတာလေးဟာအတ္တလို့ပြောတာအဲ့တော့ဒီဟာကိုမာစီဆရာတော်ကြီးကတော့သူကပြောတယ်ထားပါတော့ဝိဇ္ဇနုမှာစွဲတယ်ဆိုတာကမျက်စိနဲ့မြင်ရင်စွဲမယ်ဟုတ်တော့မလားထားပါတော့အကင်ပြောကြပါစို့ဝေဒနာနဲ့ခံစားလို့ရရင်ခံစားလို့ရတဲ့ဝေဒနာပုံမှာမစွဲဘူးလားတင်ညာနဲ့မှတ်လို့ရရင်မှတ်လို့ရတဲ့ပုံမှာစွဲမယ်သင်္ခါရနဲ့ အဲထားပါတော့ဦးဇင်းတို့လောက်ကြခိုင်းကြပြောကြဆိုကြပြီဆိုရင်သင်္ခါရနဲ့အဲပြုလုပ်ခံစားလို့เนาะရမယ်ဆိုရင်စွဲမယ်စိတ်နဲ့သိလို့ရရင်စွဲမယ်ဆိုတော့ရုပ်လည်းမရှိဘူးဝေဒနာလည်းမရှိတင်ညာလည်းမရှိเนาะစိတ်ဆိုတိုက်တွန်းလောက်ရတဲ့စေတနာသင်္ခါရလည်းမရှိဘူးသိတဲ့ဝိညာဉ်လည်းမရှိဘူးဆိုရင်စွဲကြပါရှိသေးတယ်မရှိဘူးပြီးပြီကုန်ပြီစွဲစရာမရှိဘဲနဲ့နောက်ထပ်အတ္တရှိတယ်ဆိုတော့မဖြစ်နိုင်ဘူး ခန္ဓာ၅ပါးရှိမှသာလျင်ရုပ်ရှိရင်ရုပ်ကိုဆွဲမယ်ဝေဒနာရှိရင်ဝေဒနာဆွဲတင်ညာရှိရင်တင်ညာဆွဲသင်္ခါရရှိသင်္ခါရဆွဲဝိညာဉ်ရှိဝိညာဉ်ဆွဲဒီ၅ပါးလုံးမှမရှိဘူးဆိုရင်ဘာဆွဲမလဲတဲ့ခန္ဓာမှမရှိတော့ပဲဟုတ်တယ်မဟုတ်လားဥမာပါထားပါတော့အရူပဘုံမှာရှိနေကြတဲ့မြမာကြီးတွေကြတော့ရုပ်မရှိပေမဲ့ဘာရှိသေးလဲနာရှိရင်နာကိုဆွဲလို့ရဟုတ်တယ်မဟုတ်လားအတင်ညတကြတော့တင်ညာဆိုတဲ့နာမရှိပေမဲ့ तू ကရုပ်မရှိဘူးလားဟဲ့ तू ကြတော့ရုပ်ရှိဦးမှာပဲရုပ်ဆွဲလို့ရတာပဲဒါ နော်ရုပ်ကိုအကောင်းထင်လို့လည်းပဲသူကဒါကမ္မထံကိုရုပ်ကိုရုပ်ကမ္မထံပွားသွားတာလေဆိုတော့အဲ့ဒီလိုရုပ်လည်းမရှိနာမ်လည်းမရှိဆိုဆွဲစရာဘာမှမရှိဘာဆွဲမှာတော့တဲ့ဒီဝါဒကရုပ်တည်းမရှိဘူးလို့ပြောတာဆိုတော့ကြီးရဒီဝါဒကဒါကအပြောတက်တဲ့အတွေ့တက်တဲ့ဒီမှာလို့ပြောမယ်ဆိုတော့ this is just opinion လို့ပြောတာနော်လက်တွေ့မှာမဖြစ်နိုင်ဘူးအပြောအဖြစ်တော့ဟုတ်ချင်ဟုတ်လိမ့်မယ်လို့ပြောတာဒါကြောင့်ကောင်းပြီဟောဒီဒီအနတ္တနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားက ဒီအနတ္တရဲ့သဘောတဘာဝထင်ရှားအောင်လို့စောစောလေးတုန်းကတော့နော်ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့တရားဒီအနတ္တအနတ္တအနတ္တလို့ပြောခဲ့ပြီးပြီဆိုတော့အဲ့ဒါဒုက္ခသဘောနဲ့အနတ္တရဲ့လက္ခဏာကို ရှင်းပြတာဟုတ်ရဲ့လားရုပ်ဒီအနတ္တပါတဲ့ဝေဒနာဒီအနတ္တတင်ညာဒီအနတ္တသင်္ခါရဒီအနတ္တဝိညာဉ်ဒီအနတ္တဒီလိုမဟုတ်လားတကယ်လို့သာအတ္တရာဖြစ်ခဲ့မယ်ဆိုရင်မိမိတို့ကိုဒီရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ကဘာလို့နှိမ့်ဆက်မှာလဲတဲ့ ဟုတ်တယ်မဟုတ်လားဒါတော့အတ္တဓာဖြစ်ခဲ့မယ်ဆိုရင်မနှိမ့်ဆက်ဘူးအခုလူတွေကတတ္တဝါတွေကနာကျင်ကြိတ်ခဲဒုက္ခရောက်နေတာတွေ့ခြင်းအဖြစ်ဝေဒနာတွေကလည်းဝေဒနာအလျောက်နှိမ့်ဆက်တယ်တင်ညာကလည်းတင်ညာအလျောက်နှိမ့်ဆက်တယ်သင်္ခါရကလည်းသင်္ခါရအလျောက်နှိမ့်ဆက်တယ်ဝိညာဉ်ကလည်းဝိညာဉ်လျောက်နှိမ့်ဆက်တယ်ဆိုရင်ဒီခန္ဓာ၅ပါးလုံးကအနတ္တဖြစ်လို့နှိမ့်ဆက်တာပေါ့တဲ့အတ္တဆိုရင်ငါတို့မနှိမ့်ဆက်ဘူးတဲ့ဒါကြောင့်မလို့နှိမ့်ဆက်တာကိုခံရတယ်ဆိုတော့ခံရတဲ့အခါမှာဒုက္ခလားဒုက္ခလား ဒုက္ခဖြစ်တဲ့အတွက်အဲ့ဒီအနတ္တကိုဘယ်သူနဲ့ဖော်ပြတာလဲဒုက္ခနဲ့ဖော်ပြတာဒီတစ်ခါကြတော့မဟုတ်ဘူးအနေဆာရောဒုက္ခရော အနတ္တရော သုံးမျိုးလုံးဆက်ပြောမှာကောင်းပြီအဲ့ဒီဟာလေးကိုဦးဇင်းတို့အခုဖတ်ကြည့်ရအောင်အောက်နာကတန်ကိမညထဘေခဝေဆိုတာလေးနဲ့ဖတ်အောင်တန်ကိအော်တွေ့ရလားစာမျက်နှာ34อืมစာမျက်နှာ34မှာနော်လေကနည်းနည်းများတော့စာမျက်နှာပြောင်းသွားလား စမ်းမြင်တယ်ဟိုးကအပေါ်ပဲဖတ်လိုက်ပါကံမထူးပါဘူးနော်ဟိုကမြတ်စွာဘုရားဒီဆိုတဲ့နေရာလေးတိ တံကေမညထဘေခဝေရူပံနေဆံဝါအာနေဆံဝါတိအာနေဆံပန္တိယံပနာနေဆံဒုက္ခံဝါတံဒုက္ခံဝါတိဒုက္ခံပန္တိယံပနာနေဆံဒုက္ခံဝိပရိနာမဓမ္မံကံလံနုတံတမနုပတိတောဧတံမမ ဧသောဟမတ္တမိဧသောမေအတ္တာတိနောဟေတံဗန္တိမြန်မာလိုအ ဒီနေရာမှာတော့မြတ်စွာဘုရားကမေးတယ်ယဟန်ဟိုပင်စဝကိငါးဦးကဘာလုပ်လဲဖြေတယ်တဲ့ဒါတော့ဒီနေရာမှာမြတ်စွာဘုရားဓမ္မစစ်ကြာ ဟောတဲ့အချိန်တုန်းကတော့သူကကြီးပဲဟောသွားတာเนาะဘာခေါ်လဲဒီမှာဆိုမိုနိုထောက်ခေါ်လာเนาะအပြန်လာမဟုတ်ဘူးလေအခုအနတ္တလက္ခဏာတုတ်ကိုလည်းရောက်ပြီဆိုတော့ဘာဖြစ်ပြီလဲအမေးနဲ့အဖြေနဲ့ဟောတာရူပံ နေဆံဝါအာနိပထမကဒီလိုတန်ကိမညတဘိကဝေတဲ့အခုငါပြောမယ့်စကားကိုမင်းတို့ဘလို့ထင်တယ်လဲနော်ပထမဆိုလိုတာကမင်းတို့လွတ်လွတ်လပ်လပ်ဖြေလို့ပြောတာနော်တန်ကိမညတဘိကဝေငါတို့အခုပြောမယ့်စကားကိုမင်းတို့ဘလို့ထင်တယ်လဲရူပန်နေဆံဝါအာနိဆံဝါဒီတဲ့ရုပ်ကမြဲသလားမမြဲဘူးလားသူတို့ကတော့သောတာပန်ဖြစ်နေပြီဆိုတော့ထားပါတော့မမြဲဘူးပဲပြောမှာပေါ့ဒီအနိစ္စဒုက္ခအနတ္တမြင်လို့လဲသောတာပန်ဖြစ်တယ်နော် ကောင်းပြီမမြဲတဲ့မမြဲသောယုတ်သည်ဗါရက်လေအေးချမ်းသာလောတကောင်းပြီဆင်းရဲလောချမ်းသာလောဒီနေရာမှာပြောချင်တာကအဲ့ဒီဆင်းရဲလောချမ်းသာလောဆိုတာလေးကိုအခြားအတိတ်ပဲလေးနဲ့ဦးဇင်းစောစောပြောတဲ့အလေးနဲ့မှတ်ပါမမြဲသောယုတ်သည်ကောင်းသလားမကောင်းဘူးလားဒါကိုမှတ်ဦးဇင်းတို့ကအခုဘာကိုသွားမှလဲဆိုရင်တကယ်နေချောက်သွားမှာနော်တဘာဝကိုသွားတော့မှာဆိုတော့ဘယ်အရာမှမဆို လောကကြီးတစ်ခုလုံးနဲ့ချီပြီးတော့ကင်ပြီးတော့မှဒါဘာခေါ်မလဲဆိုလို့ရှိရင်နောက်ဆုံးဒီဟို statement ထုတ်တဲ့အမျိုးလိုပေါ့နော်ဒါ conclusion ချမှာဒီဟာလေးကတခုကောင်းပြီရုပ်ဒီမြဲသလားမမြဲဘူးလားဆိုရင်ရုပ်လောကကြီးတစ်ခုလုံးကိုတင်းကျုံပြောတာမဟုတ်ဘူးလားဘယ်ရုပ်မဆိုလို့ပြောတာလူမှာရှိတဲ့ရုပ်ဖြစ်ဖြစ်နတ်မှာရှိတဲ့ရုပ်ဖြစ်ဖြစ်သိရှိရုပ်ပဲဖြစ်ဖြစ်သင်မဲ့ရုပ်ဖြစ်ဖြစ်ရုပ်မှန်သမျှအကုန်မပါဘူးလားအေးရုပ်လောကကြီးတစ်ခုလုံးခြုံနေပြီခုက ကောင်းပြီရုပ်တည်မြဲသလားမမြဲဘူးလားဆိုတော့မမြဲပါဗျာအဲ့ဒီတော့မမြဲတဲ့သဘောတည် ကောင်းသလားမကောင်းဘူးလားနော်ကောင်းသလားမကောင်းဘူးလားစဉ်းစားကြည့်အခုကိုကကိုယ့်ရဲ့သဘာဝကမြဲခြင်းတယ်နော်အပြောင်းလဲရလူတွေကိုဒုက္ခပေးတယ်ဒါတော့အပြောင်းလဲလုပ်တဲ့အခါမှာလူတွေကအာတော့ကြတစ်ခုဖြစ်လဲတော့ကြတစ်ခုဖြစ်လဲနေဆိုတော့လှုပ်လို့နောက်ထပ်အသက်သက်လှုပ်လို့ပြီးပါအောင်မလားမပြီးတော့ဘူးတခါတည်းဒါတော့ ပြုပြင်လို့ကိုမဆုံးတော့ဘူးဒီတစ်ခုရှိပြီလို့ရှင်ဒါလေးနဲ့ပြီးတယ်ဆိုရင်နောက်ထပ်လူတွေလှုပ်ရှားလိုသေးရဲ့လားဓမင်းတစ်ခါစားပြီးနောက်ထပ်စားကြမလို့တော့ဘူးဆိုရင်ဘလောက်ကောင်းလဲနော်လူတွေအလုပ်လုပ်ကြမလို့တော့ဟမ်အကုန်လုံးအေးအေးဆေးစိမ်လေးနဲ့တခါတည်း orange vacation ကြီးပဲသွားနေဟုတ်လားတခါတည်းပြီးပြီလေကားလေးတစ်စင်းရပြီဆိုလို့ရှိရင်လည်းနောက်တော့ပြင်စရာမလိုတော့ဘူးနော်အဲဒီတော့အဲ့ဒီလိုမျိုးလူတွေကနော်မြဲကျင်တယ်ပြောင်းလဲမှုမလိုဘူးသို့တော့ ရုပ်ရဲ့သဘာဝကိုကြည့်လိုက်တဲ့အခါရုပ်ကပြောင်းနေတယ်ပြက်နေတယ်နော်ချုပ်နေတယ်ဆိုတော့အဖြစ်ရှိတယ်နောက်ကဘာလဲရှိလဲအပြက်ကလည်းရှိတယ်ဒါတော့အပြစ်နဲ့အဖြစ်နဲ့အပြက်နှစ်ခုအနာတတ်ထားတာ ဖြစ်တဲ့အတွက်ကြောင့်မလို့ဈာထဲမှာခဏလေးပဲတည်တာနော်ဆိုတော့ temporary လေးပဲတည်တယ်ပြောတာဒါတော့အဲ့ဒီလိုမျိုးလေးအဖြစ်ချင်းပြစ်ချင်းအနာအစနဲ့အဆုံးရှိနေတာဖြစ်တဲ့အတွက်ပေစာဝေငါးခုကတော့သူတို့ကတည်ပြီးသားလည်းဖြစ်တော့အာနိစ္စံဗန္တိ နောက်တစ်ခုကယတနိစ္ဆန်တန်ဒုက္ခံနဲ့တန်ဒုက္ခဝတ္တဒုက္ခဝန္တိကောင်းပြီမမြဲဘူးဆိုတဲ့အရာဒီနော်ရုပ်ဆိုရင်တော့ရုပ်လို့ပြောကြပါဆိုကြမမြဲဘူးဆိုတဲ့ရုပ်ဒီကောင်းသလားမကောင်းဘူးလားလူတွေတတ္တဝါတွေကမြဲခြင်းနဲ့တဘာဝကမမြဲဘူးဆိုတော့အဖြေကဘာဖြစ်တော့မလဲမကောင်းပါဗျာဒုက္ခံပန်းဒီနော်ဒီနေရာမှာဒုက္ခံဆိုတဲ့စကားလုံးကို နာရာကျင်နာကြိုက်တာခဲတာနဲ့မမြင်ပါနဲ့ ပြောင်းလဲတဲ့သဘာဝကြီးကိုကိုယ်အလိုနဲ့မကြိုက်လို့မကြိုက်ဘူးလို့ပြောတာအဲ့ဒါလေးမှတ်ထားနော်ကိုကမကြိုက်ဘူးနာနေတာလားဆိုတော့အခုကနာနေတာမဟုတ်ဘူးလေဒါပေမဲ့အဲ့ဒီသဘာဝကြီးရှိရင်တော့ဘာပဲရှိရှိတက်ရှိမှာပဲရှိရှိတက်မဲ့မှာပဲရှိရှိအဲ့ဒီရုပ်ဆိုမကြိုက်ဘူးလို့ပြောတာဒီလိုတော့မကြိုက်ပါဘူးဗျာပြောင်းနေတဲ့အချိန်မကောင်းပါဘူးဒါကြီးကလို့ပြောတာဒါပေမဲ့စာမားတော့အဲ့ဒါဒုက္ခမန္တေလို့သုံးတယ်ဒါကြောင့်ဦးဇင်းတို့တိယုတိစဉ်တိနေကြနာကျင်ကြက်ခဲမှုနဲ့အော်နေတာကြီးတွေနဲ့ သွားပြီးတော့စိတ်ကူးထဲမှာမြင်ပါဆိုလို့မဟုတ်ဘူးမြတ်စွာဘုရားကတဘာဝတစ်ခုကိုမေးတယ်ဆိုလို့ရှိရင်ဒုက္ခဝါတံဒုက္ခဝါတိဒါဟာကောင်းတဲ့တရားလားမကောင်းတဲ့တရားလားကြိုက်ချင်စရာကောင်းတဲ့ဟာလားမကြိုက်ချင်စရာကောင်းတဲ့ဟာလားလို့ရည်ရွယ်မေးတယ်လို့မှတ်ပါတကယ်နားတဲ့ကျင်တဲ့ခါကျရင်ဟုတ်တယ်အဲ့ဒါကျွန်တော်ဒုက္ခတကယ်ဒုက္ခပြောတာဒုက္ခမှာနှမျိုးရှိတယ်နော်တကယ်အစစ်ဒုက္ခနော်နော်ရိုးရိုးဖောက်ပြန်တဲ့ဒုက္ခဟောသင်္ခါရပါပေါင်းတော့၃မျိုးပေါ့နော် ဆိုတော့အခုပြောနေတဲ့သဘောတရားကြတော့ဒါကဘာပြောတာလဲဆိုရင်သင်္ခါရဒုက္ခလောက်တည်းရွေပြောနေတာသင်္ခါရဒုက္ခဆိုတော့ပြောင်းတော့မမြင်ရဘူးနော်ဟိုးတကယ်နားတဲ့ဒုက္ခဒုက္ခဆိုတဲ့အကြီးကျယ်မှာဟာအော်ဟဲ့ပြီးတော့နေရတဲ့အနာမျိုးကြမှာဒုက္ခလို့ထင်တာဒါတော့အတွင်းထဲမှာသဘာဝအရာဘယ်ပစ္စည်းမဆိုဘယ်ရုပ်မဆိုအတွင်းထဲမှာပြောင်းလဲမှုရှိတယ်ဒီပြောင်းလဲမှုရှိနေတဲ့သဘာဝကြီးဟာရုပ်မှာရှိတယ်ဆိုတော့အခါကျတော့အဲ့ဒီမမြဲတဲ့ရုပ်ဒီကောင်းသလားမကောင်းဘူးလား မိတာဘလို့ဖြစ်ကြိုက်သလားမကြိုက်ဘူးလားဆိုရင်အေးအဲ့ဒီအဖြေမျိုးအဲ့ဒီအဖြေမျိုးကောင်းပြီနောက်တစ်ခုဆက်သွားစို့နော်ဒါတော့ဘယ်နှခုရှိပြီလဲပထမယုတ်ဒီမြဲသလားမမြဲဘူးလားကဘာလို့ဘယ်လက္ခဏာလဲအနေစာလက္ခဏာမမြဲတဲ့ဟာဒီဆင်းရဲလို့ဒုက္ခလို့ဆိုတာကြတော့ဘာလက္ခဏာလဲဒုက္ခနော်ကိုမကြိုက်တဲ့လက္ခဏာဖြစ်နေပြီကောင်းပြီအဲ့ဒီတော့အဲ့နှစ်ခုပြန်ပေါင်းမယ်မမြဲဆင်းရဲပြောင်းလဲဖောက်ပြန်တတ်သော ဟော ပြောင်းလဲဖောက်ပြန်တတ်သောဆိုတဲ့နေရာမှာကောင်းတယ်ဆိုတဲ့အရာတစ်ခုကကြာကြာထားကြည့်ရင် तू ကပြောင်းသွားမှာဆိုတဲ့အခါကျတော့လူတွေပဲကြီးငယ်ရာကကြီးကြီးရာကအိုးအိုရာကသေတာပဲကဲကဲအဝတ်ထည်တွေလည်းပဲကြာတော့ဟောင်းနွမ်းပြီးတော့မှပြီးသွားတာပဲဘယ်အရာမဆိုသူ့မှာတဖြည်းဖြည်းတဖြည်းဖြည်းနဲ့နော်ဆွေးမြေးပြီးဟောင်းနွမ်းသွားတဲ့သဘာဝရှိတယ်ဟောင်းနွမ်းသွားတဲ့သဘာဝရှိတဲ့အခါမှာဒါပါတော့လူတွေပဲကြည်ပါဆိုဗျာနော် ဟိုးငငယ်ရွယ်တုန်းကအသက်20လောက်ကျန်းကျန်းမာမာနုနုပြိုပြိုလှလှပပရှိတုန်းကနဲ့အသက်80 80ရှိကကြမှာယုံနှစ်ခုနဲ့ရှင်ကြည်စမ်းကဲဆိုတဲ့အခါကျတော့ဒီနှစ်ခုကမတူတော့ဘူးဒီဓာတ်ပုံနှစ်ခုကမတူတဲ့အခါကျတော့ကောင်းပြီစောစောလေးတုန်းကအသက်20လောက်ရွယ်လေးမှာငါနေခဲ့ရင်ကောင်းမှာပဲရှိနေကောင်းမှာပဲနဲ့မဖြစ်ဘူးလားအဲ့ဒီရွယ်လေးတုန်းကဆိုဟာငါတို့ကမလေးဘာဆိုစားတာပဲဘာဆိုဟာပြုတ်ခနဲ့ဆိုသွားခြင်းနဲ့ဆိုထသွားတာပဲ နော်လေကားများ20 30တော့ခုံပြီးတော့ကြော်ဆင်းလိုက်သေးတယ်အခုကျတော့မလေးကျွတ်ကျွတ်ကျွတ်နဲ့တကားတောင်မနဲ့တက်ရတာဟောဟုတ်တော့မလားလို့အခုလိုတက်နိုင်သေးလားအေးလေအဲ့ဒါတော့ဟိုးတော့ကပြေးခုံကြွားလောပြီးတော့လေကားဆိုတက်တောင်မတူလက်ကသုံးကနဲ့ရှော့ဆိုဖင်းနဲ့ရှော့တိုက်ဆင်းချသွားတာယောက်ျားလေးတွေဆိုပြောပါတယ်အဲ့ဒီလိုမျိုးအခုရသေးလားဆိုမရဘူးမရတဲ့ခါကျတော့အဲ့ဒီနှစ်ခုကကွာနေပြီဆိုတော့ဟောတော့ကငယ်ငယ်တော့ကရှိနေတဲ့ခွန်အားတွေအလှတွေဟာစိတ်တွေကအခု80လောက်ရွေးကြတော့ရှိသေးလား ပြောင်းသွားပြီးပြီဘာမှမရှိတော့ဘာမှမရှိတော့နော်အဲ့ဒီတော့အဲ့ဒီလိုမျိုးပြောင်းလဲဖောက်ပြန်နေတဲ့သဘာဝတွေကတက်ရှိမှလည်းရှိတယ်တက်မဲ့မှလည်းရှိတယ်ဒါကြောင့်မမြဲဆင်းရဲပြောင်းလဲဖောက်ပြန်တဲ့တရားကိုဤဟာသည်ငါဥစ္စာ ဖြစ်၏လို့အဲ့ဒါကလောဘနဲ့စွဲကတ်တာဘာနဲ့ကတ်တာလဲအေးခန္ဓာဆိုရင်ဒါငါခန္ဓာပေါ့ဟုတ်တော့မလား အေးကိုကရှိထားတဲ့ဇနီးများသမီးသားလင်ယောက်ျားဆိုတာငါယောက်ျားငါမိန်းမငါသားငါသမီးဟောဖြစ်လာပြီကိုပိုင်ဆိုင်ပြီလေရှာတဲ့ပစ္စည်းကြတော့ငါပစ္စည်းဒီလိုတွေဟာတပည့်ငါတပည့်တွေဟာငါရွာသားငါတိုင်းပြည်ဟာနော်လူအဲဒီလောကဘက်ကအနေနဲ့ရှိတာကတော့ကောင်းပါတယ်နော်ဓမ္မဘက်ကြတော့မကောင်းတော့အဲ့ဒါမျိုးတွေဒါကြောင့်ဤဟာသည်ငါဥစ္စာ ဖြစ်ဤဤဟာသည်ငါဖြစ်ဤဆိုတာကြတော့မာမနသဘောပြောတာနော် ငါပဲနော်လူလူချင်းချင်းလဲတော့ဟေးငါကမလေးအသားဖြူလဲဖြူလို့ရက်ရှည်လဲရှည်လို့ပညာတတ်လဲတတ်လို့ဥစ္စာပေါ်လဲပေါ်လို့ဒီလိုလေးတွေမဟုတ်လားအဲငါအပြည့်ပဲဟာငါတို့ကဒါလောက်တော့ထဲတောင်မတွေ့ဘူးနဲ့အဲ့အတန်ပါတန်လဲမာနတန်မာနတန်နော်ဒါတော့အဲ့ဒါမာနတန်ဒီရုပ်ကို तू ကဒါငါပဲဆိုတဲ့အလေးပြောပြတာနောက်တစ်ခုဤဟာဒီငါအတ္တဖြစ်ဤဒါကတော့ तू က အတ္တအနေနဲ့เนาะအတွင်းထဲမှာအတ္တအနေနဲ့စွဲထားတာကိုပြောတာရပါတယ်เนาะရသေးတယ်ဆိုတော့အတ္တဆိုတာတော့ तू အခိုင်အမာရှိတဲ့အနေနဲ့ပြောတာဒီဟောဒီခန္ဓာကိုယ်ကြီးအသက်ရှင်နေဆိုတာအသက်ရှင်နေဆိုတာအတွင်းထဲမှာဘာရှိလို့လဲဆိုတော့အတ္တရှိလို့လို့ तू ထင်တာ ကဲဒီကနေပြောင်းပြောလိုက်ပြန်နော်အဲ့တော့ဒီဘဝခန္ဓာကိုယ်ကို तू ကသူ့ဟာပိုင်တယ်လို့ထင်ထားတာเนาะအမျက်တည်တယ်လို့ထင်တာဒီအတ္တရှိလို့ဆိုတော့ဤအဤဟာဒီငါအတ္တဖြစ်ပြီဆိုတာဒီဟာဒီဆိုတာဒီအခန္ဓာကိုယ်ကိုမယဉ်ညွတ်မှုဘာကိုယဉ်ညွတ်လဲအတွင်းထဲမှာရှိတဲ့ပိုင်ရှင်အတ္တလေးကိုစိုးလေးကိုပြောတာဒီဟာလေးကိုယဉ်ညွတ်တာအဲ့ဒီတော့ဒီဟာကဘာနဲ့ဆွဲလန်းတာလဲဆိုရင် ဒိဋ္ဌိနဲ့ဆွဲလန်းတာဒါတော့ဤဟာဒီငါဟာဖြစ်ဤတဏှာနဲ့ဆွဲလန်းခြင်းအဲဤဟာဒီငါဥစ္စာဖြစ်တဏှာနဲ့ဆွဲလန်းခြင်းဤဟာငါဖြစ်ဤမာနနဲ့ဆွဲလန်းတဲ့မာနအတ္တခေါ်တယ်ဤဟာဒီငါအတ္တဖြစ်ဤဒိဋ္ဌိနဲ့ဆွဲတဲ့ဒိဋ္ဌိအတ္တအတ္တဘယ်နှမျိုးလဲတဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့အဲ့ဒီသုံးမျိုးကိုပဲဘာလို့ခေါ်ပပင်စတရားဘာလို့တာဟာအကျဲချဲ့သမားနဲချဲ့သမားတွေတို့မှတကယ်ကိုလိုနီးဆက် နော်30ပုံအကုန်လိုက်ချက်တာပဲအကုန်လုံးပေါ့သုဒ္ဓဝါဒတော့မပါပါဘူးသုဒ္ဓဝါဒရောက်ပြီးပြန်မလာဘူးဟုတ်လားအနာဂတ်ဖြစ်မှသွားမှာဆိုတော့ထားပါတော့ကောင်းပြီထားတော့အဲ့ဒါဟာပထမဆုံးယုတ်နဲ့ပတ်သက်ပြီးတော့မေးတာဒီတော့ရူပနိစ္စဝါအနိစ္စဝါဆိုတော့အနိစ္စဆိုတဲ့စကားလုံးလေးမှာသူ့ရဲ့အ내အဓိပ္ပာယ်ဘယ်လိုရှိသလဲဆိုတာသိအောင်ဦးဇင်းတို့အနိစ္စမြေပုံနှစ်ချက်ရဟိုဘက်မှာ၄ချက်အဲ့ဒါကိုတခါတည်းနဲ့အားလုံးပြီးအောင်ဇက်တိုက်ဖတ်ကြစို့အနိစ္စခယထေနာ Hodowa Abawado oh, Obada waya wonta daya wonta daya tawa kalika daya ဝိပရိနာမကောတိယ ဒါလေးပါဆိုကြည့်အောင်ဖြစ်လျင်ပြေရခဏဒီပြန်ဖောက်ပြန်ပြပြဘေရှာနေဆတဘာဝအနိစ္စမြည်ချောင်းလေးထပ်ဆိုပါအောင်ဖြစ်လျင်ပြည့်ရာခဏဒီပြန်ဖောက်ပြန်ပြည့်ပြဘေရှာနေဆတဘာဝအနိစ္စမြည်ချောင်းလေးကောင်းပြီအနိစ္စရဲ့ तू ကအဓိပ္ပာယ်ပဲ definition တွေပေါ့ ပထမနှမျိုးပြတယ်အနိစ္စံခရထေနဆိုတဲ့စကားလုံးလေးတွေဟောဗမာပြည်မှာတော့ရေးစချတဲ့တခါကြီးတွေဆိုဒါလေးတွေထည့်တယ်ဆိုတာလားအနိစ္စံခရထေနဒုက္ခံပယထေနအနတ္တအတ္တရကထေနတိဆိုပြီးတော့အနိစ္စံခရထေနဆိုတာခရဆိုတာကုံဆုံးကုံခန်းသွားတဲ့အ내အဓိပ္ပာယ်သဘောကိုရှိလို့အနိစ္စခေါ်တယ်နော်ဆိုလိုတာကရလာတာဖြစ်လာတာပြီးရင်ယာချင်းဖြစ်ချင်းမှာတင်တည်မနေပဲနဲ့ဘာကိုရောက်သွားတယ်လဲဆိုရင် ကုံဆုံးခြင်းကုံခန်းခြင်းဘက်ကိုရောက်သွားလို့အနိစ္စတဲ့ဒါကအတိပ္ပယ်အတိပ္ပယ်တစ်ခုဒုတိယကဟုတ်တော်အဘာဝတော်အနိစ္စဒါကတော့ပို့ပြီးတော့မှသူကရှုမှတ်မှုနဲ့ဆိုင်တယ်ပေါ့နော်အစက မရှိသေးပဲဒါလေးမှတ်ထားနော်နည်းနည်းလေးနဲ့တယ်အစကမရှိသေးပဲရှိလားဖြစ်လားပေါ်လာပြီး၍တဖန်ပြောက်ပြစ်သွားခြင်းကြောင့်အနိစ္စမြည် ဆိုလိုတာကအမ်စိတ်တစ်ခုဝိသိစိတ်နဲ့သွားမယ်ဆိုလို့ရှိရင်ဒီဖြစ်မယ်ဆိုတော့ဒါပါတော့မြင်သိစိတ်ပဲဆိုကြပါစို့မြင်သိစိတ်ကြီးကစောစောကဒီတိုင်းစောင့်ပြီးတော့ तू ကစောင့်တည်နေနေတာလားဆိုတော့မဟုတ်ဘူးဘာလို့လဲလဲမြင်သိစိတ်ဖြစ်ဖို့ကအဲအာယုန်နဲ့ द्वारा တက်ရမယ်ဟောအကြောင်းတွေဟုတ်တော့မလားသူရ conditions တွေလိုတာကိုမြင်လုံးကလည်းကြည်နေပါမှဟောဘက်ကလည်းကြည်စရာရူပါယုံရှိပါမှအဲ့ဒါကိုကလည်းပဲတစ်ခါအလင်းရောင်ကလည်းဆစ်သွယ်ပေးမှပြီးတော့ဗာလဲကြမ်းနေ နှလုံးသွင်းလည်းရှိအောင်ပါကိုကစိတ်ကဟိုရောက်ဒီရောက်ဆိုကိုရှိလူပြသွားတာသိပါမလားမသိဘူးဒါကြောင့်မလို့အကြောင်းဘယ်နှချက်လိုတယ်လဲ၄ချက်လိုတယ်အဲ့ဒီအကြောင်း၄ချက်ပြီးကကြမှာဘာစိတ်ပေါ်လဲမြင်စိတ်ပေါ်တာစက္ကဝဉ္ဉ္စိတ်ပေါ်တာဒါတော့အဲ့ဒီစက္ကဝဉ္ဉ္စိတ်ကလေးပေါ်လာတယ်ဆိုတာကအခုပြောတဲ့အကြောင်း၄ချက်ပြည့်စုံသွားလို့မြင်စိတ်ကလေးကပေါ်တာဒါတော့စောစောလေးရှိလားရူပါယုံနဲ့တိုက်ဆိုင်ကကြမှာဘာဖြစ်လာလဲမြင်စိတ်ဖြစ်ဖြစ်ပြီးတဲ့အခါကျတော့သူ့စိတ် ပြီးလို့ရှိရင်သူကလည်းကြာကြာကြီးနေရလားဥပတိပင်ဆိုပြီးတော့သွားရောကဲပြီးပြီအဲ့ဒါကိုဆိုလိုတယ်ဒါကြောင့်ဒီနေရာမှာတော့အဘိဓမ္မာနဲ့နည်းနည်းလေးဟိုတဲ့ပုံကပိုးပြီးတော့မြင်တာပေါ့နော်စိတ်တွေဟာဝိတိစိတ်တစ်ခုပြီးတစ်ခုဒီလိုပဲတခါတည်းအစင်တိုင်းတားဆီးသွားနေတာဖြစ်တယ်လို့စောစောမရှိဘူးစောစောကမရှိဘဲနဲ့အခုမှပေါ်လာတယ်ပြီးတော့ဘာဖြစ်သွားလဲအဲ့ဒါကိုပြောတာအစကမရှိသေးပဲနော်ရှိလာဟောတိုက်ဆိုင်လာပြီအာယုနဲ့ द्वार တိုက်ဆိုင်ပြီအဲ့ကြမှာရှိလာ ဖြစ်လာပေါ်လာပြီး၍တည်နေရလားတဖန်ပျောက်နေသွားတာအဲ့ဒါဘာကြောင့်ခေါ်လဲအေးအဲ့ဒီတဘာဝလေးကိုအနေဆာလို့ခေါ်တာတဲ့ဒါကြောင့်เนาะဒါကအန်တစ်ခုနာဒီဘက်ကနှစ်ခုနောက်တစ်ခါဘက်ကလေးခုဒါအထာကရာတွေမှာဖွင့်တာတွေကိုเนาะအကုန်လုံးလေ့လာတော့နေစုံအောင်လုပ်ပြတာဒါတစ်ခုမှမိမှမိနှစ်ခုမှမိမှမိဟလားကဲနံပါတ်1တခုကဘာလဲဆိုရင်ဖြစ်ပြည့်လျင်ပြည့်ရတော့ကြောင့်ဒါအားလုံးသိကြပြီသားဒီအတိတ်ပဲအားလုံးသိတယ် ဥပ္ပါဒဝယဝန္တတာယဥပ္ပါဒဝယဥပ္ပါဒကဖြစ်တာဝယကပြစ်တာအေးဖြစ်ချင်းဖြစ်ချင်းသဘောရှိလို့ဘာလို့ခေါ်လဲအနိစ္စလို့ခေါ်တယ်ဒါကတခုနောက်တခုတာဝကာလိကတာယတခဏမျှသာအသက်ရှိခြင်းကြောင့်အနိစ္စမြည် gain ဝိတိစိတ်ကလေးနဲ့ပြောကြပါစို့ဗျာပို့ပြီးတော့မြင်အောင်ဥပတိပဲထိကနာကြာရဲ့လားမကြောက်အဲ့ဒါကိုပြောတာဒါတော့ ဒီမှာဥပ္ပအစရှိတယ်ဘယ်ဆိုတဲ့အဆုံးရှိတယ်အထက်မှာအလဲမှာဗာလေးရှိတယ်ထီဆိုတဲ့ခဏလေးအဲ့ဒီခဏလေးလောက်ပဲတီခွင့်ရတာပြီးတော့ပြက်သွားရောအဲ့ဒါကြောင့်အဲ့ဒီလောက်ကလေးပဲတီခွင့်ရှိတယ်တဲ့ခဏလေးပဲတဲ့ဒါကဝိသိစိတ်တွေမှာပြောတာကောင်းပြီဦးဇုံတို့ဘဝကြည့်ပါနော်ကိုကိုကိုကတော့နော်50 60 80 80 90 100နော်ဟိုတနေ့ကပဲဒီဗီရက်တွေ့လိုက်တဲ့108နဲ့နော်ဟောတော့ 1906ခုနှစ်တုန်းကငလေးလှုပ်တာသူမိပါသေးတယ်တဲ့သူကမြင်တဲ့အကြောင်းတော့ပြောသေးတယ်တရားရှင်းနဲ့နော်လူတွေမှာအလွန်ဆုံးရှင်120လောက်ပဲရှိမယ်ဒါလည်းမရှိဘူးနော်ဒီနှစ်အများဆုံးရှင်120ပဲဒါတော့အဲ့ဒါလောက်ပဲရှိတာဒါပေမဲ့120ဆိုတာတောင်မှကြည့်လိုက်မယ်ဆိုလို့ရှင်နတ်ပြည်ကနေကြည့်ရင်တရက်ကြော်ကြော်လေးပဲရှိတယ်တာဝရင်သားနေကြည့်ရင်ဘာမှမရှိဘူးဆိုတော့အဲ့ဒီလောက်မတန်တူထောင်းတာဒါတော့မှအထက်ကိုနတ်ပြည်ကတက်လေတက်လေနော် อืมပို့ပို့ပြီးတော့ကြာညောင်းလေဘာလဲသူတို့လိုခေါ်တဲ့ time and space ပေါ့နော်အချိန်တွေကပို့ပြီးဟိုဘက်ကကြာလေဒီဘက်ကပို့နဲလေအဲ့လိုဖြစ်သွားတာအချိုးကအဲ့တော့အဲ့ဒါနဲ့ကြာရင်ဒီဘက်ကပို့ပို့ပြီးတော့တိုးသွားတာဒါတော့ net ပြည်ကလည်းဒီနေ့တွေ့ပြီးတော့နောက်တစ်နေ့ကြည့်တော့မရှိဘူးမရှိဘူးအဲ့ဒီလိုမျိုးအမတန်တက်တက်တန်းကြာတဲ့ပေါ့နော်လူတက်တန်းနဲ့ကြည့်ရင် net ပြည်ရောက်တာတောင်မှလူတက်တန်းကဘာမှမရှိဘူး မရှိပေမဲ့လည်းပဲအာသားတွေသမီးတွေဇနီးတွေမယားတွေနေပဲတွေ့တာတာတာတွေတန်ရုပ်စင်တွေဖြစ်လျက်တာမနေဘူးနော်ဖရာမေတရားမေနဲ့လုံနေကြတာအဲဒါကြောင့်မလို့ကောင်းပြီထားကြပါစို့နော်ဒီဘဝလေးဟာတဘဝလုံးကိုကြည့်တော့လည်းပဲနတ်တွေကနေကြည့်လို့ရှိရင်ပါတယ်လေတခဏလေးညသာ အသက်ရှင်လို့ဒီဘဝလေးဟာအိဋ္ဌဆလားအနိစ္စလားအနိစ္စပါတဲ့ဘဝကြီးတစ်ခုလုံးကြည့်ရင်တော့ ကောင်းပြီနောက်တစ်ခုနံပါတ်3ပါလဲဖောက်ပြန်ပစ္စည်းချင်းလျက်အဆုံးစွန်ရှိသောကြောင့်ဝါရုပ်ဖြစ်စေနာမ်ဖြစ်စေဥပခဏဖြစ်စမှာလှပတယ်ဟုထင်ရတော့လေထီခဏရောက်တော့ရင့်ရော်မှုဇရာသဘောဝင်လာပြီးဘယ်ခဏသို့ရောက်၍မရဏသဘောတခါတည်းရွေလျောသွားတတ်သောကြောင့်အနိစ္စဒါကတော့ဘဝတစ်ခုလုံးကိုပဲပြောကြပါစို့ဗျာအစာပိုင်းငငယ်လေးပဲတော့ကြည်လို့တင့်တောင်တင့်နေမရှိဘူးလား အဲအဲ့ဒီကနေတဖြည်းဖြည်းနဲ့ဒါထိကနာရောက်လာတဲ့ဆိုတော့ပို့ပို့ပြီးတော့အဲကြားကြာပြီးတော့မွေးတဲ့ရက်နဲ့ဝေးဝေးလာလေလေအိုးတဲ့ရက်ကပုံများလေလေပဲဆိုတော့ရင့်လာပြီးအိုလာပြီးဆိုတဲ့အခါကျတော့မွေးတုန်းကငငယ်တုန်းကပုံနဲ့ကြီးတဲ့ရင့်နဲ့ပုံကတတတဲ့တူသေးရလားမတူတော့ဘူးတဲ့အေးအဲ့ဒီလိုအိုရင်းကနေနောက်ဆုံးကြတော့ဗာလဲဘယ်ခဏရောက်တော့ဗာဖြစ်သွားပြီပြစ်သွားပြီသေးပြီပြောတာဆိုတော့အခါကျတော့ဖောက်ပြန်ပြောင်းလဲတဲ့သဘာဝကြီးရှိလို့လည်းပဲအဲ့ဒါဘာလို့ခေါ် အာနေစเนาะဒါတဘာဝတစ်ခုကတုံစံတစ်ခုတည်းနဲ့မနေဘဲနဲ့အာမွေးဆုံးကတစ်မျိုးကြည်တော်လေးကြည်လာတော့တစ်မျိုးဟောတော်တော်လေးကြာတော့တစ်မျိုးဒေဂာနီတော့တစ်မျိုးဆိုပြောင်းသွားတာအဲ့ဒါဘာသဘောအာနေစသဘောတဲ့နောက်ဆုံးကြတော့ဘာလဲဆိုရင်ပုထုဇဉ်တို့ထင်မှားတဲ့နေစသဘောကိုပယ်ရှားတတ်သောကြောင့်အာနေစမြည်ဒီနေရာမှာပြောချင်တာကပုထုဇဉ်နေဆိုတော့ကိုကဘာပဲဖြစ်ဖြစ်ရှိနေတဲ့သဘာဝတည်တယ်လို့ပဲထင်တာကြာတယ်လို့ပဲထင်တာ ဒါတော့တကယ်တမ်းကြတော့တဲ့မင်းတို့စိတ်တွေထဲမှာထင်တာတွေကအထင်ပဲရှိတာတကယ်တမ်းကြတော့သဘာဝမှာကမြဲရလားမမြဲဘူးဆိုတော့တကယ်သဘာဝကြီးကကိုယ့်ကိုဘာပြောတယ်လဲမမြဲဘူးလို့ပြောနေတယ်လူတွေရဲ့စိတ်ထဲမှာကပုရုဇဉ်တွေရဲ့စိတ်ထဲမှာကမြဲတယ်လို့ထင်တယ်အဲ့ဒီထင်တဲ့အထင်ကိုလှန်ပစ်လိုက်တာပြောတာနော်စကားမပြောတော့လဲသဘာဝကတော့တရားမဟုတ်ဘူးလားဟုတ်တယ်ဟောနေတာပဲ ဒါကြောင့်ဦးဇင်းတို့နီတိထဲမှာစကလုံးလေးတစ်လုံးရှိတယ်နီတိကျမ်းဂန်ထဲမှာ လောကောတတ္တာနမာစီရော လောကောဟောဒီလောကကြီးသည်တဲ့တတ္တနံတတ္တဝါတို့ဤအာစီရောပြောကြားတင်ပြပေးတဲ့ဆရာပဲကဲလောကကြီးရပါလေလူတွေရဲ့ဆရာလို့ပြောတတ္တဝါတွေရဲ့ဆရာဟောဒီလောကကြီးရဲ့အပြင်ကြည့်ပြီးတော့မှအဲ့ဒီကနေယူယူပြီးမှကျောင်းအကယ်ဒမီကျောင်းမှာသင်တာမို့လား ဟုတ်တော့မလားဒါတော့ကျောင်းမှာသင်တဲ့ပညာတွေမှန်သမျှဘယ်ကယူရလဲလောကကြီးကယူရတာပဲလောကကြီးကိုအပြင်ကိုထားပြီးတော့မှယူလို့မရဘာမှပဲ science ကပဲကြည့်ကြည့်ဝရဏကပဲကြည့် art ကပဲကြည့်ဘယ်ဘက်ကပဲကြည့်ကြည့်သိပ္ပံနဲ့နော်ဝိဇ္ဇာဘယ်ပညာမဆိုဘယ်ကကြည့်ရလဲလောကကပဲယူရတာလောကကြီးတွေယူရတာဒါကြောင့်လောကကြီးဒီတတ္တဝါတွေကိုသင်ပြပြောဆိုပေးနေတဲ့ဆရာပဲကောင်းပြီဟောဒီလောကကြီးကအခုပြနေတယ်ဘယ်လိုပြတယ်လဲမမြဲဘူးပုထုဇဉ်ရဲ့စိတ်ထဲမှာက မြဲတယ်အဲ့ဒီမြဲတယ်ဆိုတဲ့အစွဲကိုဘသူကလှန်ပေးလိုက်တာလဲလောကကြီးကပြောနေတာဒါကြောင့်စကားမပြောတော့လဲတရားဟောနေပါတယ်တဲ့အဲ့ဒါတော့မြင်တော်သူ ကြည်တော်သူမြင်နားထောင်တော်သူအေးပေါ့ဗျာနော်ရေတော်သူအာပြဲဆိုတော့ကဲဒါတော့ဒီနေ့နော်ဒီအနိစ္စလက္ခဏာလေးအဆုံးပါပဲအားလုံးနော်ထားပြီးတော့ဒါတို့ခေါ်ကြအောင် ကောင်းပြီဒီနေ့ဦးဇင်းတို့ဒကာကြီးဦးကြည်ယုံပြီးခဲ့တဲ့နော်ဆယ်ရက်လောက်ကကွယ်လွန်သွားပါတယ်ဒါတော့အဲလွန်ခဲ့သောတပတ်ကျော်ကဘဝတပတ်ပြောင်းသွားကွယ်လွန်သွားသောဖခင်ကြီးဦးကြည်ယုံအားယေရှုရဲ့မိခင်ကြီးဒေါ်စိန်နဲ့မိသားစုတို့မှထေရဝါဒဓမ္မအသင်းသို့အထွေထွေအသုံးပြုရန်ရန်ပုံငွေဖြစ်ဒေါ်လာ1000ကိုလှူဒါန်းကြပါသည်ဖေဟာထိုကောင်းမှုအစုစုကိုသင်္นานပြီးဆုံးချိန်တွင်နဲ့ရေစကြအမျှဝေနှံရန်အတွက် ရည်သွေးစွာလျောက်ထားပါသည်ဗျာတဲ့ကျွန်တော်ဒကာကြီးကြည်ုံတို့မိသားစုကဒီထေရဝါဒဓမ္မအသင်းမှာလည်းပဲเนาะအမြဲတမ်းလူတန်းထောက်ပံ့နေတဲ့အသင်းသားတွေဖြစ်ပါတယ်ဒါကြောင့်အားလုံးမိသားစုကလူတဲ့အလူရောလို့မိသားစုကလည်းပဲမိမိတို့ရဲ့အလူကိုအာရုံပြုထားပါဒကာကြီးဝိကြည်ုံကိုအာရုံယူပြီးတော့အဲဒီဓမ္မသင်္นานမှာရှိကြတဲ့သင်္นานသူသင်္นานသားများလည်းပဲဒကာကြီးဝိကြည်ုံကိုဒီမှာတော့ရောက်ဖို့တယ်လို့ထင်ပါတယ်ဟလားနော်ရောက်ဖို့တယ်ဆိုတော့အားလုံးကိုရဲ့ဒကာကြီးရဲ့ ပုံပဒနာလေးကိုအာယုံပြုပြီးတော့မိမိတို့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုကိုဟောအမြတ်တမ်းဝရအောင်နော်ဒါကဟောဆရာတော်ဟောဟုတ်ပြီပြီနော်ကောင်းပြီနော်ကျွန်တော်တင်နာသူတင်နာသားများတော့မိမိတို့ဓမ္မစာပေလေ့လာမှတ်သားကြတဲ့เนาะကုသိုလ်တွေကိုအလုံးအာယုံပြုထားပေါ့ အဲဦးဇင်းကလည်းပဲမိမိသင်ကြားပို့ချရတဲ့ဓမ္မဒေသနာကုသိုလ်အများကိုအာရုံပြုထားပါတယ်ဦးဇင်းပြုပြုသမျှကုသိုလ်ကောင်းမှုတွေရဓမ္မသင်္นานသားများပြုလုပ်ကြတဲ့ကုသိုလ်ကောင်းမှုတွေရမိသားစုများအခုဓမ္မသင်္นานကိုလူရတဲ့ဝတ္ထုအာလူငယ်ဝတ္ထုတွေရကုသိုလ်ကောင်းမှုရှေးရခင်ကပြုလုပ်ကြတဲ့ကုသိုလ်ကောင်းမှုကိုဒါရကကြီးဦးကြည်ယုံအားအမြပေးကြအောင် အားလုံးเนาะတို့တို့တို့လိုက်ဆိုကြပါ ရှင်ဘုရားဘုရားတပည့်တော်တို့သည် လွန်ခဲ့သောတပတ်ခန့်ကကိုလွန်သွားသောဒါယကာကြီးဥကြည်ယုံအားရည်စူး၍မိခင်ကြီးဒေါ်စိန်နဲ့သားသမီးမြင့်မြတ်တစုတို့မှထေရဝါဒဓမ္မအသင်းသို့အထွေထွေရန်ပုံငွေအဖြစ်အသုံးပြုရန်ဒေါ်လာတစ်ထောင်ကို လူဒန်းပါ၏အရှင်ဘုရားရာတပိတော်တို့သည်ယနေ့အချိန်ခါ၌ဓမ္မအနတ္တလက္ခဏာသို့တရားဒေသနာတော်ကိုနာယူမှတ်သားကြပါကုန်၏ငါးပါးသောသီလတော်မြတ်ကိုလည်းအသက်တပံဆောက်တည်ပါကုန်၏ယနေ့ယခုဘုရားတပည့်တော်တို့ ပြုပြုသမျှကုသိုလ်ကောင်းမှုအဆုစုတို့ဤအဖို့ဘာကကို၎င်းလွန်ခဲ့သောအချိန်များကပြုလုပ်ခဲ့သောကုသိုလ်ကောင်းမှုအဆုစုတို့ဤအဖို့ဘာကကို၎င်းကိုလွန်သွားသောဒါယကာကြီးဥကြည်ယုံအားအမြအမြအမြအမြအမြအမြ ဘေးဝေပါ၏ထိုမှတပါအလုံးစုံသောနတ်မျက်နှာကောင်းနတ်ပေါင်းတို့အား၎င်းမိဘဘိုးဘွားဆရာသမားဆွေမျိုးညာတကမိတ်ဆွေသင်္ကဟအားလုံးတို့အား၎င်းအမြအမြပေးဝေပါ၏ဒါယကာကြီးဥကြည်ယုံအမှုရှိသော အာလုံးသောပုဂ္ဂိုလ်ပေါင်းတို့သည်တတ္တဝါပေါင်းတို့သည်ယနေ့ယခုမိခင်ကြီးဒေါ်စိန်နှင့်မိသားတစုတို့နှင့်တကွာဓမ္မမိတ်ဆွေအာလုံးတို့ကပြုပြုအပ်သောကုသိုလ်အာလုံးတို့ကိုအကျွန်ုပ်တို့ကဝမ်းမြောက်ဝမ်းသာ အမြအမြပေးဝေပါ၏ အမြရ၍ကိုယ်စိတ်နှဖျားချမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓု သာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု